ဘုရားတရားတန်ခါယရဏမြတ်သုံးပါးဆရာသမားတို့အားရှိခိုးပူဇော်ဖူးမြော်မှန်လျှော့ကရောကြရသော ပူဇဝန္တတိကိစ္စပနာမကုတုကံစေရနာသောတိဆောင်ထိညာရသောတိနာကုတုကံစေရနာမဟာတတိပဋ္ဌာန်ဝိပဿနာတရားတို့ကိုအချိန်ပိုင်းရှုမှတ်ပွားများအားထုတ်ကြရသောဘာဝနာကုတုကံစေရနာ ဤစေရနာဖြာဖြာတို့ကြောင့်ဘီယံခတ်သိမ်းကြောင်းကြခတ်သိမ်းစိုးရင်ခတ်သိမ်းကင်းလွန်ငြိမ်းကြဝေးကွာကြ၍အသက်ရှိခြင်း အနာကင်းခြင်းကျမ်းမာခြင်းချမ်းသာများခြင်းမရရှိသေးသောလောကီစီဝါဥစ္စာယရနာယာရုကုန်သိမ်းတို့ကိုရရှိခြင်းရရှိပြီးသောလောကီစီဝါဥစ္စာယရနာယာရုကုန်သိမ်းတို့သည်တဏိတချာတည်ရအလားကဲ့သို့ကြီးပွားတိုးတက်ခြင်း မရရှိသေးသောလောကုတ္တရာတရားထူတရားမြတ်တို့ကိုရရှိခြင်းတည်းဟုသော ကောင်းကျိုးချမ်းသာမင်္ဂလာပေါင်းတို့နှင့်ခခသိမ့်ပြည့်စုံကြ၍ဆင်းရဲခသိမ့်တို့၏ငြိမ်းရာဖြစ်သောနိဗ္ဗာန်ကိုမြင်ဉဏ်ဖူးဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။ဟံဗန္တိတိတရဏိနတဟ ပင်စတိလံဓမ္မယာစာမိအနုဂဟံကတဝါသီလံဒေထမေဘန္တိဒုတိယံပိအဟံဘန္တိတိတရဏေနသဟပင်စတိလံဓမ္မယာစာမိအနုဂဟံကတဝါ သီလံဒေထမိဗန္တိတတိယံပိအဟံဗန္တိတိတရဏေနသဟပင်စသီလံဓမ္မယာစာမိအနုဂဟံကတဝံသီလံဒေထမိဗန္တိယမဟံဝဒာမိတံဝဒေထ နမောတတဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတဗကဝတောအရဟတောသမ္မာ ဒ္ဓံတရဏံကိသာမိဓမ္မံတရဏံကိသာမိသံဃံတရဏံကိသာမိဒုတိယံပိဗုဒ္ဓံတရဏံကိသာမိဒုတိယံပိဓမ္မံတရဏံကိသာမိဒုတိယံပိသံဃံတရဏံကိသာမိဒုတိယံပိ တတိယံပိဗုဒ္ဓံတရဏံဂစ္ဆာမိတတိယံပိဓမ္မံတရဏံဂစ္ဆာမိတတိယံပိသံဃံတရဏံဂစ္ဆာမိတရဏဂမနံပရိဘုံနံပါဏာတိပါဒဝေရမဏိတိခာပရံသမာဓိယာမိ အဒိဏဒါနာဝေရမဏိတိခာပရံသမာဓိယာမိကာမေတုမိစ္ဆာစာရာဝေရမဏိတိခာပရံသမာဓိယာမိကာမေတုမိစ္ဆာစာရာဝေရမဏိတိခာပရံသမာဓိယာမိမုဒ္ဒဝါဒဝေရမဏိတိခာပရံသမာဓိယာမိမုဒ္ဒဝါဒဝေရမဏိတိခာပရံသမာဓိယာမိ သုရာမေရယမစ္စပမာဒဌာနာဝေရမဏိသိက္ခာပရံသမာရိယာမိဣရမေတိလံမေဃဖလံညာနတ္တပစ္စယောဟောတုဟောတု တိတရဏေနသဟပင်စင်ကသီလံဓမ္မံတာရုကံကတဝအပမဒေနတံပါတိထံ တက္ကရာ2560ခုနှစ်ကောဇာတက္ကရာ1398ခုနှစ်ကဆုံလာပြည်ကျော်တရနေခရစ်နှစ်2016ခုမေလ22ရက်တနင်္ဂနွေနေ့အမေရိကန်နိုင်ငံဆန်ဖရန်စစ္စကိုဘေးအေရီးယားဒေလီစီးတီးမြို့ ထေရဝါဒဓမ္မအသင်းဤ123ကြိမ်မြောက်ဓမ္မသဘင်ပွဲမှာဘုန်းကြီးဓမ္မဒါနတရားလှူပေးလူမှာကတော့တတိပဋ္ဌာန်ဤဂုံရီပြတရားတော်ဘာတရားတော်လဲတတိပဋ္ဌာန်ဤဂုံရီပြတရားတော် ဘုန်းကြီးတို့တရားပြတ်တနေတာလည်းပဲတတိပဋ္ဌာနာသုတ်တန်တရား ကိုပဲမူရင်းထားပြီးတော့တရားတွေဟောကြားပြီးတော့ပြတ်တနေပါလေဒီတတိပဋ္ဌာနာသုတ်တန်ဒေသနာတော်ကြီးဟာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကုရုတိုင်ကာမတဓမ္မဏီကုံရွာကြီးမှာစပြီးတော့ဟောကြားတော်မူခဲ့တဲ့ဒေသနာတော်ဖြစ်ပါလေ။ အဲ့ဒီမြတ်စွာဘုရားရှင်တက်တော်တင်ရှားရှိစဉ်မှာလည်းပဲဘုရားရှင်နဲ့တကွတပိသတာဝကရီဒီအပမဒဆိုတဲ့ဒီတတိပဋ္ဌာန်တရားကိုဟောကြားတော်မူသွားကြပါလေဘုရားရှင်ပြိဋိဘံဆံတော်မူပြီးတဲ့နောက်ပိုင်းမှာဒီအပမဒဆိုတဲ့တတိပဋ္ဌာန်တရားကို ရှင်မကတ္တပရှင်အာနန္ဒရှင်ဥပါလိ မထေမြတ်များကနေပြီးတော့ဥဆောင်ပြီးတော့ဟောကြားလာလိုက်တာအဲ့ဒီအပ္ပမရသတိပဋ္ဌာန်အတိုင်းကျင့်ကြံပေါ်များအထုတ်ကြတဲ့ပေါင်းမြောက်ကြတဲ့ပုဂ္ဂိုလ်တွေမြောက်များစွာပေါ်ထွန်းလာခဲ့ကြတယ်အဲ့ဒီမှာနောက်ဆုံးရှင်မမောဂလိဗုဒ္ဓဒိဋ္ဌပေါ့မြေစီမဒိဋ္ဌအဲ့ဒီမှာယဟန္တာရှင်မြတ်များဟာ အနာဂတန်တဉာဏ်တော်နဲ့ ဒီမြစ္စည်းမဒေသမှာ သာသနာတော်ကြီးစိတ်သုံးသွားမှာကို မြင်တော်မူကြတဲ့အတွက်တိရိဓမ္မသောကမင်းကြီးနဲ့တိုင်မင်းညီနိုင်ပြီးတော့ကိုတိုင်ကိုဌာနသာသနာပြုစေလွတ်တော်မူခဲ့တယ်။အဲဒီလိုသာသနာပြုစေလွတ်တော်မူခဲ့တဲ့အချိန်မှာဘုန်းကြီးတို့မြန်မာနိုင်ငံသုဟနာဘုံမီတထုံပြည်ကို ရှင်ဥဒ္ဒရာနဲ့ရှင်သောနာဆိုတဲ့ယဟန္တာ မထေရမြတ်နှစ်ပါးဥဆောင်ပြီးတော့ ကြွားရောက်ခါသာသနာပြုခဲ့ကြတယ်မြတ်စွာဘုရားဟောကြားတော်မူထားတဲ့ပိဋကတ်တော်များနှင့်အပမဒဆိုတဲ့ဒီတတိတရားကိုဟောကြားပြီးတော့သာသနာပြုတော်မူခဲ့တဲ့အတွက်ကြောင့်မို့အဲ့ဒီသုဝနာပုံမီတထုံပြည်မှာလည်းသာသနာတော်ကြီးထွန်းကားခဲ့တယ်။နေလိုလန့်လိုထွန်းလင်းတောက်ပခဲ့တယ် အဲ့ဒီကနေပြီးတော့တထုံကနေပြီးတော့သာသနာတော်ဟာအနောမတတ်သည်ဆိုတဲ့မထေမြတ်ဒါယဟန္တာမထေမြတ်ရှင်အရဟံပေါ့အဲ့ဒီရှင်အရဟံမထေမြတ်ကနေပြီးတော့ပကံကိုတည်ဆောင်သွားခဲ့တယ်ပိဋကတော်များနဲ့ဒီအပ္ပမဒတတိတရားတွေအဲ့ဒီမှာသာသနာပြုလို့သာသနာတော်ဟာနေလိုလတ်လို့ထုံနေတော့ပါလို့ဒီနေ့ဒီချိန်ထိအောင် ဘုရားစီတီတော်တွေကိုအခုဘုန်းကြီးတို့များစွာဖူးမြော်နေရတယ်ဆိုတာသာသနာတော်ကြီးဘလောက်ထွန်းလင်းတောက်ပခဲ့တယ်ဆိုတာထင်ရှားပါတယ်အဲ့ဒီကနေပြီးတော့ဝကံကနေပြီးတော့သာသနာပြုလိုက်တဲ့ကြတဲ့အခါမှာဘယ်ကို ရောက်သွားလဲဆိုတော့ပကံပကံသာသနာအဲ့ဒီကနေပြီးတော့တဆင့်တခါဒီပေရင် သာသနာသာသနာတော်တွေဆင့်ဆင့်သွားလိုက်တာနောက်ဆုံးရွှေဘုသာသနာ အဲ့ဒီရွှေဘုသာသနာကြတော့ဘုန်းကြီးတို့ကင်းတော်ရဆရာတော်ဥခေမာနဲ့တီလုံးဆရာတော်ဒီဆရာတော်နှစ်ပါးအဲ့ဒီဆရာတော်နှစ်ပါးဟာတပါးကပฏิပတ်တပါးကပရိယပฏิပတ်ဖြစ်တယ်အကျင့်ကိုကျင့်တဲ့ဆရာတော်ဥခေမာကကင်းတော်ရဆိုတဲ့တော်ရဝင်သွားတယ်တော်ရဆောက်တည်တီလုံးဆရာတော်ကြီးကတော့အဲ့ဒီမှာပရိယဆိုတဲ့စာပေပရိယတ္တိတွေသင်ကြားပို့ချပြီးတော့ အဲ့ဒီကနေဆင့်ဆင့်ဒီကင်းတော်ရဆရာတော်ကြီးဆိုတာလည်းပဲအင်မတန်ထင်ရှားပြီးတော့တရားတော်ကိုပဲစောင့်ပြီးပြီးတော့အထုလို့နောက်ဆုံးပေါ့မြောက်တော်မူတဲ့မထေရဓမ္မသဟာယဖြစ်တယ်အခါလျော်စွာတီလုံးဆရာတော်ထံမှာကြွားရောက်လာကြတယ်တရားများဆွေးနွေးကြတယ်အဲလိုတရားဆွေးနွေးမှုတွေပြုပြီးတိုင်းပြုပြီးတိုင်းပြန်ကန်ဤရောက်တိုင်းရောက်တိုင်းတီလုံးဆရာတော်ကိုကိုတီလုံးကြီး သူများအတွက်ကြီးတယ်လုံနေနဲ့ကိုယ်အတွက်လည်းကိုယ်လို့တိုက်တွန်းတယ်တရားအထုတ်ဖို့ဘာလို့ဖို့တိုက်တွန်းတာလဲတရားအထုတ်ဖို့တိုက်တွန်းတယ်ဒါပေမဲ့သီလုံးဆရာတော်ကြီးဟာဇာပေပို့ချနေတော့စာသင်သားတန်ဃာတွေမြောင်များစွာဆိုတော့ချိန်နေမရတဲ့အတွက်ကြောင့်မို့သူမှာဇာသင်သားတွေအတွက်ပဲကြောင်းကြဆိုင်ဆောင်ရွက်နေရလို့အထုတ်ချိန်မရသေးဘူးဗျာဒီလိုပဲညှင်းလိုက်တယ် တခါတရံသီလုံးဆရာတော်ကြီးကကင်းတော်ရဆရာတော်ထံမှာသွားတယ်တရားတွေစာပေတွေဆွေးနွေးတယ်အဲ့လိုပဲပြန်ကနေကြရင်ဟိုကကင်းတော်ရဆရာတော်ကသီလုံးဆရာတော်ကိုအမြဲတမ်းတိုက်တွန်းတယ်နောက်ဆုံးအဲ့ဒီမှာတိုက်တွန်းတဲ့အခါကလည်းကြတော့ညအချိန်လေးတွေအချိန်မရဘူးလားနေ့မှာစာပေတွေပို့ချနေရတာမှန်ပေမဲ့ညအချိန်တွေရောဆိုတော့ညမှာလည်း ညဝါရီညစာဝါရီပို့ချနေရတဲ့အတွက်ကြောင့်ချိန်နေမရတော့ဘူးဗျာကုတီလုံးကြီးကိုယ့်အတွက်တည်ဖို့အချိန်လေးများအရှင်ဘုရားခြံထားသေးရလားတဲ့မေးပါတယ်အဲတော့ကိုယ့်အတွက်လည်းကိုအားထုတ်ပါအောင်ကိုယ့်အတွက်လည်းအလုပ်လုပ်ပါအောင်ဆိုပြီးတိုက်တွန်းပြီးတော့အဲ့ဒီမှာပြန်ပါတယ်ပြန်ကြွတဲ့အခါမှာကျောင်းကနေပြီးတော့ကျောင်းပေါင်းဝါထီအောင်ဒါလိုက်ပုံမြဲအတိုင်း ဒီလုံးဆရာတော်ကြီးကအဲ့ဒီကင်းတော်ရဆရာတော်ဥက္ခေမာကိုလိုက်ပို့တဲ့အခါအဲ့ဒီလိုက်ပို့လို့ပြန်ကန်နီးမှလည်းတိုက်တွန်းသေးတယ်။အဲ့ဒီတိုက်တွန်းတဲ့အချိန်မှလည်းပဲဒီလုံးဆရာတော်ကြီးကသူ့ရဲ့စာပေပူချမှုတွေမအားလက်တဲ့အကြောင်းတွေပဲညင်းပယ်တယ်။အဲ့ဒီအချိန်မှပဲကဲကိုဒီလုံးကြီးနေရစ်ပြီးတော့သူများတော့ပြန်အောင်မယ်ဆိုပြီးတော့သင်္ကန်းလေးကိုခါတွက်လိုက်ပါတယ်။သင်္ကန်းလေးကိုပြုပြင်လိုက်တယ်လို့ အဲ့ဒီအချိန်မှာပဲဒီကင်းတော်ရဆရာတော်ကြီးဥခေမဟာကောင်းကင်ကိုပြန်သွားတယ်ဒီအချိန်မှာသီလုံးဆရာတော်ဟာတအံ့တော်သူ့ဘေးနားကနေကပ်ပြီးတော့ကောင်းကင်ကိုပြန်တက်သွားတာကြည်ပြီးတော့မျက်စိတဆုံမျက်စိတွေကနေမပြောင်းမချင်းမျက်စိတွေကနေကင်းတော်ရဆရာတော်အာယုံပျောက်သွားသည့်အထိအောင်အဲ့ဒီမှာငေးမောပြီးကြည်နေတာအဲ့ဒီအချိန်မှာကပ္ပိယတက္ကကြီးကဆရာတော်ပြန်ကြွမလာသေးလို့လိုက်လာတဲ့အခါကျတော့မှ ဆရာတော်ဘာကြည့်နေတာလဲဘုရားဆိုတော့နင်းအရာမဟုတ်ဘူးအဲ့ဒီမှာနင်းအရာမဟုတ်ဘူးလို့တမ်းမြင်ပြီးတော့ဩတီလုံးတီလုံးနဲ့မင်းကိုယ်ဝယ်ခံရတဲ့ပုဂ္ဂိုလ်ဆိုမင်းကမင်းတော်တော်ကိုဟုတ်လာပြီလို့ထင်နေတာတကယ်တမ်းကျတော့ဥခေမာရဲ့ခြေပြားတောင်မမိသေးပါလားဘသူခြေပြားလဲကင်းတော်ရဆရာတော်ဥခေမာရဲ့ခြေပြားတောင်မင်းမမိသေးပါလား အဲ့ဒီအချိန်ကစပြီးတော့သူ ကင်းတော်ရဆရာတော်ကိုမျှော်တယ်ခါတိုင်းဆိုရင်ကင်းတော်ရဆရာတော်ကြီးကတလနှစ်လနေမှတစ်ခေါက်မိမိကလည်းဒီလိုပဲတလနေတဲ့နှစ်လနေတဲ့ခံမှတစ်ခေါက်လောက်သွားအခုဒီမနေ့ညကမှပြန်သွားတယ်ညနေကမှပြန်ကြွသွားတာအခုနောက်ရက်မနေ့မျောနေတယ်မျောနေတဲ့အချိန်ပဲ ကင်းတော်ရဆရာတော်ကြီးရဲ့ကပ္ပိယရောက်လာတဲ့အခါကျတော့ဆရာတော်ပဲမလဲဆိုတော့ဒီမှာဘုရားဆရာတော်ရဲ့အကြောင်းကိုပဲတပည့်တော်လျှောက်ထားဖို့ပါဆိုတော့မနေ့ကပဲဆရာတော်ဘုရားကြီးဟာခန္ဓာဝန်ချတော်ပါပြီဘုရားဆိုတော့မှအဲ့ဒီကြတော့မှပို့ပြီးတော့အံ့ဩတုန်လှုပ်လာတယ်။ဟောငါ့ကိုနောက်ဆုံးလာပြီးတော့တိုက်တွန်းတော်မူသွားတာပါလား။အဲ့ဒီမှာပြုပြင်စရာရှိတာလေးတွေပြုပြင်ပြီးတော့ကင်းတော်ဆရာတော်ရဲ့ဇာပနာကိုကပ္ပိယနဲ့အတူလိုက်သွားပြီးဇာပနာချပေး။ ဇာမနာဘွဲပြီးလို့တောင်ပြန်မလာဘူးအဲ့ဒီမှာကင်းတော်ရမှာပဲတရားဆက်ပြီးတော့ကင်းတော်ရဆရာတော်ကြီးရဲ့တရားနီလန်တိုင်းအားထုတ်အဲ့ဒီကနေပြီးတော့ဒီခါနဲ့သီးလုံးပြန်ကြွလာအဲ့ဒီမှာလည်းပဲဟိုတုန်းကလိုစံပေပို့ချယုံနဲ့အချိန်မပေးတော့ဘူးနေပရိယညပฏิပန်နေကိုပရိယဆိုတာစံပေပို့ချပေးတယ်ညကြတော့မှပฏิပန်ကိုတရားလို့ကိုကိုလုပ်တယ်အကြောင်းကိုမကတ်တော့ဘူးတော်ရဆောက်တည်ပြီးတို့ရတယ်မှာပဲသွားအထုတ် အဲ့ဒီလိုနဲ့အာထုတ်ရင်အာထုတ်ရင်နဲ့အာမရအဲ့ဒီမှာကင်တော်ရကိုသွားကင်တော်ရကနေပြီးတော့ခက်တင်တော်ရအဲ့ဒီမှာမင်းကုန်းဘက်မှာရှိပါတယ်အဲ့ဒီခက်တင်တော်ရမှာသွားပြီးတော့တရားတွေအာထုတ်တာပေါင်းမြောက်သည့်တရားအာထုတ်တော်မူတယ်ပြင်းပြင်းထန်ထန်ကြူးကြူးဆန်းဆန်းအာထုတ်တော်မူတယ်အဲ့ဒီအာထုတ်တဲ့တရားဟာအပမာဒတတိပဋ္ဌာန်တရားပါပဲအဲ့ဒီမှာနောက်ဆုံးိန်သမုတ်ပွဲကြီးဂျုံတဲ့အခါကလည်းကြတော့မန္တလေးလေးပြင်လေးရက်မှာရှိတယ်ပွဲစိတ်တော်ရပွဲစိတ်တော်မရတဲ့ဆရာတော်တွေ အဲ့ဒီဆရာတော်များကနေပြီးတော့ဒီတီးလုံးဆရာတော်ကြီးကိုတရားဟောဖို့လျှောက်ထားကြတဲ့အခါကလည်းကြတော့အဲ့ဒီမှာတီးလုံးဆရာတော်ကြီးကဒိုများသဘောကျနှစ်သက်တဲ့ကျင့်ကြံအားထုတ်နေတိုင်းကျင့်ကြံအားထုတ်လို့တွေ့တည်တဲ့တရားကိုဟောမယ်ဆိုပြီးတော့ဒီတတိပဋ္ဌာန်ကျင့်စဉ်ကိုတခါတည်းရှုမှတ်ပွားများအားထုတ်ပုံတွေအပြည့်စုံဟောပြတယ်အပြည့်စုံဟောပြတယ် အဲဒီလိုအပြည့်အစုံဟောပြပြီးတဲ့အခါကျတော့မှဟောတဲ့အခါမှာတတိပဋ္ဌာန်တရား၄ပါးကိုရှုမှတ်ပုံဣရိယာပု၄ပါးရှုမှတ်ပုံအဲဒီလိုရှုမှတ်ရင်းနဲ့ဝိပဿနာဉာဏ်ဖြစ်ပုံဝိပဿနာဉာဏ်ဤပြည့်စုံလို့မဉဏ်ဆိုင်ပုံအဲဒီမှာဖူဉဏ်ဖူဝင်စားပုံအဲဒီကနေပြီးတော့ပြန်ပြီးတော့ရှုမှတ်တဲ့အခါဥရိယပယဉာဏ်ကစပြီးရှုမှတ်ပုံအဲ့ဒီကနေတခါရင်တဂရဂံမိမဲ့ညာဖြစ်ပုံအဲ့ဒီမှာဖိုဝင်စားပုံအဲ့ဒီကနေပြန်ပြီးရှုမှတ်တယ်ရှုမှတ်လို့ ဝိပဿနာဉာဏ်ဤပြည့်စုံလို့အနာဂံမိမဲ့ဉာဏ်ဆိုင်ပုံအဲ့ဒီမှာဘဝင်စားပုံအဲ့ဒီလိုရှုမှတ်ပုံနဲ့တခါတည်းတရားတွေ့ပုံနေမဲ့ဆိုင်ပုံဘဝင်စားပုံတီအောင်ဟောပြီးတော့တရားသိမ့်ပါတယ်အဲ့ဒီခါမှာအာလုံးမန်းလေးလေးပြင်လေးရမှာရှိတဲ့ဆရာတော်တန်ဃာတော်များဘွဲတစိတ်တော်ရမရဆရာတော်ကြီးတွေကနေပြီးတော့ဩတီလုံးဆရာတော်ကြီးဟာအနာဂံအရိယာပုဂ္ဂိုလ်ကြီးပဲဘာပုဂ္ဂိုလ်ကြီးတယ်လဲ တကယ်အနာဂံအရိယာပုဂ္ဂိုလ်ကြီးပဲလို့အားလုံးကတပြိုင်တည်းဆုံးဖြတ်သုံးသပ်ကြတယ်အဲ့ဒီဆရာတော်ကြီးဟာနောက်ပိုင်းဒီသတိအပ္ပမာဒသတိပဋ္ဌာန်တရားတွေမိမိသီလုံးရွာမှာပြန်လာပြီးပြန်ပြီးအားထုတ်တယ်အဲ့လိုအားထုတ်တဲ့အခါမှာတနေ့သောအခါတဲ့ဆရာတော်ဘုရားကြီးရဲ့ကပ္ပိယဖြစ်တဲ့ပုဂ္ဂိုလ်ဟာဘုန်းကြီးတို့ဘုန်းကြီးတို့စီမှာတော့ဟိုဆယ်မြောင်းနေပါသေးဆိုတာရှိတာပေါ့အဲ့ဒီနေရာတွေမှာသွားရေချိုးကြပါလို့ချက် အဲ့ဒီမှာကပ္ပယရေကရေချိုးသွားမလို့အဲ့ဒီမှာဒေါဇက်ကလေးမှာရေချိုးသွားမယ်လို့ဆရာတော်ဘုရားကြီးစာကြည့်နေတဲ့နေရာကိုထိုင်ပြီးတော့ဆရာတော်ဘုရားကြီးကိုကြော့ခဲ့တယ်။ကြော့ပြီးတော့အဲ့ဒီကပ္ပယတကာကြီးကအဲ့ဒီရေချိုးစိတ်ရှိရာကိုသွားတယ်။ရေချိုးစိတ်လေရောက်ရောတီးလုံးဆရာတော်ကြီးကရေချိုးပြီးတော့အဲ့ဒီမှာကမ်းမော်တက်လာပြီးသင်္ကန်းလဲနေတာတွေ့ရတယ် အဲ့ဒီမှာကပ္ပယတကာကြီးကအံ့ဩပြီးတော့ငါဒီမှာရေချိုးမလို့လာတော့ငါဆရာတော်ကြီးစာကြည့်ကန်စာကြည့်နေလို့ငါကတော့ခဲ့တယ်အခုကြည်သန်ဆရာတော်ကြီးကရေချိုးပြီးလို့ပေါ်တက်လာပြီဆိုအံ့ဩနေတဲ့ကဆရာတော်ကြီးကအဲ့ဒီအချိန်လေးမှာသင်္ကန်းလဲပြီးခါရဲခေါင်းမော့ကြည့်လိုက်တဲ့ကကပ္ပယကိုတွေ့တော့ဒီအကြောင်းကိုဒီနှောဒီနေရာတင်ပဲရန်ဆိုပြီးတော့ဆရာတော်ဖျားကြီးကအမိန့်ရှိတဲ့အတွက်ကြောင့်မူကပ္ပယတကာကြီးကဘယ်သူမှမပြောပဲဒီတိုင်းနေရတယ် ဆိုလိုရင်းကတော့ဘုန်းကြီးတို့ဒီမှာအဲ့ဒီလိုဆရာတော်ဘုရားကြီးဟာနာဂံမိမညာပူညာဆက်ရောက်လို့အနာဂံအရိယာပုဂ္ဂိုလ်ကြီးဖြစ်ပြီးဆက်လက်ပြီးတော့ခန္ဓာဝန်မချမီဆက်ပြီးကြိုးစားအားထုတ်သွားလို့ရှိရင်ယဟန္တာထီအောင်ရောမဖြစ်နိုင်ဘူးလားယဟန္တာထီအောင်ကိုဖြစ်နိုင်တယ်ဒါကြောင့်မို့ဒီတတိပဋ္ဌာန်တရားတော်ဟာအဲ့ဒီတီးလုံးဆရာတော်ကြီးမှဆင်းသက်ပြီးတော့လာခဲ့ ဒီသီလုံးဆရာတော်ကြီးဆိုတာဘုန်းကြီးတို့မြန်မာနိုင်ငံပြည့်ရတ္တိသာသနာပฏิပတ်တိသာသနာမြန်မာနိုင်ငံရဲ့သာသနာတော်မှာတကယ်ကိုထင်ရှားဆုံးသာသနာမှာအထင်ရှားဆုံးမထေမြတ်ကြီးဖြစ်ပါတယ်အဲ့ဒီမထေမြတ်ကြီးရဲ့ထံကနေပြီးတော့သူ့ရဲ့ငယ်စဉ်ဘဝတွေကတခါလေတပိကျောင်းသားဘဝတာမဏိဘဝယဟန်ဘဝအဲ့ဒီမှာအမြဲတမ်းဝကြီးဝငယ်ပြုပြီးတော့နေခဲ့တယ်အဲ့ဒီမှာ ပုဂ္ဂိုလ်ဟာဆရာတော်ဘုရားကြီးစံတော်မူပြီးတဲ့နောက်ပိုင်းခန္ဓာဝန်ချပြီးတဲ့နောက်ပိုင်းမှာဆရာတော်ဘုရားကြီးရဲ့တရားတော်တိုင်တရားနိလန်ထိုင်ချင်းချမ်းအားထုတ်လို့အဲဒီမှာမင်းကွန်တော်ရမှာတခါလေဆရာတော်ကြီးဥမင်စုတာဆိုပြီးတော့အမတန်ထင်ရှားခဲ့ပါတယ်အဲဒီအချိန်တုန်းကလည်းပဲမိမိကိုယ်တိုင် ပေါ့မြောက်အောင်အားထုတ်ပြီးတော့ဒီတရားတွေကိုလန်လာသမျှယဟန်ရှင်လူတွေကိုပြသနေတာဖြစ်တဲ့အတွက်အဲဒီအချိန်တုန်းကလည်းပဲ ဒီဆရာတော်ကြီးဥမေစုသာယဟန္တာလို့ထင်ရှားကြော်ကြားတော်မူခဲ့ပါတယ်အဲ့ဒီဆရာတော်ကြီးဥမေစုသာထံကနေပြီးအလေတော်ရကနေပြီးတော့ဒီတရားတွေကိုပဲပုဂ္ဂိုလ်ကနေပြီးတော့အထုလာကြတယ်ဆိုတော့မင်းကွန်ဇေတဝန်ဆရာတော်ဥနာရတာသူဟာတစ်ချိန်ကဇာပိပရိယတ္တိကိုအထူးလိုက်စားပြီးတော့ဇာပိပရိယတ္တိပို့ချဖို့စာကြဘုန်းကြီးဖြစ်ဖို့ဒါပဲကြိုးစားပါတနေ့မှစာရီလွန် ကျက်ပြီးတော့မနာတန်စာရီကျက်အံတင်ကျန်တင်ကြားနေတာတွေ့တော့ဆရာတော်ကြီးကကြောင်းစဉ်လှည့်ပြီးတော့ကြည့်တဲ့အခါမှာဒီဥစဉ်လေးစာပေတွေကိုအတင်းစူးစမ်းနေတာတွေ့တော့ဟဲ့မောင်မစင်းစာရီစူးစမ်းလာကြည်လားဘာဖြစ်ခြင်းလို့လဲဘာလုပ်ခြင်းလို့ဘာရခြင်းလို့လဲဆိုတော့တပည့်တော်နိဗ္ဗာန်ရခြင်းလို့ပါဗျာတဲ့နိဗ္ဗာန်ရခြင်းတာများကွယ်တဲ့ဘူတံဘူတာတော်ပတ္တတိဆိုရင်နိဗ္ဗာန်ရပါတယ် ဘူတံဘူတာတောပတ္တိဆိုကြည်စမ်းပါနောက်တစ်ခါအဲ့ဒီဘူတံဘူတာတောပတ္တိဆိုတာဘူတံဖြစ်နေတာကိုဘူတာတောဖြစ်နေတဲ့အတိုင်းပတ္တိရှုလူရင်းကဒါပဲတရားရှုတယ်ဆိုတာမဖြစ်တာရှုတာလားဖြစ်တာရှုတာလားမရှိတာရှုတာလားရှိတာရှုတာလားမထင်ရှားတာရှုတာလားထင်ရှားတာရှုတာလား အဲ့ဒီထင်ရှားတဲ့ရှိနေတဲ့ဖြစ်နေတဲ့အတိုင်းလေးကိုပဲရှုပါတရားရှုတာအဆမ်းမဟုတ်ပါဘူးဘာမှအထူးထွင်ပြီးတော့အထုဖို့မဟုတ်ပါဘူးရှိနေတာဖြစ်နေတာလေးကို ရှုသွားရင်နိဗ္ဗာန်ရပါတယ်ဒီနေ့ဘုန်းကြီးတို့ကျေးဇူးတော်ရှင်မဆီဆရာတော်ဘုရားကြီးဟာအဲ့ဒီမင်းကုန်းစီတုံဆရာတော်ဘုရားကြီးရဲ့တပည့်ကြီးပါမင်းကုန်းစီတုံဆရာတော်ဘုရားကြီးဟာလည်းပဲသာသနာမှာယဟန္တာလို့ကြောကြားတော်မူတဲ့မထေရကြီးပါ အဲ့ဒီမထေရကြီးထံမှာတပည့်ပေါင်းများစွာအာထုတ်ကြပါတယ်ယဟန်ရှင်လူတွေအဲ့လိုအာထုတ်တဲ့အထက်မှာလည်းပဲထင်ရှားကြိုကြားတဲ့ပုံကိုယ်တွေများပါတယ်သို့တော့အဲ့ဒီထဲမှာထင်ရှားဆုံးပုံကိုယ်များကိုထုတ်ပြပါဆိုရင်မဟာစီဆရာတော်နဲ့တောင်ပုလူဆရာတော်ဒီဆရာတော်နှစ်ပါးဟာမင်းကုန်းစီတုံဆရာတော်ဘုရားကြီးရဲ့ကမ္မထံတပည့်များဖြစ်ပါတယ်ဒီဆရာတော်ဘုရားကြီးထံကနေပြီးတော့တတိပဌံတရားတွေကိုလက်ဆင့်ကမ်းပြီးတော့အထောက်ကြတာဖြစ်ပါတယ် အဲဒီလိုလက်ဆင့်ကမ်းပြီးအားထုတ်လို့ဒီဆရာတော်ကြီးတွေဟာလည်းပဲမြန်မာနိုင်ငံမှာတော့ဖြင့်ယဟန္တာလို့ကြိုကြားတော်မူတဲ့မထေရကြီးတွေဖြစ်ပါတယ်ဆရာတော်ကြီးတွေဖြစ်ပါတယ်အဲတော့ဒီဆရာတော်ကြီးနှစ်ပါးထံကနေပြီးတော့ဘုန်းကြီးတို့ကလက်ဆင့်ကမ်းပြီးတော့တပည့်တွေတောင်ပုလူဆရာတော်ဘုရားကြီးရဲ့တပည့်တော်ကံများကလည်းပဲဒီတရားတွေသတိပဋ္ဌာန်တရားတွေကိုဆက်လက်ပြီးတော့အပ္ပမာဒသတိပဋ္ဌာန်တရားတွေဆက်လက်ပြီးတော့ကိုယ်တိုင်ကျင့်ပွားပြီးတော့အာလုံလနာသမျှတွေကိုဟောကြားနေပါတယ်ပြသနေပါ ဘုန်းကြီးတို့ဂျေဇုတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့တပည့်များဟာဖြစ်ကြတယ်ဘုန်းကြီးတို့ဒီမှာအမြဲတမ်းတင်ရှားတဲ့ပုဂ္ဂိုလ်များ ပြောရမယ်ဆိုရင်ဘုန်းကြီးတို့ရွှေတောင်ကုန်းဆရာတော်ဘုရားကြီးမကြာမီကမှစံတော်တော်မူသွားပါပြီနောက်ပြီးတော့ချမ်းမြေ့ရိပ်သာဆရာတော်ဘုရားကြီးဓမ္မစီဆရာတော်ဘုရားကြီးရဲ့လက်ရင်းတပည့်တွေဖြစ်ပါတယ်တတ္တမတန်တိဆရာတော်ဘုရားကြီး နောက်ပြီးတော့အခုဟမ်မွန်ဘေးမှာသတင်းသုံးသွားတယ်ပါချုပ်ဆရာတော်ဥတိလနန္ဒဘိဝန္တဆိုတဲ့ဆရာတော်ဘုရားကြီးများဓမ္မစီဆရာတော်ဘုရားကြီးရဲ့လက်ရင်တစ်ဖက်တည်းမှာထင်ရှားတဲ့ထင်ရှားကြိုကြားတဲ့ဆရာတော်ဘုရားကြီးတွေဖြစ်ပါတယ်အဲ့လိုအခုဆရာတော်ဘုရားကြီး၄ပါးကိုထုတ်ပြထားတဲ့အထဲမှာဘုန်းကြီးတို့အခုတည်ရှိထင်ရှားဆိုရင် ချမ်းမြေ့ရိပ်သာဆရာတော်ဘုရားကြီးတပါးပဲချမ်းသာတော်တယ် အားလုံးဟာဒီဆရာတော်တွေရဲ့လက်အောက်ကနေပြီးတော့ဘုန်းကြီးတို့အခုတရားတွေပြသပြီးတော့နေကြအဲ့လိုပြသနေကြတဲ့တရားတွေဟာဘာတရားတွေလဲဆိုရင်တတိပဋ္ဌာန်တရားတွေပါဘာတရားတွေလဲဒါကြောင့်မို့ဒီတတိပဋ္ဌာန်တရားရဲ့ဘုန်းကြီးတို့ဒီမှာခိုင်မာပုံကိုဘုန်းကြီးဒါသမိုင်းကြောင်းလေးနဲ့ပြောပြတာညာတော်အပြင်တဲ့ဘုန်းကြီးတို့မြန်မာနိုင်ငံမှာပฏิပတ်နဲ့ဆက်လို့ဆွေးနွေးပွဲကြီးတွေကျင်းပပါတယ် အဲ့ဒီဆွေးနွေးပွဲထဲမှာဒီနိုင်ငံသားတူပါဝင်ပြီးတော့ဆွေးနွေးတဲ့အထဲမှာမြန်မာနိုင်ငံကပြတ်တတ်နေတဲ့ဟောကြားပြတ်တတ်နေတဲ့ကမ္မထံတရားတွေဟာမြတ်စွာဘုရားဟောတဲ့တရားတွေကြီးတယ်ပါပဲတဲ့သူလေးလေ့လာထားပါတယ်အလုံးဟာဘုရားဟောတရားတွေကြီးတယ် ဖြစ်ပေမဲ့လို့လည်းပဲအဲ့ဒီတရားတွေရဲ့တမိုင်းကြောင်းဟာခိုင်မာဖို့လိုတယ် ဒီတရားတွေအားထုတ်လို့ဘယ်ပုဂ္ဂိုလ်ဘယ်ပုဂ္ဂိုလ်တွေတော့ဘယ်လိုပေါက်မြောက်တော်မူသွားကြတယ်ဆိုတာခိုင်မာဘူးလို့တယ်။ဘုန်းကြီးတို့မိမိတို့အခုဒီမှာပြည်ပမှာလာပြီးတော့အလားအလုပ်လုပ်ကြတယ်ကုမ္ပဏီတွေပါလေစီးပွားရေးလုပ်ငန်းတွေလုပ်ကြတယ်ပူးပေါင်းပြီးဆောင်ရွက်ကြတယ်။အဲ့ဒီပူးပေါင်းဆောင်ရွက်ရမယ်ကုမ္ပဏီဟာခိုင်မာဖို့မလိုအပ်ဘူးလား။မခိုင်မာတဲ့ကုမ္ပဏီနဲ့သွားပူးပေါင်းမိရင်ကိုဒုက္ခရောက်သွားမှာပေါ့ဟုတ်တယ်မဟုတ်လား။ အခုလည်းဒီတိုင်းပါပဲတရားမှလည်းပဲခိုင်မာဖို့လိုတယ်တမိုင်းကြောင်းခိုင်မာဖို့လိုတယ်အခုတမိုင်းကြောင်းဟာမြတ်စွာဘုရားကိုတော်တိုင်ဟောကြားလာကနေပြီးတော့အစဉ်အဆက်ဒီသတိပဋ္ဌာန်ဆိုတဲ့အပ္ပမတာတရားကိုဟောပြောပြီးတော့လာခဲ့တဲ့ဆရာတော်ကြီးတွေကိုကြည့်လိုက်ဒီဆရာတော်ကြီးတွေဟာအားလုံးပေါင်းမြောက်တော်မူသွားကြတယ်ယဟန္တာလို့ထင်ရှားကြော်ကြားတော်မူတဲ့မထေရမြတ်ကြီးတွေပါပဲ အဲ့ဒီဆရာတော်များကနေပြီးတော့တဆင်ကိုယ်တိုင်လည်းပေါင်းမြောက်အောင်ကျင့်ကြံအထုပြီးတော့လာလာသမျှပြိတ္တများကိုလည်းပဲဒီသတိပဋ္ဌာန်ကိုလက်ဆင့်ကမ်းပြီးတော့ဟောကြားတော်မူခဲ့ခုဘုန်းကြီးများလည်းပဲကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးရဲ့ဟောကြားညွှန်ပြတဲ့ဒီသတိပဋ္ဌာန်လမ်းစဉ်အတိုင်းပဲဘုန်းကြီးတို့ဟောကြားနေပါတယ်ဒါကြောင့်မို့ဒီနေ့ထေရဝါဒဓမ္မအသင်းကြီးဟာမြန်မာနိုင်ငံကကြွလာသမျှအားလုံးဆရာတော်ဘုရားများကုတပ်ပုံများကိုကြည်ချင်းအားဖြင့်ဆရာတော်ဘုရားတွေ ထေရဝါဒဒီဓမ္မအသင်းကြီးမှာတရားတွေဟောပြောတရားတွေပြသသွားကြလို့ဘုန်းကြီးတို့ကုတရားနာပရိသတ်များဟာလည်းပဲတရားရည်တွေဝါနေကြပါပြီတရားရည်ပြည့်ဝနေကြတဲ့ပုဂ္ဂိုလ်တွေပါပြောရရင်ကတော့မနာဘူးတဲ့တရားတွေမရှိသလောက်ပါဘုန်းကြီးဟောရမှာတော့ဘာနဲ့ဥမာပေးရမလဲဆိုရင်မိုးတွေသေးကြီးမဲကြီးရွာသွန်းနေတဲ့မိုးရည်ထဲမှာ ဖြတ်ပြီးပြေးလာတဲ့ပုဂ္ဂိုလ်ဘလောက်ပဲအပြေးတန်တန်မိုးရေပေါက်ကလွတ်နိုင်ပါမလားအခုလည်းပဲထေရဝါဒဓမ္မအသင်းသူ အသင်းသားများရဲ့နာကြားမဲ့တရားတွေကနေပြီးတော့မိမိတို့မနာကြားဘူးသေးတဲ့တရားဆိုတာကိုဘုန်းကြီးလွတ်အောင်ဟောနိုင်မယ်မဟုတ်ပါဘူးနာကြားပြီးသားတရားတွေကြီးတွေဖြစ်မှာပါပဲအဲ့ဒီတရားတော်တွေကနေပြီးတော့ဘုန်းကြီးကတတိပဋ္ဌာန်ရဲ့ ဂုံကြီးပြတရားကိုဘုန်းကြီးဟောမှာပါ။ဗတရားတယ်နိ။တတိပဋ္ဌာန်ဂုံကြီးပြတရား။အဲတော့တတိပဋ္ဌာန်ဂုံကြီးပြတရားဆိုတော့တတိပဋ္ဌာန်ကျင့်စဉ်လေးကိုဘုန်းကြီးကနည်းမယ်ပြောရမှာဖြစ်ပါတယ်။ဘုရားရှင်ကိုရောင်မြတ်ကြီးကဣဒဘေကဝေဘိက္ခုကာယေကာယ ानु ပါတိဝိဟရတိအတ္တပိသမ္မဇ္ဇနောတတိမဝိနေယလောကေပိစ္ဆာဒေါမနတံ။ ဝေရဏတုဝေရဏ ानु ပတိဝိဟာရတိအာတာပိတမ္ပဇံသောတတိမဝိနည်းယလောကေပိဇာဒေါမနတံဓမ္မေတုဓမ္မ ानु ပတိဝိဟာရတိအာတာပိတမ္ပဇံသောတတိမဝိနည်းယလောကေပိဇာဒေါမနတံမြတ်စွာဘုရားကရှုမှတ်ရမယ်အာယုံ၄မျိုးဟောခဲ့တယ်ရှုမှတ်ရမယ်အာယုံဘယ်နှမျိုးလဲ၄မျိုးအဲဒီ၄မျိုးမှာဘာကိုအဦးဆုံးထားပြီးဟောတယ်လဲဆိုတော့ကာယ ानु ပတနာ ဘာနုပဒနာနဲ့ကာယ ानु ပဒနာဆိုတာရှုမှတ်ဖို့အလွယ်ဆုံးအထင်ရှားဆုံး ဖြစ်ပါတယ်ဘုန်းကြီးတို့တရားကိုစပြီးတော့လိုက်စားကြတော့မယ်အလုပ်လုပ်ကြတော့မယ်ဆိုရင်ဘယ်ရာပဲဖြစ်ဖြစ်အထင်ရှားဆုံးအလွယ်ကူဆုံးကစရမှာဖြစ်ပါတယ်ခုစာပေသင်ကြားတဲ့အခါမှာလည်းပဲမိမိတို့အတန်းကိုသင်ကြားတဲ့အခါမှာစာဆုံးတငယ်တန်းကစပြီးစရတာပဲ အဲ့ဒီကနေမှအစင်းစင်းသူဟာသူတက်သွားတယ်မူလာတန်းအဲ့ဒီကနေမှအလယ်တန်းအဲ့ဒီကနေထက်တန်းအဲ့ဒီကနေပြီးတော့တက္ကသိုလ်အစင်းစင်းပေါ့နောက်ဘွဲလွန်စသည်ဖြင့်အဲ့ဒီလိုအစင်းစင်းအခုလည်းပဲမြတ်စွာဘုရားကအထင်ရှားဆုံးအလွယ်ကူဆုံး ဖြစ်တဲ့ဒီမှာကာယ ानु ပတ္တနာကိုရှိကစပြီးဟောပေးတယ်။အဲဒီမှာကာယ ानु ပတ္တနာဆိုတာကာယဆိုတာကိုယ်အမူအရာပဲ။အနုဆိုတာအကျဉ်းချင်းဖန်မှပတ္တနာရှုတာ ကာယ ानु ပဒနာဆိုတာကိုယ်အမူအရာလေးကိုထပ်ခါထပ်ခါထပ်ခါထပ်ခါရှုတာအဲ့ဒီလိုဓက္ခဓက္ခရှုနေတာကိုကာယ ानु ပဒနာဒီတော့ဒီလိုဆိုရင် ကိုယ်အမူအရာကို ရှင်ဗျာဘယ်လိုရှုရမလဲဆိုတော့ဘုန်းကြီးစောစောကပြောခဲ့တဲ့အထက်မှာဘူတံဘူတံတောပတ္တိလို့ပါခဲ့တယ်မရှိဘဲမထင်ရှားဘဲနဲ့တော့ရှုလို့ရပါမလား အဲဒီတော့ရှိမှထင်ရှားမှရှုလို့ရတာဆိုတော့ကိုယ့်ရဲ့ခန္ဓာကိုယ်ကိုတတိဥသိတဲ့စိတ်ကလေးနဲ့ခန္ဓာကိုယ်ကိုတရားလေးစောင့်ကြည့်လိုက်ပါဝိပဿနာဆိုတာလိုက်ရှုတဲ့လုပ်ငန်းမဟုတ်ဘူးနော်စောင့်ရှုတဲ့လုပ်ငန်းဒါဝိပဿနာနဲ့သမထနဲ့ကွဲသိဖို့လိုတယ်နော်သမထဆိုတာကတော့မဖြစ်မနေအတင်းလိုက်ရှုတဲ့လုပ်ငန်းဝိပဿနာဆိုတာစောင့်ကြည့်စောင့်ရှုတဲ့လုပ်ငန်း အဲ့ဒီတော့ခန္ဓာကိုမိမိတို့တတိဥစည်းတဲ့စိတ်လေးနဲ့စောင့်ကြည့်တာအဲ့ဒီလိုစောင့်ပြီးတော့ကြည့်တဲ့အခါမှာဘာပေါ်မလဲနှာသီးပြားကဝင်လေထွက်လေလေးပေါ်လာရင်ဒါလေးကထင်ရှားနေရင်အဲ့ဒီဝင်လေသည်ထွက်လေသည်မရှိရဘူးလားဝင်လေသည်ထွက်လေသည်ဆိုတာဒီဝင်လေလေးကဒီမှာနှာပြားတချို့မှာနှခမ်းပြားနှာခေါင်းရဲ့ထိပ်ပြားလေးကို လေလေးထိသွားတာသို့မဟုတ် နှကမ်းပြားလေးကိုလေလေးထိသွားတာလေးကိုဝင်လေဝင်လာတဲ့ခံမှာထိသွားတယ်ထွက်သွားတဲ့ခံမှာထိသွားတယ်အဲ့ဒီထိမှုတိမှုလေးကိုသတိကတ္တာမယ်အဲ့တော့ဝင်လေသည်ထွက်လေသည်ဝင်လေသည်ထွက်လေသည်သို့မဟုတ်ထိသည်ထိသည်ဒါနှာသီးပြရဲ့ဝင်လေထွက်လေကိုရှုတာရှိလို့ရှုတာလားမရှိဘဲရှုတာလားေးရှိလို့ရှုနေတာဝိပဿနာဆိုတာရှိတာထင်ရှားတာကိုရှုတာအဲ့ဒီလိုရှုနေတော့ဒီ ဝင်လေသည်ထွက်လေသည်လေးကထင်ရှားရင်ဝင်လေသည်ထွက်လေသည်လေးကိုရှုရမှာပဲအဲဒီလိုဝင်လေလေးဝင်တဲ့အခါဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးကြတော့အဲ့ဒီဝါယောဓာတ်ကိုဘယ်နေရာကစောင့်ရှုလဲဆိုတော့ဝမ်းဘိုက်ကစောင့်ရှုတယ်အခြားဆရာတော်များကအာနာပါနကိုနှာသီးပြားကလေကိုစောင့်ရှုတယ်အခုနှာသီးပြားကဝင်လေထွက်လေဆိုတာလေဓာတ်ကိုရှုတာနော်ဗာဓာတ်ကိုရှုတာ ਨੇ အေးဝါယောတရားရဲ့ဒီမှာထိသွားတဲ့သဘောလေးကိုရှုသွားတာအဲ့ဒီလိုပဲခုကျေးဇူးတော်ရှင်မစီဆရာတော်ဘုရားကြီးကြတော့အဲ့ဒီဝါယောဓာတ်ကို1 byte ကစောင့်ရှုတယ်ဘယ်ကစောင့်ရှုတာလဲ1 byte ကစောင့်ရှုတော့တိချာလေးရှုကြည့်ကိုယ့်အကူငြိမ်ငြိမ်လေးထိုင်နေအတန်လေးခန္ဓာကိုစောင့်ကြည့်နေရင်နှာသီးပြားကလေးဝင်လာတယ်လေးလေးဝင်လာတယ်ဆိုရင်တေချာလေးကြည့်လိုက်စမ်းပါဝမ်းဘိုက်ကလေးဟာယော့သွားတာလားတင်းလာတာ ရှိသလားမရှိဘူးလားရှိပါတယ်အဲ့ဒီလိုတင်းလာတာလေးပြောလာတဲ့အခါမှာဝမ်းပိုက်လေးတင်းလာရင်ဖောင်းနေရှုလိုက်တယ်နာသီးပြားကလေလေးပြန်ထွက်သွားတဲ့အခါကျတော့ဝမ်းပိုက်ကလေးကတင်းလာတာလားယော့သွားတာလားယော့သွားရင် ပိန်နေရှုလိုက်တယ်အဲ့ဒီလိုဖောင်းနေပိန်နေလို့ရှုနေတာ မရှိပဲရှုတာလားရှိလို့ရှုတာလားမထင်ရှားပဲရှုတာလားထင်ရှားလို့ရှုတာလား မထင်ရှားဘဲနဲ့ကိုယ့်ဟာကိုယ်လှုပ်ရှူရင်ဝင်းချောတွေနားကုန်မှာပေါ့အဲ့ဒီတော့သူ့ဟာသူနှာသီးပြားကလေရလဲသူ့ဟာသူဝင်နေတယ်ကိုကရှူစရာမလိုသူ့အလိုလိုနှာသီးပြားလေးကလေလေးဝင်လာရင်ဝမ်းဘက်လေးကတင်းသွားတယ်တင်းသွားတဲ့ခိုက်လေးမှာဖောင်းတယ်ရော့သွားတဲ့ခိုက်လေးမှာပိန်တယ်သို့မဟုတ်တင်းတယ်ရော့တယ်ရှုလို့ရတယ်အဲ့ဒီလိုရှိနေတာလေးကိုရှိတယ်လို့ရှုရအဲ့ဒီလိုမထင်ရှားဘူးဝင်လေထွက်လေကိုလည်းကိုအာယုံပြုလို့မရဘူး ဟောင်းမှုပိန်မှုကိုလည်းအာယုံပြုလို့မရဘူးဆိုရင်တော့မိမိကဒီမှာအောက်ပိုင်းခန္ဓာကိုယ်ကခွေပြီးတော့အပေါ်ပိုင်းခန္ဓာကိုယ်လေးကမမတ်ကလေးထားပြီးထိုင်နေတယ်အဲ့ဒီထိုင်နေတာလေးကိုတော့မရှိဘူးလားအဲ့ဒီရှိနေတဲ့အထိုင်လေးကိုရှုမယ်ထိုင်နေဆိုရင်အောက်ပိုင်းခန္ဓာကိုယ်လေးကခွေနေတယ်အောက်ပိုင်းကဘာလုပ်နေလဲအပေါ်ပိုင်းခါနေရလေးကနေအပေါ်ပိုင်းကြတော့ခါလေးကမတ်ပြီးထောင်းနေတယ် အဲ့ဒါလေးကိုအာယုံစိုက်ပြီးတော့ထိုင်နေရှုတာရှိလို့ရှုတာလားမရှိပဲရှုတာလားရှိနေတဲ့အတိုင်းလေးရှုနေတာထိုင်နေတဲ့မူရာလေးကိုထိုင်နေထိုင်နေရှုလို့ရတယ်နောက်ကျမ်းနဲ့ထိတဲ့နေရာလေးကထင်ရှားလာရင်ထိတယ်ထိုင်နေထိတယ်ထိုင်နေထိတယ်အဲ့ဒီလိုရှုနေတာထိုင်နေထိတယ်ရှုတာလဲကာယ ानु ပတ္တနာပဲဘာ ानु ပတ္တနာလဲ ဟောင်းနဲ့ပိန်နေလို့ရှုတာလေကာယ ानु ပတနာဝင်လေသည့်ထွက်လေသည့်ရှုတာလေကာယ ानु ပတနာပဲဒါကာယ ानु ပတနာကြီးကိုယ်အမူအရာလေးတွေရှုနေတာနိအဲ့ဒီကနေပြီးတော့ဘုန်းကြီးတို့ဒီမှာရက်တဲ့အခါမှာရက်တယ်လို့မရှုရဘူးလားအဲ့ဒါလေကာယ ानु ပတနာကိုယ်မူအရာကိုရှုတာဘာမူအရာကိုရှုတာလဲအေးကိစ္စံတော်ဝါကိစ္စံမိတိသွားတဲ့အခါမှာသွားတယ်လို့မရှုဘူးလားအဲ့ဒါဘာမူအရာလဲ ကိုယ်မူရာရှုတဲ့အတွက်ဘာနုပဒနာလဲကာယ ानु ပဒနာပဲရက်တယ်လို့ရှုတာကာယ ानु ပဒနာသွားတယ်လို့ရှုတာကာယ ानु ပဒနာကွေးတယ်ဆန့်တယ်လို့ရှုတာရောကွေးကွေးမှုဆန့်မှုရောမရှုရဘူးလားထိုင်မှုထားမှုရောမရှုရဘူးလားနောက်ဆုံးအိယာဘောလျှောက်ဆက်နားနေတဲ့ခံမှာလဲအိတ်တယ်ထိတယ်မရှုရဘူးလားအာလုံးဟာကိုယ်အမူအရာကိုရှုတာဖြစ်တဲ့အတွက်ဘာနုပဒနာလဲကာယ ानु ပဒနာ ဒါဘုန်းကြီးပြောမှရှုပုံလေးကိုပဲပြောသွားမှာနော်ဒါရှုပုံလေးတွေကြီးတယ်ပဲအဲ့ဒီလိုကာယ ानु ပတနာဒီကိုအမူအရာလေးကို ရှုတဲ့အခါမှာအခုထိုင် ပြီးရှုတဲ့အခါမိနစ်20မိနစ်30အဲ့ဒီလိုအချိန်လေးရလာတဲ့အခါကလည်းကြတော့အောက်ပိုင်းကအလယ်ပိုင်းကအထက်ပိုင်းကခံစားမှုလေးတွေမပေါ်ဘူးလားပေါ်ပါပါအဲ့ဒီခံစားမှုလေးတွေဖြစ်ပေါ်လာရင်လည်းမြတ်စွာဘုရားကဒီခံစားမှုလေးကိုရှုပါ ဒုက္ခံဝဝေဒနာဝေရယမာနောဒုက္ခံဝေဒနာဝေရယမိတိပဇာနာတိဒုက္ခံဝဝေဒနာဝေရယမာနောဒုက္ခံဝေဒနာဝေရယမိတိပဇာနာတိအာရုခမတုခံဝဝေဒနာဝေရယမနောအာရုခမတုခံဝဝေဒနာဝေရယမိတိပဇာနာတိချမ်းသာတဲ့ခံစားမှုလေးဖြစ်လာရင်အဲ့ဒီချမ်းသာတဲ့ခံစားမှုလေးကိုလည်းရှုတဲ့ချမ်းသာတယ်ချမ်းသာတယ်ကောင်းတယ်ကောင်းတယ်ရှု ဆင်းရဲတဲ့ခံစားမှုတွေထင်ရှားလာရင်လေအဲ့ဒီဆင်းရဲတဲ့ခံစားမှုလေးရှုတဲ့ခံစားမှုလေးရှုဆိုတာကရှုယုံလေးတွေမဟုတ်ဘူးသိအောင်ရှုရမှာဘာဖြစ်အောင်ရှုရမှာလဲအဲ့ဒီခံစားမှုလေးရဲ့တိုးလာရင်တိုးလာတဲ့သဘောရော့သွားရင်ရော့သွားတဲ့သဘောဒီလိုသိအောင်ရှုရအလယ်လတ်ခံစားမှုလေးဖြစ်ပေါ်လာရင်လည်းပဲအဲ့ဒီအလယ်လတ်ခံစားမှုလေးကိုသိအောင်ရှု အဲဒီတော့ချမ်းသာတဲ့ခံစားမှုကိုရှုတယ်ဆိုရင် ချမ်းသာတယ်ဆိုတာဒုက္ခဝေဒနာပဲ။ဘာဝေဒနာလဲ။ဆင်းရဲတာကအလေအလတ်ကဟောဝေဒနာ၃မျိုး။အဲဒီဝေဒနာ၃မျိုးမှာအခုစပြီးတော့အာထုဆယောဂီပုဂ္ဂိုလ်မှာဘယ်ဝေဒနာဟာပိုပြီးအထင်ရှားဆုံးလဲ။အေးဒုက္ခဝေဒနာထင်ရှားလို့ဒုက္ခဝေဒနာရှိနေရင်ဒုက္ခဝေဒနာကို မရှုရဘူးလား။ အေးဝေဒနာ ကိုအထုလိုက်เสียမလို့ဒီကာယ ानु ပတ္တနာကိုယ်မူရာလေးထင်ရှားပေါ်တာလေးရှုရင်းနဲ့ပဲခံစားမှုဆိုတဲ့ဝေဒနာလေးတွေဖြစ်ပေါ်လာရင်အဲ့ဒီပေါ်လာတဲ့ဝေဒနာလေးကိုရှုတာမပေါ်ဘဲနဲ့ရှုတာလားပေါ်လို့ရှုတာလားပေါ်လို့ရှုတာဒါဝိပဿနာအစစ်ပဲအဲ့ဒီလိုယောဂီပုဂ္ဂိုလ်ကဒီပေါ်တာလေးကိုသိချာလေးရှုနေတယ်အဲ့ဒီလိုဝေဒနာလေးရှုနေရင်ကယောဂီပုဂ္ဂိုလ်ဟာဒီဝေဒနာလေးတွေပေါ်လာပြီဆိုတော့ သိခံပြီးရှုတယ်ဘလို့မှသိမခံနိုင်တဲ့အခါကျတော့ပြောင်းခြင်းတယ်ရွှေ့ခြင်းတယ်ရုပ်ကရွှေ့ခြင်းတာလားစိတ်ကရွှေ့ခြင်းတာလားစိတ်ကရွှေ့ခြင်းတာလေပြောင်းခြင်းတယ်ဆိုတာလဲစိတ်ကရွှေ့ခြင်းတယ်ဆိုတာလဲစိတ်ကထိုင်ရာကဣရိယာပုဖြစ်ပြီးထခြင်းတယ်ဆိုတာလဲစိတ်ကအဲ့ဒီလိုစိတ်ကလေးဖြစ်လာရင်ရောဒီစိတ်ကလေးကိုရောမရှုရဘူးလားစိတ်တ ानु ပတနာဘာ ानु ပတနာလဲစိတ်ကလေးကိုရှုသွား ဒီစိတ်ကလေးကိုပြန်ပြီးတော့ရှုနေတယ်ဒါပေမဲ့များသောအားဖြင့်ဒီဝေဒနာတွေမပေါ်ခင်တည်းကဒီကာယ ानु ပတနာနည်းနဲ့ကိုယ်မူရာလေးရဲ့ဖောင်းမှုပိန်မှုပဲဖြစ်စေဝင်လေသည်ထွက်လေသည်ပဲဖြစ်စေသို့မဟုတ်ထိုင်ထိပဲဖြစ်စေရှုတယ်ရှုရင်းနဲ့စပြီးတော့ရှုမှအတုစမှာတော့ယောဂီပုဂ္ဂိုလ်ဟာစိတ်တွေစူးစီးလို့မရသေးဘူးစိတ်တွေစူးစီးလို့မရတဲ့အခါကျတော့စိတ်တွေက အိမ်ကိုရောက်ခြင်းလဲအိမ်ကိုတတိယခြင်းလဲတတိယမယ်အလုပ်ကိုတတိယခြင်းလဲတတိယမယ်မိသားစုကိုတတိယခြင်းလဲတတိယမယ်အဲ့ဒီလိုတတိယတဲ့စိတ်ကလေးတွေဖြစ်ပေါ်လာရင်လည်းပဲအဲ့ဒီစိတ်ကလေးကိုရောမရှုရဘူးလားဒီစိတ်ကလေးကိုပဲပြန်ပြီးရှုနေတာအဲ့ဒီလိုရှုနေတာဘာနုပဒနာလဲတခါတရံမှာတရားရှုမှတ်ရင်းကနေပြီးတော့ကောင်းတဲ့စိတ်တွေရောမဖြစ်ဘူးလားတခါတရံရောမကောင်းစိတ်တွေရောမဖြစ်ဘူးလား အဲ့ဒီမှာမြတ်စွာဘုရားကတရာဂံဝါစိတံတရာဂံစိတံတိပ္ပဇာနာတိဝိတရာဂံဝါစိတံဝိတရာဂံစိတံတိပ္ပဇာနာတိတဒောတံဝါစိတံတဒောတံစိတံတိပ္ပဇာနာတိဝိတဒောတံဝါစိတံဝိတဒောတံစိတံတိပ္ပဇာနာတိတမောဟံဝါစိတံတမောဟံစိတံတိပ္ပဇာနာတိဝိတမောဟံဝါစိတံဝိတမောဟံစိတံတိပ္ပဇာနာတိ မိမိရဲ့စိတ်ထဲမှာຢာကလောဘစတဲ့အဲ့ဒီလိုစိတ်မျိုးတွေဖြစ်လာရင်လေအဲ့ဒီစိတ်ကလေးကိုပဲရှုတဲ့သိအောင်ရှုတယ်တကယ်လို့ຢာကလောဘတွေလောဘတွေလည်းမရှိဘူးຢာကတွေလည်းမရှိဘူးဆိုရင်စိတ်လေးဟာပဂရိအတိုင်းရှိနေရင်အဲ့ဒီပဂရိအတိုင်းရှိတဲ့စိတ်ကလေးကိုပဲပြန်ရှုဒီလိုပဲဒေါသစိတ်တွေဖြစ်လာရင်အဲ့ဒီဒေါသစိတ်ဆိုးစိတ်ပြတ်မှုဆိုတဲ့ဒေါသစိတ်ကိုရှုတယ် ဒီဒေါသစိတ်တွေမရှိတော့ဘူးဆိုရင်သူ့ရဲ့ပင်ကိုယ်စိတ်ကလေးတန်ရှိနေရင်အဲ့ဒီပင်ကိုယ်တဘာဝလေးတန်ရှိတဲ့စိတ်ကလေးကိုရှုတွေ့ဝင်မှုတွေဖြစ်လာရင်အဲ့ဒီတွေ့ဝင်စိတ်ကိုရှုတွေ့ဝင်မှုတွေကင်းနေရင်အဲ့ဒီကင်းနေတဲ့စိတ်လေးကိုရှုဆိုတော့မြတ်စွာဘုရားကဒီစိတ်ကလေးဖြစ်တိုင်းဖြစ်တိုင်းရှုပါဘာဖြစ်တိုင်းရှုရမှာလဲဟေးကောင်းစိတ်ပေါ်လာရင်ကောင်းစိတ်ရှုမယ်မကောင်းစိတ်ပေါ်လာရင်မကောင်းစိတ်ရှုမယ် မိမိရဲ့စိတ်ထဲမှာကုသိုလ်စိတ်တွေဖြစ်နေရင်အဲ့ဒီကုသိုလ်စိတ်ကလေးကိုရှုမယ်မကောင်းတဲ့အကုသိုလ်စိတ်တွေဝင်လာရင်လည်းအကုသိုလ်စိတ်ကလေးကိုရှုမယ်ယခုပြောတဲ့ဝေဒနာတွေထင်ရှားလို့ဝေဒနာတွေကပြင်းထန်လာလို့ဘယ်လိုမှသိမခံနိုင်လို့ပြောင်းချင်ရင်ပြောင်းချင်စိတ်ကလေးကိုရှုမယ်ရွှေ့ချင်ရင်ရွှေ့ချင်စိတ်ကလေးကိုရှုမယ်ဣရိယာပုတ်ဖြစ်ပြီးတော့ထားချင်ရင်ထားချင်စိတ်ကလေးကိုရှုမယ်အဲ့ဒီလိုရှုနေတာဟူသည်မစိတ်တာနုပတနာပါနုပတနာလေ ဒါသတိပဋ္ဌာန်တရားရှုမှတ်ပုံလေးကိုဘုန်းကြီးပြောနေတာနော်နောက်ပြီးတော့ဓမ္မ ानु ပတနာတဲ့ဘာ ानु ပတနာလဲဓမ္မ ानु ပတနာဆိုတာကတော့သဘောကိုရှုတာဘာကိုရှုတာလဲသဘောလေးတွေရှုတာခုဘုန်းကြီးတို့ယောဂီများ ထိုင်ပြီးတော့ကာယ ानु ပတနာနည်းနဲ့မိမိရဲ့ခန္ဓာကိုယ်ကထင်ရှားတဲ့အာယုံလေးတွေကိုရှုနေတယ်။နှာသီးပြားရဲ့ဝင်လေသည်ထွက်လေသည်ပဲဖြစ်စေဖောင်းမှုပိန်မှုပဲဖြစ်စေအထိုင်ထိပဲဖြစ်စေ အချို့ယောဂီအချို့ပုဂ္ဂိုလ်တွေညွန်ကြားတာတွေရှိပါသေးတယ်ငယ်လေးကလှုပ်နေတာလေးရှုတာရှိတယ်ရင်ဘကလှုပ်နေတာလေးရှုတာရှိတယ်ဒါကအနုပသနာတွေကြီးတယ်ပဲအကုန်လုံးအဲ့ဒီလိုရှုနေတဲ့အခါမှာဝေဒနာတွေပေါ်ရင်ဝေဒနာရှုတယ်စိတ်ကလေးထွင်ရင်စိတ်လေးရှုတယ်အဲ့လိုရှုနေရင်ကနားထဲမှာအတန်အာယုံလေးတွေကြားလာရင်သက်ရှိဖြစ်စီသက်မဲ့ဖြစ်စီကြားလာတဲ့အတန်လေးတွေရောကြားတယ်လို့မရှုရဘူးလားအဲ့လိုရှုတော့ဒီအတန်ကိုကင်ပြဆုတ်ပြလို့ရရလား သဘောပဲဒီအတန်အာယုန်ဒီအတန်လေးကြားတဲ့သဘောလေးကိုပဲရှုနေရတာဒါပေမဲ့လို့ဒီနိုင်ငံမှာကဘုန်းကြီးတို့အခုပဲကြည်နားထောင်ကြည့်လိုက်ရင်တိတ်ဆိတ်နေတာဘုန်းကြီးတို့မြန်မာနိုင်ငံကဒီလိုတိတ်ဆိတ်မှုမရဘူးဘုန်းကြီးအများတန်းပြောပါတယ်တကယ်တမ်းတိတ်တိတ်ဆိတ်ဆိတ်နဲ့တမာရီထူထောင်ပြီးတော့တမာရီရဖို့အတွက်ထူထောင်ပြီးတော့ကြိုးစားအထုတ်မယ်ဆိုရင်လို့ဘုန်းကြီးကအမေရိကန်နိုင်ငံသွားလို့ပြောတယ် အမေရိကန်နိုင်ငံမှာအိမ်ထဲမှာနေလဲဘာသာမှမကြားဘူးဘေးကအိမ်တွေကဘာမှစူတာမကြားဘူးအခုမြန်မာနိုင်ငံမှာတော့ကြောင်းမှနေလဲစူညံနေအတန်ကြီးကြားနေရတာအိမ်မှနေလဲစူညံနေရက်ွက်တယ်လဲစူညံနေတာတမာရီထူထောင်မှုရနေရာရှာလို့တောင်မတွေ့ဘူးတောထဲသွားပြီးတော့တောရရှိတယ်တောရချောင်းသွားပြီးအားထုတ်မယ်ဆိုလဲဟိုဘက်ကရွတ်တယ်ဖတ်တယ်အတန်ကြီးကြားရတယ်ပဋ္ဌာန်းတန်ဟိုဘက်ကဒီမင်္ဂလာ ဟိုလူတွေရဲ့တာရေးနာရေးကိစ္စတွေကဟိုအတန်ချက်ဆက်ကဖွင့်တဲ့အတန်ကြီးကြားကြားနေရတာပဲတိတ်ဆိတ်တယ်လို့မရှိဘူးဒီအမေရိကန်နိုင်ငံမှာတော့ကြောင်းမှာဆိုရင်လည်းကြောင်းမှာတိတ်ဆိတ်တယ်အိမ်မှာဆိုရင်လည်းအိမ်မှာတိတ်ဆိတ်တယ်အားလုံးကအလုတ်ကိုသွားနေကြတဲ့အခါအိမ်မှာလူကြီးတွေကြံနေတယ်ဘာမှတမ်းကြောင်တိတ်ဆိတ်နေကဲအလုတ်ကပြန်လာလို့အိမ်ပြန်ရောက်ကြပြီဆိုပြန်တော့ရောဘာသာမှမကြောင်တိတ်ဆိတ်နေတာတရားပုဂ္ဂိုလ်တွေကအိမ်ရှိတယ်အိမ်ရှိတဲ့အခါကျတော့အိမ်ထဲနေတယ် မြန်မာနိုင်ငံပုဂ္ဂိုလ်တွေအိမ်ထဲမနေဘူးရောက်လာပြီဆိုအိမ်ထဲရှိတာလေးပြည့်စရာပါတာလေးထားပြီးပြင်မဲ့ထွက်ထိုင်နေတာလူတွေကပြင်မဲ့မှာကြီးတယ်အားလုံးကခက်လာကြီးလားလို့လူတွေကပြောင်းပြန်နေပဲလို့အိမ်ကြီးဆောက်တာပြီးအိမ်ထဲမနေဘူးပြင်မဲ့ထွက်တိုင်နေတယ်ပြင်မဲ့မှာထွက်စားကြပြင်မဲ့မှာထွက်နေကြဒါရင်လားဆိုတော့အခုတခါဖြစ်ကြပြန်တယ်အိမ်မှာမိသားစုအတူရှိတယ်စကားပြော အဝေးကလူတွေနဲ့ကြပြောလိုက်တာနေနေဘာတွေဖြစ်ကုန်မှလည်းမသိဘူးလို့အခုဖြစ်နေတာဖြစ်နေတာမိသားစုအိမ်မှာနေလို့တယောက်နဲ့တယောက်စကားမပြောဖြစ်ဘူးကဲအဝေးကလူနဲ့ကြပြောနေတယ်ဒီထဲမှာကြီးလိုက်မောလိုက်နေတဲ့တခါသူကသူဖြစ်နေတယ်တယောက်တည်းဟောဘယ်လိုတွေဖြစ်ကုန်ကြတယ်လဲမသိပြန်ဘူးလို့ပြောရတကယ်တမ်းကြတော့တိတ်ဆိတ်မှုဟာတမာရီထူထောင်လို့ပို့ပြီးတော့မရလွယ်ဘူးလား တမာရိရလွယ်တယ်မြတ်စွာဘုရားကဒါကြောင့်မို့အရိညာကတောဝါမင်းတို့တောအရကိုသွားတယ်တောရမှာတိတ်ဆိတ်တယ်တကယ်လို့တောရမှာအဆင်ပြေဘူးဆိုရင်ရုခမူလကတောဝါတစ်တပင်ရင်ဝါတပင်ရင်သွားတယ်ကျောင်းနဲ့အိမ်နဲ့နေတာနဲ့ဆိုင်ရင်တော့တစ်တပင်ရင်ဝါတပင်ရင်ကစိတ်ကိုအေးချမ်းစေတယ်တမာရိထူတော်ကလည်းအဆင်ပြေတယ်အဲ့ဒီလိုမှအဆင်မပြေဘူးဆိုရင်တဲ့စိတ်ငြိမ်တဲ့ကမ္မထံကြောင့်ကိုသွား ခုကမ္မထာရောက်နေရလဲမစိတ်ငြိမ်အောင်ဖြစ်နေအဲ့တော့အားလုံးကဘုန်းကြီးတို့ရိတ်တာဆိုရင်ဘုန်းကြီးရဲ့တောရိတ်တာဆိုတာဧကပေါင်း90ကျော်ရှိပါတယ်ကျောင်းပေါင်း100ကျော်ရှိပါတယ်ဒါပေမဲ့လို့ပတ်ဝန်းကျင်ကရွာတွေရှိပါတယ်ရှိတဲ့အခါကျတော့စောစောကပြောတဲ့အတိုင်းသူတို့ရရွာရဲ့ဒလိထုံးစံတွေရဲ့အတံပလန်တွေဟာအဲ့လိုဖြစ်လာတဲ့အချိန်မှာဘုန်းကြီးတို့အတံပလန်တွေကြားနေရပါတယ်အဲအဲ့ဒီဟာမျိုးမရှိရင်တော့အလုံးတိတ်ဆိတ်မှုရပါတယ်ဒါကြောင့်မို့ဒီနိုင်ငံမှာတော့အလုံးတိတ်ဆိတ်မှုရတယ် အခုအတန်လေးတွေကိုစောင့်ပြီးနားထောင်ကြည့်ရင်တောင်မှကိုယ့်ရဲ့ဒီမှာအသက်ရှူတန်တော့ဘေးကပုံကိုယ်တွေရဲ့လှုပ်ရှားတန်တော့ဒီလောက်ပဲရှိမယ်အဲဒီလောက်တိတ်ဆိတ်တယ်သို့တော့ဒီယောဂီပုဂ္ဂိုလ်ရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာတဘာဝဓမ္မနုပတ္တနာနည်းနဲ့ရှုမယ်ဆိုရင်အဲ့ဒီလိုကြားလာတဲ့အတန်အသက်ရှိတန်ပဲဖြစ်စေတက်မဲ့တန်ပဲဖြစ်စေအဲ့ဒီအတန်လေးကိုကြားတဲ့အတန်လေးကိုရှုနေရတယ်ဘုန်းကြီးတို့တောင်ပုလူဆရာတော်ဘုရားကြီးရဲ့တရားရှုနေဟာဒါပဲ နားကအတန်ကိုအထူးအာရုံပြုပြီးရှုစေတယ်ကိုယ်မူရာလည်းရှုစေတယ်ဝေဒနာနုပဒနာလည်းရှုတယ်စိတ်မူရာလည်းရှုတယ်သို့တော့နားကလာတဲ့အတန်ကိုအဓိကထားပြီးတော့ရှုစေတယ်အဲ့ဒီအတန်အာယုံကိုအထူးပြုပြီးတော့သက်ရှိသက်မဲ့အတန်ဒီအတန်နေရာလဲဘုန်းကြီးတို့ပြင်လောကမှာဆိုတာအမြဲရှိနေတယ်အဲ့ဒါလေးကိုစောင့်ပြီးတော့ရှုစေတယ်အဲ့ဒီလိုအတန်အာယုံလေးတွေဟာကံပြဆုတ်ပြလို့မရနိုင်တဲ့အတွက်အဲ့ဒီအတန်လေးကြားတယ်ကြားတယ်ရှုတာ ဓမ္မ ानु ပတနာဘာနုပတနာလေဓမ္မ ानु ပတနာနောက်တစ်ခါအနတ်အာယုံအနတ်အာယုံမှာလည်းပဲမှုတဲ့အနတ်ရှိတယ်နာနဲ့အနတ်ရှိတယ်ဘာနဲ့ပဲဖြစ်ဖြစ်မွေးတာပဲရှုရှုနန္တာပဲရှုရှုအဲ့ဒီအနတ်အာယုံလေးတွေနာရင်နာနဲ့မွေးရင်မွေးတွေရှုတာဓမ္မ ानु ပတနာဘာနုပတနာလေနောက်ပြီးတော့အခုရှုမှတ်နေရင်ကနေပြီးတော့တိတမာရီတွေအားကောင်းတဲ့အခါကျတော့စိတ်တင်ငြိမ်မှုလေးဖြစ်လာတဲ့အခါကျတော့အာယုံလေးတွေမထင်ဘူးလား ဖရာကြောင်းကံစီရီပထိုးစသည်ပေါ်တောတောင်လူသေးကောင်အယိုးစုစသည်ဒီလိုအာယုံလေးတွေမြင်လာရင်လည်းပဲထင်လာရင်လည်းအဲ့ဒီမြင်ခိုက်အဲ့ဒီမြင်တဲ့အာယုံလေးကိုလည်းမြင်တယ်မြင်တယ်မရှိပါဘူးလားအဲ့ဒါဓမ္မနုပဒနာဘာမှကံပြဆုပ်ပြလို့မရဘူးအဲ့ဒီလိုရှူရင်းကနေပြီးတော့စိတ်တည်ငြိမ်မှုတမာရီအားကောင်းလာတဲ့အခါကလာကြတော့ဟောဝင်လေသည်ထွက်လေသည်လေးရှူ ရှုတဲ့အခါမှာလည်းပဲယောဂီပုဂ္ဂိုလ်ရဲ့တဏ္ဍာမှာတခါတည်းထိသွားတဲ့သဘောထိသွားတဲ့သဘောလေးဒါလေးပဲသိနေတယ်ထိသိဖောင်းနာပိန်နာလေးရှုပြန်တော့လည်းပဲယောဂီပုဂ္ဂိုလ်ကဖောင်းနေဆိုရင်1 byte ဆိုတဲ့တဏ္ဍာမတင်ပိန်နေဆိုရင်1 byte တဏ္ဍာမတင်တော့တင်းလာတဲ့သဘောယော့သွားတဲ့သဘောတင်းလာတဲ့သဘောဟာဝါယောယော့သွားတဲ့သဘောဟာလည်းဘာတလဲဝါယောတတ်ကြည့်တယ်ပဲအဲ့ဒီသူ့ရဲ့ဓာတ်သဘာဝလေးပဲသိတော့တယ်သဘောလေးပဲ ဈဉ္ဉံလျှောက်ပြီးရှုမှတ်နေတယ်ဆိုရင်ဓမ္မနုပဒနာဒီသဘောအာယုံလေးထင်နေတဲ့ပုဂ္ဂိုလ်ဟာကြွားတယ်လမ်းတယ်ချတယ်ရှုတယ်ညာလမ်းတယ်ဘယ်လမ်းတယ်ရှုတယ်သွားတယ်သွားတယ်ရှုတယ်ပထမပိုင်းမှာတော့ယောဂီပုဂ္ဂိုလ်ဟာဒီခန္ဓာကိုယ်ရဲ့ပုံပန်းတရားကြီးပညာတရားကြီးထင်နေပါတယ်လမ်းတိုင်းလမ်းတိုင်းဟာခြေတော်ကြီးလမ်းနေတယ်လို့ထင်နေပါတယ်သို့တော့ရှုစိတ်ကရှုမှတ်တဲ့အာယုံပေါ်မှာဆွေးမြဲစွာတည်နေပြီဆိုတဲ့အခါကလည်းကြတော့ ဒီပြင်းညက်ဆိုတဲ့အာယုံကြီးပြောက်သွားတယ်ခြေထောက်ဆိုတဲ့အာယုံကြီးပြောက်သွားပြီးတော့တင်းသဘောလေးတွေတွေ့တယ်လမ်းတိုင်းလမ်းတိုင်းဟာရွေ့ရွေ့ရွေ့ရွေ့ရွေ့ရွေ့ရွေ့ရွေ့တဆင်းပြီးတဆင်းရွေ့ရွေ့ရွေ့ရွေ့သွားတဲ့သဘောလေးတွေ့တယ်ဆုံးတဲ့အခါကျတင်းသွားတဲ့သဘောတောင့်သွားတဲ့သဘောတွေ့တယ်အဲ့ဒီရွေ့သဘောတင်းသဘောတောင့်သဘောလေးတွေဟာဝါယောဓာတ်ပဲဘာဓာတ်ပါလိမ့်မလဲအဲ့ဒီဝါယောဓာတ်သဘောလေးပဲအဲ့ဒီမှာယောဂီပုဂ္ဂိုလ်ကရှူရင်းတဲ့သဘောလေးတွေကြီးတွေတွေ့လာပြီဆိုရင် အဲ့ဒီလိုရှုနေတာဟာဓမ္မ ानु ပဒနာပဲဘာနုပဒနာလဲသဘောအာယုံလေးတွေရှုတာဓမ္မ ानु ပဒနာဒီတတိပဋ္ဌာန်တရား၄ပါးမှာဓမ္မ ानु ပဒနာ အချုပ်ပါပဲယောဂီပုဂ္ဂိုလ်များဟာဘာကိုပဲရှုရှုကိုယ်မူရာပဲရှုရှုခံစားမှုဝေဒနာပဲရှုရှု စိတ်မူရာပဲရှုရှုဘာကိုပဲရှုရှုရှုရင်သဘောသိအောင်ရှုဘာသိအောင်ရှုရမလဲသဘောဆိုတာတရားပဲ သဘောဆိုတာဘာလဲတရားဆိုတာသဘောပဲတရားသိကျင်တဲ့ပုဂ္ဂိုလ်ဟာသဘောကိုသိအောင်ရှုတရားမြင်ကျင်တဲ့ပုဂ္ဂိုလ်ဟာသဘောမြင်အောင်ရှုတရားတွေ့ကျင်ပါတဲ့ဆိုတဲ့ပုဂ္ဂိုလ်ဟာသဘောကိုတွေ့အောင်ရှုသဘောတွေ့ရင်တရားတွေ့ပြီသဘောမြင်ရင်တရားမြင်ပြီသဘောသိရင်တရားသိပြီဘာတရားလဲလို့မေးရင် ရုပ်တရားနဲ့နာမ်တရားဘာတရားတွေ့တာလဲအေးသဘောတွေ့ပြီဆိုတာနဲ့ရုပ်သဘောရုပ်တရားနာမ်တရားတွေ့ပြီပဲအဲ့ဒီယုံနာတရားကို တွေ့ပြီဆိုတာနဲ့ယုံနာမြင်လိုက်တာနဲ့ငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အမှားဒိဋ္ဌိမစင်ဘူးလားစင်ပါဗျာတက္ကာယဒိဋ္ဌိအတ္တဒိဋ္ဌိတခါလဲပြုတ်သွားတာပဲ ထိုင်ပြီးဖောင်းနာပိန်နာလေးရှူရင်းနဲ့လည်းပြုတ်တယ်ဝင်လေထွက်လေလေးရှူရင်းနဲ့လည်းပြုတ်တယ်ထိုင်နာထိတာလေးရှူရင်းနဲ့လည်းပြုတ်တယ်ညာလန်းနဲ့ပင်လန်းနဲ့ရှူရင်းနဲ့လည်းပြုတ်သွားတာဘာမြင်ရင်ပြုတ်သွားတာလဲသဘောမြင်ပြီဆိုရင်အဲ့ဒီငါသူယောက်ျားမိန်းမဆိုတဲ့ပုဂ္ဂိုလ်တ attva အစွဲအဲ့ဒီအမှားဒိဋ္ဌိကြီးလုံးဝဆင်သွားပြီအဲ့ဒီလိုဆင်သွားအောင်ဒီတတိပဋ္ဌာန်တရားကိုရှုပါဘာတရားကိုရှုရမှာလဲ အေးအဲ့ဒီလိုယုံနံကိုအမှန်မြင်လိုက်လို့အမှားဒိဋ္ဌိစင်ပြီဆိုရင် အပေကရောမလွတ်နိုင်ဘူးလားဆိုကြည့်လိုက်ယုံနံမြင်လျင်ဒိဋ္ဌိစင်ပေကွင်းလွတ်လေသည်ယုံနံမြင်လျင်ဒိဋ္ဌိစင်ပေကွင်းလွတ်လေသည်နှာခေါင်းလောက်ဆူကြည့်ပါ ဒီကနေ့ဘုန်းကြီးတို့ယောဂီများကိုဘုန်းကြီးကမြန်မာနိုင်ငံမှာဆိုရင်လည်းပဲဒီသတိပဋ္ဌာန်ကျင့်စဉ်သတိပဋ္ဌာန်ဝိပဿနာတရားကိုပဲဟောပါလေအခုပြည်ပရောက်တဲ့အခါမှာလည်းပဲအားလုံးတရားစခန်းတိုင်းတရားစခန်းတိုင်းကိုဒီသတိပဋ္ဌာန်ရှုမှတ်နည်းကိုပိုင်းပိုင်းနိုင်နိုင်ရအောင်ဘုန်းကြီးတို့အထူးပြုပြီးတော့သင်ကြားဟောကြားပေးပါလေဒါကြောင့်မို့ဒီသတိပဋ္ဌာန်ဝိပဿနာ တရားအားထုတ်တဲ့ပုဂ္ဂိုလ်ရဲ့ရနိုင်တဲ့ဂုဏ်ကြီးပြလေးကိုဘုန်းကြီးတို့အကျိုးပြလေးကို တစ်မျိုးနှစ်မျိုးလောက်ဘုန်းကြီးထည့်ပြီးပြောသွားမှာဖြစ်ပါတယ်အခုတတိပဋ္ဌာန်ကျင့်စဉ်ဟာဒီလိုကျင့်ရမယ်ဆိုတာကတော့ဘုန်းကြီးတို့တရားနာပရိသတ်တွေအားလုံးသဘောပေါက်တော့ပါပြီဟုတ်တယ်မဟုတ်လားအားလုံးကလည်းပဲဒီတတိပဋ္ဌာန်ကျင့်စဉ်တွေအများအားကျင့်နေကြတယ်တရားဓမ္မတွေအများအားနှလုံးသွင်းအထုတ်နေကြတယ်ဆိုတော့အထူးပြောစရာမလိုပါဘူးအဲဒီတော့ဒီဝိပဿနာနဲ့ဆက်ပြီးတော့မြတ်စွာဘုရားကမြတ်စွာဘုရားကဆိုလို့ ဝိပဿနာနဲ့ဆက်ပြီးတော့ကျမ်းဂန်များမှာဝိဝိဒာအာကာရေနပတ္တတိတိဝိပဿနာလို့ဒီလိုဖွင့်ပြထားတယ်ဝိဝိဒာအာကာရေနပတ္တတိတိဝိပဿနာထူးထူးခြားခြားသိအောင်ရှုတာဝိပဿနာထူးထူးခြားခြားထူတာသိအောင်ရှုတာဝိပဿနာဝိဝိဒာအဲဝိဝိဒာဝိသေသေနပတ္တိတိဝိပဿနာထူးထူးခြားခြားသိအောင်ရှုတာဝိပဿနာ ပဂတိအတိထက်ထူးခြားတဲ့အတိမျိုးဖြစ်အောင်ရှုတာဘုန်းကြီးတို့တာမန်တိပဂတိအတိဟာဖောင်းနေဆိုရင်ဝမ်းဘက်ကြီးဖောင်းတယ်ပိတ်နေဆိုရင်ဝမ်းဘက်ကြီးပိတ်တယ်ဝင်လေဆိုရင်လည်းဒီတိုင်းပဲလေဝင်သွားတယ်လေထွက်သွားတယ်ဒါပဲသိတယ်သွားတယ်ဆိုရင်လည်းပဲညာခြေလမ်းနဲ့ပဲခြေလမ်းနဲ့ဒါပဲသိတယ်ဒါပဂတိအတိပဲသွားနေတာသိတယ်ဘယ်ဘယ်သူသွားတာလဲငါသွားမလို့ဘယ်ကိုသွားမှလဲကြောင်းသွားမယ် ယ်ကိုသွားမှလဲဈေးသွားမယ်ဘယ်ကိုသွားမှလဲလှုပ်သွားမယ်ဘဒုသွားမှလဲငါသွားမယ်ဒါပဂတိအသိပဲသွားမှန်သိတယ်သို့တော့ဒီတရားရှုမှတ်တဲ့ယောဂီပုဂ္ဂိုလ်ရဲ့အတိကြတော့အဲ့ဒီအတိမျိုးဟာဝိပဿနာမဟုတ်ဘူးဒီအတိတဲ့ထူးခြားတဲ့အတိထူးခြားတဲ့အသည့်ဆိုတော့ဘုန်းကြီးစောစောကပြောတယ်ဈဉ္ညာပဲပြောပြန်။သွားရင်ဘုဘလူဖြစ်ဖြစ်သွားမှန်းသိတယ် ဒါပဂရိအတိကငါသွားတယ်သူသွားတယ်ယောက်ျားမိန်းမသွားတယ်ဒီမှာသွားနေတဲ့ခြေတော့ပုံတရံကြီးနဲ့ပညာတရံကြီးမြင်နေတယ်အခုယောဂီရဲ့အသွားကြတော့ဘုန်းကြီးတို့ယောဂီများသွားတိုင်းသွားတိုင်းခြေလန်းတိုင်းခြေလန်းတိုင်းကိုတတိဥစည်းတဲ့စိတ်ကလေးနဲ့တခါနဲ့ကပ်ပြီးရှုသွားတယ်သွားတယ်သွားတယ်လို့ပဲရှုရှုရှုလို့ရပါတယ်မြတ်စွာဘုရားကကိစ္ဆံတော်ဝါကိစ္ဆံမိတိပသနာဒီလိုပြောထားတာသွားတယ်လို့ရှုလို့လည်းရတယ် သို့မဟုတ်ပို့ပြီးတော့တတိထမ်းမိတာကတော့ညာခြေလှမ်းရင်ညာခြေပေါ်ပဲခြေလှမ်းရင်ပဲခြေပေါ်ပို့ပြီးတတိရောက်တယ်ပို့ပြီးစိတ်ရဲ့စူးစိုက်မှုကအဲ့ဒီပေါ်ပို့ရောက်သွားတယ်ပို့ရောက်သွားတော့ပို့ပြီးသိတာပေါ့အဲ့ဒီမှာညာခြေလှမ်းရင်ညာလှမ်းတယ်ပဲခြေလှမ်းရင်ပဲလှမ်းတယ်ဆိုတော့ညာလှမ်းရင်ညာခြေတော်ကြီးလှမ်းနေတာသိတယ်ဘယ်လှမ်းရင်ဘယ်ခြေတော်ကြီးလှမ်းတာသိတယ်အဲ့ဒီလိုလှမ်းသွားနေတာဘယ်သူလဲငါငါပဲသိတယ်ငါအနေနဲ့ပဲသိတယ် အခုယောဂီကြတော့သေချာလေးရှုနေတယ်ညာခြေလမ်းတဲ့ကံမှာညာခြေပေါ်မှာရှုစိတ်တွေရောက်သွားအောင်ရှုတယ်ညာလမ်းတယ်လမ်းမှုဆုံးတာနဲ့တယ်လေးနဲ့အံကြဘယ်ခြေလမ်းလိုက်တာနဲ့ဘယ်လမ်းတယ်လမ်းမှုဆုံးတာလေးနဲ့အံကြအဲ့ဒီပုံမှာယောဂီပုဂ္ဂိုလ်ရှုနေပါဒါပေမဲ့အရှင်ဘုရားခြေတော်ကြီးပဲမြင်နေပါလားဟုတ်ပါတယ်ပညာကြီးပဲစာပိုင်းမှာပညာကြီးပဲမြင်နေမှာပါ အဲ့လိုပညာကြီးတဲ့မြင်နေတဲ့အာယုံကိုဆက်ပြီးရှုနေလို့ရှိရင်ဒီပေါ်မှာရှုစိတ်လေးကညာချီပေါ်ရောက်လိုက်ပဲချီပေါ်ရောက်လိုက်ညာချီပေါ်ရောက်လိုက်ပဲချီပေါ်ရောက်လိုက်ဆိုတော့အဲ့ဒီပေါ်မှာစိတ်အနေကြာလာတဲ့အခါကလာကြတော့အဲ့ဒီမှာလှမ်းတိုင်းလှမ်းတိုင်းဟာခြေထောက်ဆိုတဲ့တံပြောက်ပြီးတော့တင်းတရွေ့ပြီးတရွေ့ရွေ့ရွေ့ရွေ့ရွေ့ပြီးတင်းသွားတဲ့သဘောမတွေ့ရဘူးလား တင်းသွားတဲ့သဘောရွေ့သွားတဲ့သဘောပဲသိတာပကတိအတိတဲ့ဒီမှာထူးခြားတဲ့အတိသိနေပြီဘယ်ခြေလန်းလိုက်တဲ့အခါမှာလည်းပဲခြေထောက်ဆိုတဲ့ပညာသဏ္ဍာန်ပြောက်ပြီးတော့တရွေပြီးတရွေတရွေပြီးတရွေရွေ့ရွေ့ရွေ့ရွေ့ရွေ့ရွေ့သွားတဲ့သဘောတင်းတင်းသွားတဲ့သဘောဒါလေးပဲသိသွားတယ်အဲဒါပကတိအတိတဲ့ထူးခြားတဲ့အတိအဲဒီလိုအတိကိုသိအောင်ရှုတာဝိပဿနာပဲဖောင်းတဲ့ပိန်တွေလို့ရှုတဲ့အခါမှာဝမ်းဘက်ကြီးဖောင်းတယ်ဝမ်းဘက်ကြီးပိန်တယ်ဒါဆိုရင်တာမန်တိပကတိတိပဲ ရှုပါများလို့ရှုစိတ်ကလေးအဲ့ဒီပုံမှာစူးစိုက်အားကောင်းလာလို့စိုက်မိနေပြီဆိုရင်ဖောင်းနေဆိုရင်တင်းလာတယ်တရွေ့ပြီးတရွေ့ရွေ့ရွေ့ပြီးတင်းတောင်လာတဲ့သဘောပိန်နေဆိုရင်လည်းတရွေ့ပြီးတရွေ့ရွေ့ရွေ့ပြီးရော့ကျသွားတဲ့သဘောအဲ့ဒီသဘောလေးသိလာပြီဆိုရင်ပဂတိအတိတဲ့ထူးခြားတဲ့အတိကိုမသိဘူးလားအေးအဲ့ဒါဝိပဿနာပဲဝိပဿနာရှုတယ်ဆိုတာဒီတိုင်ငုတ်တုတ်ကြီးထိုင်ပြီးတော့ထိုင်ပြီးငိုက်နေုံထိုင်ပြီးတွေးနေုံနဲ့ဝိပဿနာမဖြစ်ဘူးတေချာရှု တေချာရှုမှတေချာသိမှာတမထရဲ့တရေကူကတမာတိတဲ့တမထအထုတ်တဲ့ပုဂ္ဂိုလ်ကတမာတိဖြစ်ဖို့ပဲတမာတိဖြစ်ဖို့စိတ်တွေဘယ်မှမသွားအောင်တခါလေပြင်းပြင်းထန်ထန်ရှုရှိုက်တာနာတိပြရဲ့ပုံမှန်ဝင်လေထွက်လေကိုရှုတာမဟုတ်ပဲနဲ့ရှုရှုရှုရှုအတင်းရှုလိုက်ချက်လဲအတင်းရှုလိုက်ချက်လဲလုပ်တယ်တချို့ဖောင်းနာပိန်နာရှုတယ်ဆိုအတင်းဖောင်းအောင်ရှုတယ်အတင်းဖောင်းပိန်အောင်ရှိုက်တယ်ဒါမျိုးဟာတမထပဲ ဒါဟာစိတ်ကိုဘယ်မှမသွားအောင်အတင်းလုပ်နေတာဝိပဿနာကြတော့အဲ့လိုလုပ်ရတာမဟုတ်ဘူးစောင့်ကြည့်တာဘယ်လိုဖြစ်တာလဲစောင့်ကြည့်တာစောင့်ရှုတာဒါလေးစောင့်ကြည့်နေတာအဲ့တော့စောင့်ကြည့်နေတာဆိုတော့တမထမ်းရဲ့တရားကိုကဘုန်းကြီးစောစောကပြောခဲ့တယ်တမာရီစိတ်မထွက်အောင်စိတ်တည်ငြိမ်အောင်လုပ်တာတမထပဲဝိပဿနာရဲ့တရားကိုကြတော့ပညာ ဝိပဿနာရဲ့တရားကိုကြပါလေပညာဆိုတာသိမှုပညာဆိုတာဘာလဲဝိပဿနာတရားအာထုတ်တယ်ဆိုတာသိအောင်အာထုတ်တာဘာဖြစ်အောင်အာထုတ်တာသိမှပယ်နိုင်မှာသိမှဘာဖြစ်နိုင်မှာလဲမသိဘဲနဲ့ပယ်နိုင်မှာမလားအလုံးသိနေရမယ်ခန္ဓာကြီးရဲ့အကြောင်းကိုကုန်သိရဝိပဿနာတရားအာထုတ်တယ်ဆိုတာဘာအကြောင်းကိုသိအောင်အာထုတ်တာလဲ သူတစ်ပါးရဲ့ခန္ဓာလားမိမိခန္ဓာလားဒါကြောင့်မို့တရားသိကျင်တဲ့ပုဂ္ဂိုလ်ဟာတရားတွေ့ကျင်တဲ့ပုဂ္ဂိုလ်ဟာမိမိခန္ဓာကိုယ်ပဲရှုရတယ်မိမိရဲ့ခန္ဓာကိုယ်ကိုပဲမိမိရှုပါခန္ဓာကိုယ်ရဲ့အကြောင်းကိုသိအောင်ရှုပါတေချာသိအောင်ရှုတဲ့အခါကျတော့ဒီခန္ဓာကိုယ်ကြီးရှုနေတဲ့အခါချမ်းသာတာတွေ့သလားဆင်းရဲတာတွေ့တာလားဒါကြောင့်မို့လေပဲဒီမှာမြတ်စွာဘုရားရှင်ကိုရောမြတ်ကြီးက သစ္စာလေးပါးမှာဘာကြောင့်ဒုက္ခသစ္စာကိုဥစွာဟောရတာလဲဆိုရင်လူတွေဟာဆင်းရဲကို မြင်မှဆင်းရဲကလွတ်ချင်တာတဲ့ဆင်းရဲကိုမသိသေးရင်ဆင်းရဲကမလွတ်ချင်ဘူးတဲ့ဒါကြောင့်မို့ဒီခန္ဓာရဲ့ဒုက္ခခန္ဓာဆင်းရဲတွေကို အားလုံးသိအောင်ရှုဘာဖြစ်အောင်ရှုရမှာလဲသိအောင်ရှုသိအောင်ရှုတာဝိပဿနာဝိပဿနာရဲ့တရားကိုကပညာပညာဆိုတာသိရမှာ ဒါကြောင့်မို့ရှုတိုင်းရှုတိုင်းသေချာလေးသိအောင်သတိကပ်ပြီးရှုဒါကဝိသေသေနာ ပတ္တိတိဝိပဒနာဒါတခုဝိဝိဒာအနိစ္စာရိအာကာရေနာပတ္တိတိဝိပဒနာဝိပဒနာရှုတဲ့ပုဂ္ဂိုလ်ဟာအနိစ္စမမြဲတဲ့သဘောကို သိအောင်ရှုဘာကိုသိအောင်ရှုရမှာလဲ မမြဲတဲ့သဘောကိုယောဂီပုဂ္ဂိုလ်သိအောင်ရှုတဲ့ဝိပဿနာရှုတဲ့ပုဂ္ဂိုလ်ဟာဆင်းရဲတဲ့သဘောကိုသိအောင်ရှုတဲ့အဆိုးမရတဲ့သဘောကိုသိအောင်ရှုတဲ့ဆိုလိုရင်းကတော့အနိစ္စဒုက္ခအနတ္တမြင်အောင်ရှုအနိစ္စသဘောမြင်ရမယ်ဒုက္ခသဘောမြင်ရမယ်အနတ္တသဘောမြင်ရမယ်အဲ့ဒီလိုမြင်အောင်ရှုတာဝိပဿနာတဲ့မမြဲတဲ့သဘောကိုမြင်အောင်ရှုတာပါလေ ဆင်းရဲတဲ့သဘောကိုမြင်အောင်ရှုတာပါလေအစိုးမရတဲ့သဘောကိုမြင်အောင်ရှုတာပါလေဟေးဝိပဿနာဒါကြောင့်မို့ဝိဝိဒာအနေစာရီအာကာရီနာပတ္တိတိဝိပဿနာဝိပဿနာတရားအထုတ်တဲ့ပုဂ္ဂိုလ်ဟာမမြဲတဲ့သဘောကိုမြင်ပြီးဆိုမှဝိပဿနာဉာဏ်ဖြစ်တော့တာမမြဲတဲ့သဘောကိုမြင်ပြီးဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာဖြစ်ပြမြင်တာဗာမြင်တာလေ ဖြစ်ဖြစ်ကိုမြင်တာအဲ့ဒီဖြစ်ဖြစ်ဉာဏ်ပေါ်ပြီဆိုရင်တော့ဒါဝိပဿနာဉာဏ်ဖြစ်ပြီအဲ့ဒီဖြစ်ဖြစ်ဉာဏ်ကိုရအောင်အထုရတယ်အဲ့ဒီဖြစ်ဖြစ်ဉာဏ်ကိုရဖို့ဆိုရင်လည်းပဲဘုန်းကြီးတို့သူရှိကဉာဏ်လေးတွေရှိသေးတယ်တဘာဝလက္ခဏာသင်္ခတလက္ခဏာတာမင်ညာလက္ခဏာဘုန်းကြီးတို့မာစီသာသနာရိပ်တာက တရားအထုတ်တဲ့ပုဂ္ဂိုလ်များကို တရားစစ်တယ်တရားမေးတယ်ဆိုတာရှိတယ်နော်တရားမေးတယ်တရားစစ်တယ်ဆိုရင်ယောဂီတွေကိုယုတ်ကဘဏ္ဍပါနာငါဘဏ္ဍပါစိတ်စေတသိက်ကဘဏ္ဍပါဒါတွေလျှောက်ပြီးမေးနေတာမဟုတ်ဘူးယောဂီအာထုတ်လို့ရပြီလားမရသေးဘူးလားသိမေးတာအာထုတ်ရင်လေသူအာထုတ်နီးမှန်သလားမှားသလားမေးတာဒါလေးတွေတဲ့ပေးအောင်မို့တဲ့ရအောင်မို့ နောက်ပြီးတော့ဒီယောဂီပုဂ္ဂိုလ်ဟာတကယ်အားထုတ်နေပြီဆိုရင်လေဝရိယနည်းနေသလားဝရိယယောနေသလားဝရိယတွေလွန်နေသလားဒါကိုသိအောင်မို့မေးနေတာသို့မဟုတ်တရားတရားတွေအားကောင်းနေသလားတရားတရားတွေယောနေနေသလားဒါကိုသိအောင်မို့မေးတာအဲ့လိုမေးတဲ့အခါမှာယောဂီရဲ့ဖြေတဲ့ယောဂီပြောတဲ့စကားကိုကမ္မထမ်းဆရာက ကောင်းကောင်းနားထောင်ရတယ်ကောင်းကောင်းနားထောင်ပြီးတော့ဒီယောဂီဟာဉာဏ်နေတက်နေတယ်ဆိုရင်ဉာဏ်တက်တာသိရတယ် ဒီယောဂီညံမတက်သေးဘူးဆိုရင် မတက်သေးဘူးဒီယောဂီပြောနေတာကအဟုတ်အမှန်နေပြောနေတယ်ဆိုရင်အဟုတ်မှန်ပြောနေတာဒီယောဂီပြောနေတာကမဟုတ်မမှန်နေပြောနေတယ်ဆိုရင်မဟုတ်မမှန်ပြောနေတာကမ္မဋ္ဌာန်းဆရာသိရတယ်အဲ့ဒီလိုသိအောင်ဘုန်းကြီးတို့ယောဂီများဒီလက္ခဏာ၃ပါးနဲ့စောင့်ကြည့်တယ်။ဘာ၃ပါးနဲ့စောင့်ကြည့်လဲ။တဘာဝလက္ခဏာတဲ့။စောစောကပြောတယ်ရှုတဲ့အခါမှာတင်းသဘော၊ရွေသဘော၊တောင့်သဘော ဘောလေးတွေသိမသိဈဉ္ညာလျှောက်ရှုတယ်ဆိုရင်ဈဉ္ညာလျှောက်တဲ့အခါမှာကြွတဲ့အခါသူဘယ်လိုသိလဲလှမ်းတဲ့အခါဘယ်လိုသိချတဲ့အခါဘယ်လိုသိသူ့ရဲ့သဘာဝတွေသိမသိစောင့်ပြီးသူ့အပြောကိုနားထောင်နေရတယ်။ तू ကအဲ့လိုမပြောဘူး तू ကခုတရားရှုမှတ်ပြီးဒီနေ့ရောက်တယ်မနေ့ဖန်ကိုတရားမေးတယ်ဟာတပည့်တော်အကုန်လုံးကဖြစ်ဖြစ်ဒီမြင်ပြီတတိသမารီလေးတောင်မဖြစ်သေးဘူးဖြစ်ဖြစ်ကိုမြင်လို့ရပါမလား ဘယ်လိုနည်းနဲ့မှမရနိုင်သေးဘူးလေအဲ့ဒီမှာယောဂီသူ့ရဲ့ရှိကဖြစ်ပြရဲ့ရှိကဒီမှာတဘာဝလက္ခဏာမြင်ဖို့လိုသေးတယ်သဘောလေးတွေကိုသိဖို့လိုသေးတယ်ဘုန်းကြီးပြောတဲ့ယုံနာမြင်ဖို့လိုသေးတယ်ဘာမြင်ဖို့လိုနေတာလဲသဘောဆိုတာယုံနာမယ်လေအဲ့ဒီတဘာဝလေးတွေကိုမြင်အောင်ရှုဖို့အတွက်တဘာဝလက္ခဏာနံပါတ်1နံပါတ်2ကသင်္ခတလက္ခဏာပါတယ်လေ အဲ့ဒီသင်္ကဋ္ဌလက္ခဏာဆိုတာကယောဂီရှုမှတ်တဲ့ရှုစရာအာယုံလေးရဲ့အစာပိုင်းအလယ်ပိုင်းအဆုံးပိုင်းသုံးပိုင်းလိုက်သိရမယ်။စသဘောပြောရင်ဥပါထီပင်ဖြည့်တီးပြက်အစာအလယ်အဆုံးဥမာအဖြစ်ဖောင်းနာလေးကိုရှုတယ်ဆိုရင် ဖောင်းမှုလေးအစာပိုင်းရောဖောင်းမှုလေးအလယ်ပိုင်းရောဖောင်းမှုလေးအဆုံးပိုင်းရောသိရမယ်။ယောဂီရှုတာကအစာအလယ်အဆုံးဒီလိုရှုရတာမဟုတ်ဘူးနော်။ ရှုတာကတော့ဖောင်းတယ်လို့ပဲရှုတယ်သို့တော့ယောဂီရဲ့သိရမယ့်ဉာဏ်ကအစပိုင်းလည်းသိတယ်အလယ်ပိုင်းလည်းသိတယ်ဆုံးပိုင်းလည်းသိတယ်ဖောင်းစလည်းသိတယ်ဖောင်းတက်လာတာလည်းသိတယ်ဖောင်းမှုတွေဆုံးသွားတာလည်းသိတယ်အဲ့ဒီလိုအစအလယ်ဆုံးပိန်တယ်လို့ရှုရင်လည်းပဲပိန်မှုလေးစလာတာလည်းသိတယ်ပိန်မှုလေးအလယ်ပိုင်းလည်းသိတယ်ပိန်မှုလေးဆုံးသွားတာလည်းသိတယ်အဲ့ဒီလိုအစအလယ်ဆုံးဥပ္ပတ္တိပင်ဒီတိုင်းသိနေတာကိုသင်္ကတလက္ခဏာ ယောဂီအဲ့ဒီလောက်ကိုသိအောင်ရှုရတယ်ဆိုတာတမာရီမဖြစ်ဖ ೇನೆ သိပါမလားသိပါပါဗျာစိတ်တည်ငြိမ်မှုမှမရဘဲနဲ့ဘယ်လိုမှအစလေဆုံးမသိဘူးစိတ်တည်ငြိမ်မှုတမာရီထက်တန်အားကောင်းစွာရလာမှဒီမှာအစလေဆုံးသိအဲ့ဒီလိုသိရင်အဲ့ဒါလေးတွေကိုယောဂီကပြောပြီလားဆိုတာကမ္မထဆရာနားထောင်တာဘာယောဂီဘယ်လိုရှုမှတ်နေလဲအဲ့လိုရှုမှတ်ရင်ဘာတွေသိလဲကမ္မထဆရာဖွင့်ဖွင့်ပေးတယ်လမ်းဖွင့်ပင်ပေးတယ် အဲလောယောဂီကအဲ့ဒီလမ်းဖွင့်ပေးတဲ့အခါမှာကိုကကောင်းကောင်းမရှုတော့ဘာတွေမြင်တယ်ညာတွေမြင်တယ်အဲ့ဒီကြတော့ယောဂီပုဂ္ဂိုလ်ဟာအမှန်ပြောတာလားမမှန်တာပြောတာလားမမှန်တာတွေပြောနေတာမမှန်တာတွေပြောနေတာဘုန်းကြီးကိုကျေးဇူးတော်ရှင်ပါသည်ဆရာတော်ဘုရားကြီးကဘုန်းကြီးယဟန်ဆေဝါယဆေဝါယဆိုတော့တက်တော်ဘယ်လောက်လဲ30 အဲ့ဒီအချိန်မှာမဟာစီသာသနာရိပ်သာကြီးရဲ့ကမ္မထာနာစရိယာဖြစ်နေဘုန်းကြီးကိုခန့်အပ်ခဲ့အဲ့ဒီမှာဘုန်းကြီးအဲ့ဒီမဟာစီသာသနာရိပ်သာရဲ့ကမ္မထာဆရာတွေရဲ့မှာဘုန်းကြီးအသက်ငယ်ဆုံးဆေဝါအရာလေးနဲ့ဘုန်းကြီးကို ကမ္မထာဆရာဖြစ်ခန့်အပ်ခဲ့တယ်ခန့်အပ်တဲ့အခါမှာလေဘုန်းကြီးကို ကမ္မထာဆရာဆရာတော်ဘုရားကြီးကမိတ်ရှိပါတယ်ဘုန်းကြီးကဓမ္မဂရိကအဖွဲလေးကိုလိုက်ဖို့အတွက်စီစဉ်ပါတယ် အဲ့ဒီမှာဆရာတော်ဘုရားကြီးကဓမ္မကတိကလုံးမဲ့ပုဂ္ဂိုလ်ကပေါ်တယ်ကမ္မထမ်းဆရာကရှားတယ်ကဲဟုတ်ရောဟုတ်သလားသိရှားတယ်နော်ကမ္မထမ်းဆရာဆိုတာကမ္မထမ်းဘုန်းကြီးဆိုတာကမ္မထမ်းတရားပြနေတဲ့ပုဂ္ဂိုလ်ကိုယ်တိုင်က ကမ္မထမ်းဆရာကယောဂီနဲ့တူအောင်နေရတယ်စကားပြောရင်လေတင်တယ်မှုမေပြောရတယ် နောက်ဆုံးမျက်စိကြည့်တာကစာကမ္မဋ္ဌာန်းဆရာဟာထင်ထင်သိမ်သိမ်ကြည့်ရတယ်။သွားနေလာတဲ့အခါမှာကိုယ်ကာယကိုလှုပ်ရမ်းပြီးတော့သွားနေရတာမဟုတ်ဘူး။ဣန္ဒြေယယယောဂီတွေကိုအမတ်တတိနဲ့သွားပါလို့ပြောနေတဲ့ပုဂ္ဂိုလ်ကဟိုကြည့်ဒီကြည့်နဲ့ခန္ဓာဣန္ဒြေပြက်နေတဲ့ပုဂ္ဂိုလ်ဟာဘယ်မလဲကမ္မဋ္ဌာန်းဆရာရဲ့အင်္ဂါနဲ့ညီရလား။မညီဘူးအဲ့ဒါတတိရှိရဖို့လိုတယ်ယောဂီတို့။ကမ္မဋ္ဌာန်းဆရာတယောက်ဟာဘယ်လိုနေလဲဆိုတာကြည့်ရ။အဲ့ဒီတော့ဆရာတော်ဘုရားကြီးက ကမ္မထန်ဆရာကရှားတယ်တဲ့ဒါကြောင့်ဦးစင်းကို ကမ္မထန်ဆရာကောင်းတယောက်ဖြစ်စေခြင်းနဲ့ဘုန်းကြီးကိုကမ္မထန်ဆရာဖြစ်ပဲသင်ပေးလိုက်တယ်ဓမ္မဂရိကအဖြစ်သင်မပေးဘူးဆရာတော်ဘုရားကြီးကတရားစစ်တဲ့အခါမှာဘုန်းကြီးဘသူစီကမှသင်တန်းမတက်ခဲ့ရဘူးဒီမဟာစီဆရာတော်ဘုရားကြီးကိုယ်တိုင်ဘုန်းကြီးကိုသင်တန်းပေးတာဘုန်းကြီးကိုသင်တန်းပေးပြီးတော့ကမ္မထန်ယောဂီကိုတရားစစ်တဲ့အခါမှာယောဂီကိုဒီလိုမေးဒီလိုမေးဒီလိုမေး ယောဂီပြောလာတဲ့အခါဦးဇင်းမှတ်တေချာမှတ်ရေးမှတ်စရာရှိတာမှတ်ဘယ်ပုဂ္ဂိုလ်ကဘာပြောတယ်ဘယ်ပုဂ္ဂိုလ်ဘာပြောတယ်အဲ့ဒီကယောဂီရဲ့ဒီမှာဘုန်းကြီးရဲ့စစ်တမ်းကိုဆရာတော်ဘုရားကြီးထံမှာဘုန်းကြီးကသွားပြီးတော့တင်ပြပြီးတော့တပည့်တော်ဒီလိုမေးတယ်ဒီလိုမေးတော့သူဒီလိုပြောတယ်ဗျာအဲ့ဒီခံမှာဆရာတော်ဘုရားကြီးကအဲ့ဒီမှာဩဒီလိုပြောရင်ဒါမှန်တယ်အဲ့ဒီပုဂ္ဂိုလ်ကိုဒီလိုဒီလိုတိုက်တွန်းပြရတယ်သင်ပေးတယ်အကုန်လုံးကိုသင်ပေးတယ်ကမ္ဘာတန်ဆ ဒီလိုပြောလာရင်ဉာဏ်အလယ်ပိုင်းရောက်လာပြီဆိုရင်အလယ်ပိုင်းကိုရောက်လာပြီဆိုရင်ဦးစင်းကပြောเสียတင်เสียမလို့တော့ तू ပြောတာနားထောင် तू ဟာတရားတွေအထူးကြိုးစားနေပြီဖြစ်တဲ့အတွက် तू မှာအတွေ့အထိတွေအများကြီးဖြစ်နေပြီအဲ့မှာ तू ပြောเสียတွေအများကြီးအဲ့ဒီချိန်ကျနားထောင်နားထောင်ပြီးတေချာတဲ့ပြီတေချာသူ့ရဲ့တရားတရားတွေတက်နေရင်တရားတရားတွေလွန်ကင်းနေမယ်ဝိရိယတွေလွန်ကင်းနေအဲ့ဒီဝိရိယကိုလျှော့လျှော့ချ ဝိရိယလွန်လို့ရှိရင်ဘုန်းကြီးတို့ယောဂီများတမာတိလည်းမဖြစ်ဘူးဉာဏ်လည်းမဖြစ်ဘူးဒါကြောင့်မို့တချို့ကမအေးမနေကြိုးစားတိုင်းကဖြစ်လိမ့်မယ်လို့မထင်နဲ့မရဘူးသူ့အချိန်နဲ့သူပဲတမာတိနဲ့ဝိရိယညီမှဉာဏ်ဆိုတာပေါ်တယ်တမာတိနဲ့ဝိရိယမညီရင်ဉာဏ်မပေါ်ဘူးကိုယ့်အကူထိုင်လိုက်တာဟာတဏှာကြီးမကဘူး10နာရီထိုင်24နာရီလုံးလုံးထိုင်ဝိရိယတွေလွန်နေတယ်ဆိုတမာတိဘာညာမှမဖြစ်ဘူးတမာတိတွေလွန်နေတယ်ဆိုဘာညာမှမဖြစ်ဘူး သူတို့နှစ်ခုညီးနေမှဉာဏ်ဖြစ်တာအဲ့ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတရားအားထုတ်တဲ့အခါကလည်းမှာအခုဆရာတော်ဘုရားကြီးရဲ့ယောဂီစီကနေပြီးတော့ပြောလာမယ့်စကားတွေကိုဘုန်းကြီးတို့ကစောင့်ရတယ်တရေနှစ်ရေသုံးရေရှေ့ကကိုကရှုမှတ်ပုံတွေပဲပြောပြသွားရတယ်ရှုမှတ်ဖို့မလွဲအောင်ပြောရတယ်ရှုမှတ်ဖို့တွေကိုသူရှုမှတ်တတ်အောင်ရှေ့ပိုင်းတွေကပြုတ်ပြရတယ် အဲ့ဒီရှေ့ပိုင်းနေပြောပြတဲ့အခါကျတော့ तू ရှုမှတ်တဲ့ဆရာသမားခိုင်းတဲ့အတိုင်းရှုမှတ်နေပြီရှုမှတ်နေပြီဆိုရင်သူ့ရဲ့ရှုမှတ်မှုတတိအားသူ့ရဲ့တမာရီအားအခြေအနေကိုတရားစောင့်ပြီးကြည့်ရကြည့်ပြီးတော့မှ तू ပြောတဲ့စကားကိုသူ့ရဲ့ကိုယ်တွေ့ပြောတဲ့စကားကိုနားထောင်ရတယ်အဲ့ဒီနားထောင်ပြီးတော့မှခုပြောတဲ့အတိုင်း तू ဟာတဘာဝလက္ခဏာတွေပါပြီလားတဘာဝလက္ခဏာမပါဘဲနဲ့တပည့်တော်တရားမှတ်တာဗျာဘာတွေမြင်နေကြနေမြင်နေဘာမှမဟုတ်ဘူးကောင်းရမ်း တရားမဟုတ်ဘူးလားသူ့ဟာသူကြာဘူးနာဝဟနဲ့စကားမရှိလို့ကြံဖန်ပြောတာအဲ့ဒါအကြံဖန်ခေါ်တယ်အဲ့ဒါအကြံဖန်ခေါ်တယ်တချို့ကလည်းပဲတခါလေခုဒီနေ့တရားထုတ်တယ်မနေ့ဖန်ကြတော့တရားမေးတာတပည့်တော်ဖြစ်ဖြစ်တွေကုန်မြင်ပြီကြံဖန်ဘုန်းကြီးပြောတဲ့စကားကိုလိုက်ပြီးရောင်ပြောနေတာဘာမှသူကိုယ်တိုင်ညံနေတွေ့လို့မဟုတ်ဘူးဘုန်းကြီးကအားလုံးဟာဖြစ်ပြီးပြည့်နေတာဘာပဲဖြစ်ဖြစ်ဖြစ်ဖြစ်ဒီတာပဲဖြစ်ဖြစ်ဖြစ်ဒီဆိုတော့ ဒါကိုပဲစိတ်ကဟွာလုပ်ပြီးတော့တပည့်တော်ဖြစ်ဖြစ်ဒီပဲမြင်နေပါလေပြောတာတကယ်တမ်းကျတော့သူကိုယ်တိုင်ဉာဏ်နဲ့မြင်တာမဟုတ်ဘူးတကယ်ဉာဏ်နဲ့မြင်ဖို့ကြတော့အခုတဘာဝလက္ခဏာကြတော့စောစောကဘုန်းကြီးပြောခဲ့ပြီဖြည့်တီးပြဲအစအလဲအစောအကုန်လုံးကိုသိနေတယ်အကုန်လုံးသိနေတယ်ဆိုတဲ့ကွာသူ့ရဲ့တတိအားတမာရီအားကောင်းလို့လားမကောင်းလို့လားကောင်းပါဘူးသဘောပေါက်ပါနော်တကယ်အလုပ်လုပ်ရင်တကယ်ဒီလိုသိပါလိမ့်မယ် အဲ့ဒီကနေပြီးတော့မှဒီကနေအားကောင်းလာတဲ့ခါကျတော့မှတာမင်ညလက္ခဏာဘာလက္ခဏာလဲတာမင်ညလက္ခဏာကြတော့အလဲပိုင်းပြောက်သွားပြီဖြစ်မှုနဲ့ပြက်မှုဖြစ်မှုနဲ့ပြက်မှုဘာကိုပဲရှုရှုရှုဝင်လာလေးရှုလေဝင်လာတာနဲ့ပြက်သွားထွက်နေလေးရှုလေထွက်တည်တာနဲ့ပြက်သွားဖောင်းတာလေးရှုလေဖောင်းပြီးတာနဲ့ပြက်သွား ပိန်နာလေးရှုတယ်ပိန်နာလေးနဲ့ပြတ်သွားတယ်စတာလေးနဲ့ပြတ်တာလေးနဲ့ပြတ်တာလေးနဲ့ပြတ်တာလေးနဲ့အစလေးနဲ့အဆုံးလေးနဲ့ဒါပဲသိတော့တယ်အဲ့ဒီဟာကြတော့တာမင်ညာလက္ခဏာဘာလက္ခဏာလဲတာမင်ညာလက္ခဏာကိုဝိပဿနာဉာဏ်နဲ့ပြောရင်ဥဒယဘယဉာဏ်ဘာဉာဏ်လဲကဲအဲ့ဒီဉာဏ်ကြီးဖြစ်လာတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအနိစ္စမမြဲတဲ့သဘောကိုမြင်ဖို့ဆိုတာဒီဉာဏ်နေဒီဉာဏ်နေဒီလိုဖြစ်ရလိမ့်မယ် နော်အဲ့ဒီလိုဖြစ်လာလိမ့်မယ်အဲ့ဒီလိုဖြစ်ပြီဆိုရင်ဝိပဿနာဉာဏ်ပေါ်ပြီဆက်ကြိုးစားတော့ဆက်ပြီးဖြစ်တော့မယ်အဲ့လိုဉာဏ်တွေပေါ်လာမယ်ဒါကြောင့်မို့ဝိဝိဒာအနိစ္စရိအာကာရိနာပတ္တိတိဝိပဿနာဒီတတိပဋ္ဌာန်ဝိပဿနာဘာဝနာတရားကို ရှုပွားအထုတ်မယ်ဆိုရင်အဲ့ဒီလိုတတိအားရှုမှတ်မှုတတိအားကောင်းတာနဲ့အမျှစိတ်တည်ကြည်မှုတမာရီအားကောင်းမယ်တမာရီအားကောင်းတာနဲ့အမျှပထမရှုတိုင်းရှုတိုင်းအလယ်ပိုင်းကိုသိမယ် ဖောင်းနေဆိုရင်ဖောင်းစဖောင်းဆုံးမသိဘူးဖောင်းတာလေးတင်းပေါင်းလာတာလေးသိမယ်ဘိန်းနေဆိုရင် ရော့သွားတာလေးသိမယ်အလဲပိုင်းပဲသိမယ်နောက်ဒုတိယအစပိုင်းအလဲပိုင်းဆုံးပဲသိမယ်တတိယအစနဲ့အဆုံးကိုသိမယ်အဲ့ဒီလိုအစနဲ့အဆုံးကိုရောက်လာပြီဆိုရင်ဖြစ်မှုနဲ့ပြည့်မှုကိုသိတဲ့ဉာဏ်ပေါ်ပြီဒါဝိပဿနာဉာဏ်ဖြစ်ပြီအဲ့ဒီကဆက်ရှုသွားရင်ဒုက္ခအဲ့ဒီကဆက်ရှုသွားရင်အနတ္တအဲ့ဒီလိုအနိစ္စဒုက္ခအနတ္တသဘောတွေ တေချာမြင်လာပြီဆိုရင်ဒါဝိပဿနာဖြစ်ပြီဒါကြောင့်ဝိဝိဒာအနိစ္စရိအာကာရေနပတ္တိတိဝိပဿနာနောက်ဝိနာပညာတိတဘာဝမေဝပတ္တိတိဝိပဿနာပညာနဲ့ပရမတ်ကွဲသွားအောင်ရှုတာဝိပဿနာပညာနဲ့ပရမတ်ဘာဖြစ်သွားအောင်လဲကွဲသွားအောင်ရှုတာဝိပဿနာအခုဘုန်းကြီးတို့ယောဂီများဘုန်းကြီးတို့မာစီဆရာတော်ဘုရားကြီးညွှန်ကြားတယ်ဖောင်းလာရင်ဖောင်းတယ်ပိန်သွားရင်ပိန်တယ် သွားတဲ့အခါမှာညာလန်းတွေပဲလန်းတယ်ဒါပြဉ္ညာတွေပဲဟုတ်တယ်မို့လားဒါပြဉ္ညာတွေပဲပြောเสียရှိပါတယ်ပြဉ္ညာတွေပဲပြဉ္ညာကိုမရှုဘဲနဲ့ပရမတ်ကိုရှုဖို့ဆိုတာချက်ချင်းဓမ္မနုပဒနာစိုက်ဖို့ဆိုတာဘယ်လိုမှမလွယ်ပါဘူးဟုတ်တယ်မို့လားတရားစအာထုဆပုဂ္ဂိုလ်ကဘယ်လိုမှသဘောကိုမသိနိုင်ပါဘူးအဲ့တော့မသိနိုင်တော့ဘာစရှုမလဲဆိုပြဉ္ညာကစရှုတယ်အဲ့ဒီပြဉ္ညာကစရှုတဲ့အခါမှာအခုဖောင်းတာပိန်တာကိုရှုတယ် ရှုတော့ပြဉ္ညာသဘောဖြစ်တယ်တင်းလာတဲ့သဘောဝမ်းဘက်ကြီးသဘောဝမ်းဘက်ကြီးရောသွားတာဒါပဲသိတယ်ဈဉ်ညာသွားတယ်ညာလန်းတယ်ညာခြေထောက်ကြီးတွေ့တယ်ဘယ်လန်းတယ်ဘယ်ခြေထောက်ကြီးတွေ့တယ်ခြေထောက်ဆိုတဲ့ပြဉ္ညာတရားကြီးဖြစ်နေတယ်ဒါကိုဘုန်းကြီးတို့ယောဂီများကဒါပြဉ္ညာပဲလို့မရှုဘဲထင်ပရမတ်သဘောပေါက်ပါအောင်မလားဆက်ရှုပါဆရာသမားခိုင်းတဲ့အတိုင်းဆက်လုပ်ပါအဲ့ဒီဆက်လုပ်တဲ့အခါမှာလျှောက်တဲ့အခါမှာဒီဘက်ကနေရှေ့ကနေအနောက်ကိုလျှောက်တဲ့တစ်ခေါက်အနောက်ကနေရှေ့ကိုလျှောက်တဲ့တစ်ခေါက် ဈဉ္ညာလျှောက်တယ်ဆိုတာလည်းပဲတေချာစနစ်ချဖို့လိုပါတယ်ဟိုလျှောက်ဒီလျှောက်ဒီလိုလျှောက်သွားနေတာကဈဉ္ညာမဟုတ်ဘူးလျှောက်သွားနေတာခေါ်တယ်ဈဉ္ညာတမာတိထူထောင်တဲ့ပုဂ္ဂိုလ်ကတေချာလမ်းကိုလေတလန်းတစ်ဖြောင်းနဲ့တနေရာကိုသတ်မှတ်ရတယ်လျှောက်တဲ့နေရာဟာလေညီညာတဲ့နေရာဖြစ်ရအားလုံးကလေပတ်ဝန်းကျင်ဟာဆင်းရဲတဲ့နေရာလည်းဖြစ်ရအဲ့လိုညီညာဆင်းရဲတဲ့နေရာကိုကိုဟာဒီနေရာကစမယ်ဒီနေရာမှာဆုံးမယ်ဈဉ္ညာအစနဲ့အဆုံးကိုလည်းသတ်မှတ်ထားရတယ် သတ်မှတ်ထားပြီးအဲ့ဒီလမ်းလေးတလမ်းတည်းအပေါ်မှာခောက်တုံခောက်ပြန်လျှောက်ပါကွေ့ပတ်ပြီးတော့မလျှောက်ပါနဲ့ခောက်တုံခောက်ပြန်လျှောက်ပါဈင်းညာဆုံးရင်ဆုံးတဲ့နေရာကိုရပ်ပါရပ်ပြီးရပ်တဲ့အမူအရာကိုရှုပါခြေထောက်ကလှည့်ရင်လှည့်တဲ့အမူအရာရှုပါသွားမဲ့ပဲမျက်နှာမူမိရင်ရပ်တဲ့အမူအရာရှုပါပြီးမှမျက်လွှာပြန်ဖွင့်ပါပြန်လျှောက်ပါတစ်ခေါက်ကနှစ်ခေါက်နှစ်ခေါက်ကလေးခေါက်လေးခေါက်က6ခေါက်6ခေါက်က7ခေါက်7ခေါက်က10ခေါက် သို့မဟုတ်ဘုန်းကြီးတို့ယောဂီများ9မိနစ်က10မိနစ်10မိနစ်က15မိနစ်မိနစ်20မိနစ်30ဒီလမ်းလေးပေါ်မှာပဲထပ်ခါထပ်ခါလျှောက်ဘယ်လမ်းမှမပြောင်းနဲ့အဲ့ဒီပေါ်မှာလျှောက်တဲ့အခါစိတ်ကလမ်းပေါ်မှာမရောက်တော့ဘူးအာယုံရှုမှတ်တဲ့ဒီမှာခြေထောက်ပေါ်မှာရောက်သွားတယ်အဲ့လိုရောက်သွားတဲ့အခါကျတော့စိုးစိုးကခြေထောက်ဆိုတဲ့ပြဉ္ညာတရဟာပျောက်ပြီးတော့တရွေပြီးတရွေတင်းတောင်းနေတဲ့သဘောတွေ့သွားတယ်ပြဉ္ညာကနေပြီးတော့ပရမတ်သဘောမပေါက်ဘူးလား အဲ့ဒီမှာပရမသဘောပေါက်သွားတယ်ဘယ်ခြေလမ်းရင်လဲခြေလမ်းဆိုခြေထောက်ဆိုတဲ့ပညာပြောက်ပြီးတော့ပရမသဘောရွေ့ရွေ့ရွေ့ရွေ့ပြီးတင်းတောင်သွားတဲ့သဘောတွေ့ရတယ်အဲ့ဒီသဘာဝလေးကြီးတွေပဲမြင်သွားတယ်ဖောင်းနာပညာရှိရင်လည်းပဲဒီတိုင်းပဲဝမ်းဘိုက်ဆိုတဲ့ပညာတရံပြောက်ပြီးတော့တင်းလာတဲ့သဘောရော့သွားတဲ့သဘောရွေ့နေတဲ့သဘောတဆင်ပြီးတဆင်တဆင်ပြီးတဆင်ရေလိုင်းများတက်တယ်လို့ရွေ့ရွေ့ရွေ့ရွေ့လာတဲ့သဘောတဆင်ပြီးတဆင်ရေလိုင်းများကျတယ်လို့တခါလေရွေ့ရွေ့ရွေ့ရွေ့သွားတဲ့သဘော အဲ့ဒီသဘောလေးတွေပဲတွေ့သွားပြီဆိုရင်ပြဉ္ညာတဏပျောက်ပြီးတော့ပရမသဘောမပေါက်ဘူးလားအဲ့ဒီလိုပြဉ္ညာနဲ့ပရမကွဲအောင်ရှုနေတာဝိပဿနာပဲဒါဝိပဿနာရှုသွားရင်ဒီဟာတွေပြဉ္ညာပရမတ်တွေအကုန်လုံးပြဉ္ညာကနေပရမသဘောပေါက်သွားတယ်နောက်ပြီးတော့တကယ်ထူးထူးခြားခြားသဘောတွေသိသွားမယ်သဘောထူးထူးခြားခြားသိမှလည်းဝိပဿနာဖြစ်တယ်မသိသေးရင်ဝိပဿနာမဖြစ်ဘူး အနိစ္စမမြဲတဲ့သဘောဆင်းရဲတဲ့သဘောအဆူမရတဲ့သဘောတွေသိသွားပြီဆိုရင်ဝိပဿနာဉာဏ်ဖြစ်ပြီဒါဝိပဿနာအစစ်ပဲအဲ့ဒီတိုင်းယောဂီပုဂ္ဂိုလ်ရှုမှတ်သွားအဲ့ဒီလိုရှုမှတ်ပွားများအားထုတ်ခြင်းအပြင်မိမိရဲ့ပါရမီအလျောက်ဒီမှာထက္ကရာဆရာက ဖွင့်ပြထားတာရှိတယ်ဘာဝိတာဘဟုလိကတာဝိပဿနာတမာဒိဋ္ဌိဘာဝိတာဘဟုလိကတာဘာဝိတာ ပွားများ နေလို့ရှိရင် ဒီသတိပဋ္ဌာန်ဝိပဿနာတရားတွေဘဟုလိကတာတဲ့ချိန်ဖန်များစွာတထိုင်လေးလောက်ထိုင်တာကိုဆိုလိုတာမဟုတ်ဘူးနော်ချိန်ဖန်များစွာ ထိုင်ရာကနေမတတ်ထားတဲ့အခါမှာလေထားတယ်ထားတယ်ရက်မိတော့လေရက်တယ်ရက်တယ်လှဲ့တော့လေလှဲ့တယ်လှဲ့တယ်သွားတော့လေဒီမှာသွားတယ်သွားတယ်ညာလန်းတယ်ပယ်လန်းတယ်အဲ့ဒီလိုယောဂီပုဂ္ဂိုလ်ကဘဟုလိကတာချိန်ဖန်များစွာရှုပါတယ် ဂျိမ်ဖန်များစွာဆိုတာဓိဝတံစင်္ဂမေနနိတိဇာယအာဝရဏိယေဟိဓမ္မေဟိစိတ်တံပရိတော်ရိတိတနေ့ရှုမယ်ဆိုရင်တဲ့တနေ့လုံးနာနဲ့6နာရီကည6နာရီတိုင်အောင်ဈဉ္ညာဣရိယာပုနဲ့ရှုမှအထိုင်ဣရိယာပုနဲ့ရှုမှအဲ့ဒီလိုအဆက်မပြတ်ရှုမှတ်နေပါတဲ့ဒါဘာဝိဘဟုလိကတာချိန်ဖန်များစွာနော်တထိုင်လေးရှုတယ်ယောဂီပုဂ္ဂိုလ်ကဘုန်းကြီးတို့အခုတရားတွေ မြန်မာနိုင်ငံမှာလည်းပဲကမ္မဋ္ဌာန်းဌာနတွေမြောင်များစွာပါဒီအမေရိကန်နိုင်ငံမှာဆိုရင်တခါတလေဘုန်းကြီးတို့မကြားဘူးတဲ့ကမ္မဋ္ဌာန်းဘုန်းကြီးတွေတောင်ရောက်နေတာတွေ့ရပါတယ်ကြားတောင်မကြားဘူးပါဘူးမြန်မာနိုင်ငံမှာတရားရိပ်တာလည်းမဟုတ်ပါဘူးမဟုတ်ဘဲနဲ့ဒီကြားမှာဘယ်လိုလုပ်ပြီးကမ္မဋ္ဌာန်းတရားတွေပြနေတယ်ဆိုတာလည်းမသိပါဘူးအဲ့ဒီမှာဒါမှမဟုတ်အဲ့ဒီလိုပုဂ္ဂိုလ်မျိုးတွေပြတာတွေနဲ့တရားတွေအားထုတ်ရင်လည်းပဲကိုယ့်အကူသာတတိထားပြီးတော့အားထုတ်ဖို့ပဲလိုပါတယ်အဲ့ဒီတော့အဲ့ဒီတော့ကမ္မဋ္ဌာန်းတရားတွေပြတဲ့အခါမှာများသောအားဖြင့် ထိုင်ကမ္မထံကိုပဲပေးတာများပါတယ်များသောအားဖြင့်ပုဂ္ဂိုလ်များကလည်းတရားထိုင်နေတရားထိုင်နေဆိုပြီးထိုင်တာပဲတရားအထုတ်တယ်လို့ထင်ပါတယ်တကယ်တမ်းကျတော့မြတ်စွာဘုရားကဣရိယာပုဘယ်နှပါးဟောခဲ့တာလဲ၄ပါးဟောခဲ့တာအဲ့ဒီ၄ပါးမှာထိုင်ပြီးရှူရှူရပ်ပြီးရှူရှူသွားရင်ရှူရှူလျှောင်းပြီးရှူရှူဘယ်ဣရိယာပုနဲ့ပဲရှူရှူတရားတွေ့နိုင်သလားမတွေ့နိုင်ဘူးလားတရားရနိုင်သလားမရနိုင်ဘူးလားရနိုင်တာကြီးတယ်ပဲ အဲ့ဒီလိုဣရိယာပု၄ပါးကိုပြည့်စုံအောင်သင်ကြားပေးတဲ့ကမ္မဋ္ဌာန်းကြီးဟာမဟာစီနည်းပဲရှိတယ်တကယ်ကိုဒါကိုစိတ်ဆက်ဆက်အဲ့ဒီလောက်လေးတင်တော့မဟုတ်ဘူးတမ္ပဇင်ပိုင်းတတိပဋ္ဌာနာသုတ္တမှာလာတဲ့တမ္ပဇင်ပိုင်းကိုအသေးစိတ်ရှုမှတ်ပုံကိုသင်ပြပေးတာဒီနည်းပဲရှိတယ်ဒီဆရာတော်ကြီးပဲအကုန်လုံးကြက်ကြက်နက်နက်သင်ပြပေးခဲ့တယ်အဲ့ဒီလိုကိုတတိအားဒီတမာရီအားဒီကောင်းအောင်မို့အသေးစိတ်အမူအရာရှုမှတ်ပုံတွေကို ရှုတယ်ဆိုတာအဲ့ဒီလိုအသေးစိတ်လေးတွေရှုမှဗဟုလိကတာ ကျိန်ဖန်များစွာရှုရာရောက်တာပေါ့ဒီလိုမဟုတ်ဘူးတထိုင်နဲ့ရှုတယ်ဆိုရင်ဘာဝိတာပဲရှိတယ်တထိုင်နဲ့ရှုလို့အဲ့ဒီတထိုင်လေးကိုစိတ်လေးတည်ငြိမ်သွားပြီနာယီကလည်းထိုးသွားပြီဆိုရင်တရားဖြုတ်လိုက်ပြီဖြုတ်လိုက်တဲ့အခါဘာမှတတိတမာတွေမရှိတော့ဘူးလွတ်သွားပြီအဲ့ဒီမှာတမာတွေတွေအကုန်လုံးပြတ်သွားပြန်ပြီနောက်တထိုင်တိုင်ပြန်ထိုင်ပြီဆိုရင်ဒီတမာတွေရအောင်ပြန်ထူတော်မှပြန်ပြီအဲ့ဒီလိုနောက်တထိုင်ထိုင်ပြီတထိုင်တန်တန်ကြီးပြည့်လို့ပြတ်သွားပြန်ပြီဟောတမာတွေကခါချိုးသွားပြန် အဲ့ဒီလောက်တမာရီကရလာလိုက်ခါကျိုးသွားလိုက်ရလာလိုက်အခါကျိုးသွားလိုက်ဆိုတော့ဘာနဲ့တူလဲဆိုတော့အကောင်ရှည်ကိုခါရိုက်ချိုးထားရင်အဲ့ဒီအကောင်ရှည်ဟာရှည်ကိုသွားလို့ရသေးလားမရဘူးလေအကောင်ခါကျိုးနေပြီဆိုတော့ဒီမှာခေါင်းရမ်းယုံရမ်းနေတယ်ရှည်ကိုမတွန်းနိုင်တော့အဲ့ဒီလိုပဲတမာရီဆက်အောင်တတိဆက်အောင်တမာရီဆက်အောင်အာမထုတ်နိုင်တဲ့ပုဂ္ဂိုလ်ဟာတမာရီခါကျိုးခါကျိုးနေတယ် အဲ့လိုခါကျိုးနေတဲ့အတွက်တမာရီခါကျိုးတော့တမာရီအားကောင်းတဲ့တမာရီရောဖြစ်ပါအောင်မလားအားကောင်းတဲ့တမာရီမှ မဖြစ်ရင်ဒီဝိပဿနာဉာဏ်ရောပေါ်ပါမလားဝိပဿနာဉာဏ်မှမပြည့်စုံဘူးဆိုရင်မဉဏ်ပူဉဏ်နိဗ္ဗာန်ဆိုတာရနိုင်ပါမလားကဲဒီတော့ဘုန်းကြီးတို့ယောဂီများ ရှုတဲ့အခါမှာဗဟုလိကတာအဲ့ဒီလိုကျိန်ဖန်များစွာထိုင်ရှုမှတ်တဲ့အမှတ်ကရက်တဲ့အခါပါရမယ် ရပ်ပြီးရှုမှတ်တဲ့အမှတ်ကသွားတဲ့အခါပါရမယ်။သွားတဲ့အမှတ်ကထိုင်တဲ့အခါပါရမယ်။ထိုင်တဲ့အမှတ်ကလှဲတဲ့အခါပါရမယ်။ဣရိယာပုပဲဣရိယာပုနဲ့ပဲဖြစ်ဖြစ်တတိကပ်ပြီးတော့မပြတ်ရှုမှတ်နေရ။အဲ့လိုရှုမှတ်နေလို့ရှိရင်တဲ့ဧကတနေနိသိဏောဝတဲ့။တထိုင်အတွင်းနဲ့တရားတွေ့နိုင်တယ်။ဘယ်နှထိုင်အတွင်းနဲ့လဲ။တထိုင်အတွင်းနဲ့တရားတွေ့နိုင်တယ်တရားရနိုင်တယ်ဧကတနေနိသိဏောဝ။ သဗ္ဗတဝေခေပိတဝံအရဟတံဘာပုနာတိယဟန္တာထိအောင်တောင်ဖြစ်နိုင်တယ်။ဘာထိအောင်ဖြစ်နိုင်လဲ။ကဲယဟန္တာထိအောင်ဖြစ်နိုင်တယ်။ဒီတော့အဲ့ဒီလိုတထိုင်အတွင်းနဲ့ယဟန္တာဖြစ်သွားတဲ့ပုဂ္ဂိုလ်ကြီးဘုန်းကြီးတို့မြတ်စွာဘုရားသာသနာမှာနည်းနည်းလေးလားအများကြီးလား။အများကြီးပဲ။အများကြီးပဲတထိုင်နဲ့ဘုန်းကြီးတို့ဒီမှာတရားနာရင်တထိုင်နဲ့သောတာပန်တည်တာသက္ကရာကံတည်တာအနာကံတည်တာယဟန္တာဖြစ်တာတွေအများကြီးပဲ။ အဲ့ဒီတွေကနေပြီးတော့ထူးထူးခြားခြားတကယ်ကိုတတိတမာရီဖြစ်အောင်ဝရိယစိုက်ပြီးကြိုးစားအထုတ်သွားတဲ့ဝိဇ္ဇာဆိုတဲ့ထီဒီမာလေးရှိပါတယ်အဲ့ဒီမှာဝိဇ္ဇာဆိုတဲ့မျိုးသမီးလေးဟာရာဇဂိုပြည်ရဲ့တထေသမီးဖြစ်ပါတယ်အဲ့ဒီလိုတထေသမီးဟာသူနဲ့အင်မတန်ရင်းချတာကဘာလို့လဲဆိုရင်ဘိမသာရမင်းကြီးရဲ့မိဖုရားကြီးဖြစ်တဲ့ခေမာဒေဝီမိဖုရားကြီး အင်မတန်ကိုလှပခြင်းနဲ့အလှပကိုအင်မတန်မြန်နိုးတဲ့ကိမာဒေဝီမိဖုရားကြီးအမြဲတမ်းမှန်တင်ကို ရှိမှပဲပြုပြင်နေတယ်အဲ့ဒီလိုကိုလှပခြင်းနဲ့အဲ့ဒီကိမာဒေဝီမိဖုရားကြီးနဲ့ဒီတထေးသမီးလေးဖြစ်တဲ့ဝိဇ္ဇာနဲ့ဟာမိတ်ဆွေတွေတနေ့မှာဘုန်းကြီးတို့ယောဂီများခေမာဒေဝီမိဖုရားကြီးဘိမသာရမင်းကြီးကမြတ်စွာဘုရားကျောင်းတော်ရောက်အောင်စီမံပြီးတော့အဲ့ဒီမှာဝေလုံဥယျင်တော်ကြီးရဲ့တာယာဘုံတွေကို ကြပြာတခြင်းတီဖွဲ့တတ်တဲ့ပုဂ္ဂိုလ်များကိုတခါလေရေးဆက်တီခုံးစေပြီးတော့အဲ့ဒီမှာနန်းတော်အတွင်မှာတီဆိုစေတဲ့အခါကျတော့နန်းတော်သူနန်းတော်သားတွေဒီတခြင်းကိုဆိုကြအဲ့ဒီလိုဆိုကြတဲ့အခါကျတော့မှဒီမိဖုရားကြီးကြားတော်တဲ့အခါဝေလုံးဥယျာဉ်တော်ကြီးကိုစိတ်ဝင်စားဒီဥယျာဉ်ကြီးဟာအင်မတန်ကိုတာယာလှပတဲ့ဥယျာဉ်ကြီးပဲဆိုတာကိုတင်စားပြီးတော့ဖွင့်တွေ့တော့နတ်ပြည်မှာရှိတဲ့နန္ဒဂုံဥယျာဉ်တဲ့တောင်ပူပြီးတာယာတဲ့သဘောမျိုးကို တင်စားပြီးတော့ရေးသားကြဆိုတည်ဆိုကြအဲ့ဒါနဲ့ဒီခိမဒေဝီမိဖုရားကြီးဟာမြတ်စွာဘုရားဒီချိန်ဒီချိန်ဆိုရင်ကျောင်းတော်မှာရှိတယ်မြတ်စွာဘုရားနဲ့တွေ့ရင်မြတ်စွာဘုရားဟာဒီရုပ်ဆင်းအင်္ဂါတွေရဲ့မတင့်တယ်ပုံတွေဟောတော့မှာမတင့်တယ်ပုံတွေဟောမှာဆိုတော့အတွေ့မခံနိုင်ဘူးအတွေ့မခံနိုင်တဲ့အတွက်မြတ်စွာဘုရားမရှိတဲ့တည်မသုံးတဲ့အချိန်လေးကိုသွားမယ်ဆိုပြီးတော့စီစဉ်တယ် မြတ်စွာဘုရားစွန့်ခံကြွခြင်းပဲအချိန်မှလည်းမြတ်စွာဘုရားတန်ဃာတော်များနဲ့စွန့်ခံကြွတဲ့အချိန်လေးကိုတခါလေးရွှေ့ပြီးတော့အဲ့ဒီအချိန်သွားမြတ်စွာဘုရားကလည်းဒီကနေ့ခေမဒေဝီလာရင်တရားသူရမယ်ဆိုတာသိတဲ့အတွက်မြတ်စွာဘုရားကဆုံးခံမကြွခိုင်းတဲ့စောင့်အဲ့ဒီမှာမြတ်စွာဘုရားနဲ့သွားပြီးတွေ့တဲ့အခါကျတော့မြတ်စွာဘုရားနဲ့တွေ့အောင်လည်းပဲဘိမတရမင်းကြီးကအားလုံး ပုဂ္ဂိုလ်တွေကိုမှားလိုက်တယ်မြတ်စွာဘုရားတံမရောက်မချင်းမင်းတို့ပြန်မလာခင်နဲ့နန်းတော်အဲ့လိုမှားလိုက်တဲ့အတွက်ကြောင့်မို့မြတ်စွာဘုရားနဲ့တွေ့အောင်အကုန်လုံးဆင်ပြေအောင်လုပ်ရအဲ့လိုမြတ်စွာဘုရားနဲ့တွေ့တဲ့အခါကျတော့မှမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကသူ့ကိုဘယ်လိုချွေချွရလဲဆိုရင်သူ့ရဲ့အင်မတန်လှပတဲ့အမျိုးသမီးမြတ်စွာဘုရားအနံ့မှာရက်လီခံပြီးတော့ပြေးနေတဲ့ပုံစံကိုဖန်ဆင်းပေးရတယ်။အဲဒီမှာသူ့ရဲ့လှပမှာသူဟာ ထင်ကြီးမှာဘူးဒီလိုမဟုတ်ရင်ဘာထင်ကြီးမှာလဲအဲတော့အထင်ကြီးအောင်မြတ်စွာဘုရားအင်မတန်လှပချုံမို့တဲ့မင်းကလေးကိုဒီခါလေးမြတ်စွာဘုရားရက်လီကခန္ဓာအိုးမြတ်စွာဘုရားကအလှပတွေကိုရွှန်ရှာဆက်စုပ်ဖွယ်ဖြစ်နေမြတ်စွာဘုရားဟောတယ်ဆိုတော့မဟုတ်ပါလားကြည်တဲ့သူနန်းမှာအနိနန်းမှာရက်လီခန့်နေတဲ့ကလေးမလေးကအင်မတန်ချုံမို့လှပမှာလားအာယုံဆိုင်အဲ့ဒီကလေးမလေးရဲ့အလှပကိုအာယုံစိုက်တဲ့အချိန်မှာမြတ်စွာဘုရားအဲ့ဒီမှာတရားပြသွားတာပဲတဖြည်းဖြည်းတဖြည်းဖြည်းနဲ့အဲ့ဒီမှာ ရေစင်းတွေရင့်ရော်လာပုံတွေပြသွားတယ်။အဲ့ဒီကနေဥမင်းလာပုံတွေပြသွားတယ်။အဲ့ဒီကနေပြီးတော့ယူစုဖြစ်သွားပုံတွေအဲ့ဒီကြတော့မှတန်ဝေကညာနေဖြစ်ပြီးတော့အဲ့ဒီမှာတရားဟောတဲ့အခါကျတော့မှနောက်ဆုံးမြတ်စွာဘုရားထံမှာနန်းတော်မပြန်တော့ဘဲနဲ့ဘေကုဏီမှာဝတ်တော်လာ။အဲ့လိုဘေကုဏီမှာဝတ်သွားပြီဆိုတဲ့အခါကျတော့မိတ်ဆွေဖြစ်တဲ့ဝိဇယဆိုတဲ့တထေသမီးလေးကဩမိမိတို့အမျိုးသမီးရဲ့အမြင့်ဆုံးစည်းစိမ်ဟာဒါမိဖုရားစည်းစိမ်ပဲ မိဖုရားစည်းစိမ်ဟာအမြင့်ဆုံးအမြတ်ဆုံးစည်းစိမ်ဒီစည်းစိမ်ကြီးကိုသူစွန့်လွတ်ပြီးတော့ဘေကုဏီမပြုတယ်ဆိုတာဘေကုဏီမကပို့ပြီးတော့ဒီတဲ့မြင့်မြတ်လို့ပဲကဲငါလည်းပဲတတိသမီးစည်းစိမ်ကိုစွန့်မယ်ဆိုပြီးတော့အဲ့ဒီဝိဇေယဆိုတဲ့မြို့သမီးလေးကမိဘများထံခွင့်တောင်းတယ်မိဘများကသမီးလေးတယောက်တည်းဆိုတော့ခွင့်မပြုဒါရင်နဲ့ဒါနဲ့ပဲဟိုကလည်းပဲဘေကုဏီမပြုလို့တဲ့စိတ်ဆန္ဒပြင်းပြတော့ထမင်းမစားရေမတောက်ဖဲနဲ့အစံကခံပြီးဆန္ဒပြပြီးတော့မှနောက်ဆုံးမိဘများရဲ့ခွင့်ပြုချက်အရာ ရတဲ့အခါမှာဒီခေမာဒီခေမာထေရီဘေကုဏီမာကြီးထံမှာသွားပြီးတော့ပို့ပေးရတယ်။အဲ့ဒီခေမာထေရီခေမာထေရီဘေကုဏီမာကြီးကနေပြီးတော့သူ့ရဲ့မိတ်ဆွေဖြစ်တဲ့ဝိဇယထေရီမာလေးဝိဇယတထေသမီးလေးကိုတခါနဲ့ဆန်ချပြီးတော့ဘေကုဏီမာပြုလို့ဘေကုဏီမာပြုလို့ပြီးတော့တင်းလျော်တဲ့သင်္ကန်းကျောင်းလေးမှာသွားနေဖို့အဲ့ဒီမှာကမ္မထန်တရားတွေပွားများအားထုတ်ဖို့လည်းပဲသင်ကြားပေးလိုက်တယ်။အဲ့ဒီသင်ကြားပေးလိုက်တဲ့အခါကလာကြတော့တတိသမီးလေးဟာ အိမ်မှာဒီလောက်ခိုင်းစီတွေနဲ့မြောင်များစွာနဲ့နေလာခဲ့တဲ့ကလေးမလေးကအခုတယောက်တည်းနေရတာလဲကြောင်းကလည်းပဲတကယ်ကမ္မူကကတည်ရွယ်မှုတည်ရွယ်ကအဲ့လိုကြောင်းမျိုးလေးနဲ့အောက်ကကခင်းလေးနဲ့အဲ့လိုနဲ့နေရတယ်ဘာပဲဖြစ်ဖြစ်ကိုဝဲချင်လို့ဝက်လာတာဖြစ်တဲ့အတွက်ငါစူးစမ်းမယ်ဆိုပြီးအားထုတ်တယ်သို့တော့စပြီးတော့ဒီလောက် အသက်အရွယ်ရောက်သည့်ထိအောင်စိတ်ကိုစူးစီးမှုထိမ့်သိမ့်မှုမရှိခဲ့တဲ့အခါကျတော့ခုတရားခွင်မှာချက်ချင်းတရားလို့အားထုတ်တဲ့ကစိတ်တည်ငြိမ်အောင်လုပ်တဲ့အခါမှာစိတ်လေးစူးစီးလို့ရသလားမရဘူးလားမရဘူးနော်စိတ်လေးစူးစီးလို့မရဘူးအဲ့ဒီမှာစူးစီးလို့မရတဲ့အခါကျတော့စိတ်တွေကပြန့်ကျဲစိတ်တွေကပြန့်ကျဲတဲ့အခါကျတော့ဝေဒနာတွေကလည်းခန္ဓာကိုယ်ကဖောက်ပြန်ဆိုတော့ဟောကိုယ်ကလည်းဆင်းရဲစိတ်ကရောဘာဖြစ်လဲဆင်းရဲ ကိုယ်လဲဆင်းရဲစိတ်လဲဆင်းရဲဩတရားထူရတာပင်မလိုက်တာကိုယ်လဲဆင်းရဲစိတ်လဲဆင်းရဲစိတ်တွေထွက်ပြန်တော့လေဒီစိတ်ကိုမထွက်အောင်စိတ်နောက်လက်ရတာလဲကြာတော့မောလာတယ်ဘုန်းကြီးတို့ချိုးကစိတ်ကိုဒီမှာစိတ်ကလေးကထွက်တယ်ထွက်ပါများတော့ဒီစိတ်ကိုလိုက်ဖန်နေရတာမောတယ်ဘုန်းကြီးရဲ့ရန်ကုန်ရေးတမ်းမှာကြောင်းပိတ်တဲ့ရာသီပေါ့ဇံဝဲတွေပြီးလို့ကြောင်းပိတ်တဲ့ရာသီဆိုရင်လတ်တာနှစ်ဘုန်းကြီးမျိုးလေကလတ်တာနှစ်ကကြောင်းသူတွေဘုန်းကြီးကြောင်းမှာ အမြဲတမ်းသိက္ခာရှင်ဝတ်ပါတယ်နှစ်ပေါင်း25နှစ်ရှိသွားပါပြီဒါဘုန်းကြီးเจ้าမှာပဲသူကသိက္ခာရှင်တွေအများကြီးဝတ်ပေးခြင်းပါတယ်ဘုန်းကြီးเจ้าမှာနေရာထိုင်ခင်းမပြည့်စုံဘူးလူ300စာပဲရှိပါတယ်အဲဒါ300စာဆိုတော့သူစီက100ကျော်လောက်ဖြစ်နေတော့တခြားတခြားယောဂီတွေကလည်းရှိနေလို့နေရာပေးစရာမရှိတဲ့အတွက်100ကျော်ပဲ100ကျော်ကျော်လေးပဲဘုန်းကြီးလက်ခံပါတယ်အဲလိုလက်ခံပြီးတော့အတုခဲ့တာခုဆိုရင်25နှစ်မြောက်ရှိသွားပါပြီ အဲ့ဒီမှာသီလရှင်ကလေးတွေလာတော့အဲ့ဒီเจ้าကစီကံကြည့်တဲ့เจ้าစနစ်ကြတဲ့เจ้าဆိုတော့ဒီเจ้าသူလေးတွေကိုဒီတိုင်းနဲ့ရိတ်တာကို ပို့မထားအောင်เจ้าသူ10ယောက်ကိုဆရာဆရာမတယောက်ပါတယ်အထင်ကိုเจ้าသူ10ယောက်ကိုဆရာမတယောက်အဲ့ဒီမှာဆရာမတွေလည်းတရားထိုင်ပြတယ်အဲ့လိုကြတော့တရားအထုတ်ကြတဲ့ကလေးတွေတရားအထုတ်တဲ့ခါကလည်းမှာဘုန်းကြီးက ဒီယောဂီတွေဓမ္မယုံထဲမှာအထုတယ်ဘုန်းကြီးကရှေ့ပိုင်းကနေပြီးတော့တရားလေးတွေမေးတယ်စစ်တယ်တူတူတိတိပေါ့အဲ့လိုတရားစစ်တဲ့အခါမှာကလေးတွေဆရာမတယောက်ကဒီမှာအတန်းတန်းကို10ရောက်10ရောက်ယောဂီသီလရှင်လေးတွေ10ရောက်တန်းထိုင်တယ်အဲ့ဒီတန်းထိုင်နေထိတ်ကနေပြီးတော့အဲ့ဒီဘေးကထိတ်ကနေပြီးဆရာမတယောက်ကထိုင်တယ်ဟိုဘက်ကလည်းပဲဒီလိုပဲသူတန်အောင်ကြတဲ့ဆရာမက10ရောက်ကို1ရောက်10ရောက်ကို1ရောက်ထိတ်ကထိုင်အဲ့ဒီမှာကလေးတွေကတရားအထုတ်ရတာကလေးပဲ ဘယ်စိတ်ကတည်ငြိမ်အောင်မလဲစိတ်ကမတည်ငြိမ်တော့နာရီကမြန်မြန်ထိုးစေခြင်းနာရီကမထိုးနာရီကမထိုးတဲ့အခါကျမျက်စိကဖွင့်ကြည့်ရင်လေဟိုမှာဆီယမကမြင်တော့မယ်ဆီယမကမျက်စိဖွင့်ကြည့်လိုက်တယ်လှုပ်လိုက်တာနဲ့တပြိုင်တည်းလက်ညှိုးလေးထောင်လိုက်တယ်လက်ညှိုးလေးထိုင်တော့ကလေးတွေကမျက်စိလေးတူစုံမှိတ်လိုက်ရပြန်တယ်အဲဒီလိုဆိုတော့တချို့ယောဂီတချို့သီလရှင်လေးတွေကပါတယ်ဆီယမဘက်ကမျက်စိကိုမှိတ်ပြီးတော့ဟိုတစ်ဖက်ကဖွင့်ကြည့်တယ်တစ်ဖက်မိတ်တစ်ဖက်ဖွင့် တစ်ဖက်မိတ်တစ်ဖက်ပွင့်ဖွင့်ကြည့်တယ်အဲ့လိုဖွင့်ကြည့်ပြီးတော့ဒီကရဲအထုဝရှာတာသူတို့ခင်ဗျာနာကြီးပြည့်အောင်ဆရာမကလည်းပဲဘေးရထိုင်စောင့်နေတာဆိုတော့အဲ့လိုဖြစ်အဲ့ဟာနဲ့တရားကဒီကရဲနာကြီးပြည့်သွားပြီဆိုပါစို့နာကြီးကထိုးသွားပြီတင်းတင်းထိုးသွားပြီဆိုရင်အဲ့ဒီမှာတရားဖြုတ်တယ်တရားဖြုတ်ပြီးဥချပြီးတာနဲ့တပြိုင်နက်တည်းဘေးမှာချထားတဲ့ရေပလင်းကိုကောက်ပြီးမော့တော့တာပဲတော့တာတောက်တော့ဘုန်းကြီးကမေးတယ် ရေတွေကလည်းတောက်လှကြည်လားလို့ကိုညာမေးတော့မောတာတဲ့ကလေးတော့မလိမ်ဘူးလုံးဝမလိမ်ဘူးအဲ့ဒီမှာသူမောတာတဲ့ဩထိုင်နေရတာပဲမောသေးလားလို့ကိုညာပြောတော့စိတ်တွေကထွက်လိုက်တာတဲ့အဲ့ဒီစိတ်တွေလိုက်ဖမ်းတာ ਨੇ မောတာတဲ့ကဲဟုတ်သလားမဟုတ်ဘူးလားတကယ်ဟုတ်တယ်တကယ်စိတ်ကိုတကယ်တမ်းထိမ့်သိမ့်ရတဲ့ပုဂ္ဂိုလ်ဟာစိတ်ကအတင်းထွက်တယ် အဲ့ဒီစိတ်ထွက်တာကိုကလေးကစိတ်ကိုမထွက်အောင်တင်းလိုက်လိုက်ပြီးဖမ်းပြီးတော့စိတ်ကိုပြန်ပြန်ထိပြီးမှတ်နေတော့သူမောတာပေါ့မောတော့တရားလဲဖြုတ်ပြီးသူတကလည်းရေပလင်းကောက်မောတော့တာပဲတကကိုကောနဲ့မောတော့တာမောလုံးလို့တယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီစိတ်ကလေးကိုထိရတာလွယ်သလားခရင်သလားအခုဝိဇ္ဇာဆိုတဲ့ဒီမှာထီထီမာလေးဟာဒီစိတ်ကိုထိမရဘူးဖြစ်နေတယ်ချမ်းချမ်းသာသာနဲ့နေလာတဲ့ပုဂ္ဂိုလ်ဆိုတော့ပိုပြီးဆိုတာပေါ့အဲ့ဒီမှာစိတ်ကိုထိမရတဲ့အခါဝေဒနာတွေကတက်စိတ်ဓာတ်တွေကြ စိတ်ကလည်းထွက်တဲ့အခါကျတော့ခန္ဓာကလည်းဝေဒနာတွေတက်လို့ဆင်းရဲစိတ်ထွက်လို့လည်းဆင်းရဲအဲ့ဒီမှာကိုယ်ဩစိတ်ရောဆင်းရဲတဲ့အခါကျတော့စိတ်ဓာတ်တွေတက်ကြွသလားဆုံးနေသွားသလားအဲ့ဒီမှာ तू မပျော်တော့မပျော်တဲ့အခါကျတော့မှဩငါတရားအထုရတာပင်ပန်းလိုက်တာငါကိုယ့်အိမ်မှာကိုနေပြီးတော့ဒါနာကောင်းမှုလောက်ပြုရရင်လည်းငါကုသိုလ်ရနေတာပဲငါလူထွက်မှထင်ပါရဲ့အဲ့ဒီမှာလူထွက်မှထင်ပါရဲ့ဆိုပြီးတော့စိတ်ထဲမှာဖြစ်တယ် ဖြစ်ပြီးတော့အကြောင်းပေါ်ကသူ့ရဲ့အကြောင်းလေးပေါ်ကဆင်းလာတယ်အောက်ရောက်တော့စဉ်းစားပြန်တယ်ငါဒီဘိက္ခုနီမှာ ပြုဖို့ဆိုတာ လွယ်လွယ်ကူကူလေးရခဲ့တာမဟုတ်ဘူးမစားထမင်းမစားရေမတော့မိဘနှစ်ပါးထံကနေပြီးတော့တခါလေဆန္ဒပြပြီးတော့မှငါသာသနာတော်မှာဝင်ရောက်ခွင့်ရခဲ့တာငါဒီလောက်ကလေးနဲ့မဖြစ်သေးဘူးငါပြန်ပြီးအားထုတ်မယ်ကြိုးစားပြန်အားထုတ်လိုက်အဲလိုအားထုတ်လိုက်အားထုတ်လို့မရဝေဒနာတွေတက်စိတ်တွေထွက်စိတ်ကိုစူးစီးလို့မရအဲ့ဒီမှာစိတ်ဓာတ်တွေကျ အဲ့ဒီမှာလူထွက်မယ်ဆိုပြီးတော့တခါရင်လူကိုလဲတော့မယ်ကုသိုလ်ကောင်းမှုပဲပြုတော့မယ်ဆိုပြီးတော့ပြန်ပြီးတော့ကြောင်းလေးဘဝကနေဆင်းလာလိုက်ပြန်ပြီးတတိလေးပြန်ရလိုက်ပြန်ပြီးတက်ပြီးအထုတ်လိုက်ဘုန်းကြီးတို့တကယ်တမ်းတရားအထုတ်တဲ့ပုဂ္ဂိုလ်တွေတကယ်တရားရိပ်တာကိုဝင်ကြည့်သမ်းမှမြန်မာနိုင်ငံကိုလာပြီးဝင်ကြည့်သမ်းမှအဲ့ဒီမှာဝင်ကြည့်ပြီဆိုရင်ကိုယ့်ဟာကိုသိလိမ့်မယ်ငါလာမိတာမှားများနေပြီလားစကားကလည်းမပြောရဘယ်မှလည်းမကြည့်ရ ဘာမှလည်းမလှုပ်ရအဲ့ဒီလိုဆိုတဲ့အခါကျတော့စိတ်ကိုလည်းစူးစီးလို့မရဝေဒနာတွေကတဲ့ဆိုတော့နာမိတာမှားပြီထင်ပါတယ်ဖြစ်သေးဘူးငါအကြောင်းပြပြီးပြန်မှထင်ပါတယ်အဲ့ဒီကြတော့မှအကြံဖန်နေလှုပ်လာတယ်ပြန်ကျင်လာပြီဆိုရင်ဘာဖြစ်တယ်ညာဖြစ်တယ်ဟိုတစီကြောက်တယ်ပြောလို့ပြောဘာဖြစ်တယ်ပြောလို့ပြောအခုမှပဲဟိုနိုင်ငံညာဝင်ဝင်ခွင့်ဗီဇာကိုယ်တိုင်ဘာလို့မှပြောလို့ပြော အဲ့ဒီကြတော့မှအကျံဖန်တွေကအကုန်လုံးဟာကြံကြံတွေထွက်ပြီးတော့အဲ့ဒီအကြောင်းတွေပြလာဒါကြောင့်ဒီစိတ်ကလေးကိုစူးစီးပြီးတော့ထိမ့်သိရတာအင်မတန်ခက်ပါတယ်ဒါကြောင့်မြတ်စွာဘုရားကဒီစိတ်ကိုထိမ့်သိမှုရာအင်မတန်ခက်တယ်ဒါကြောင့်စိတ်ကိုထိမ့်သိနိုင်မဲ့ပုဂ္ဂိုလ်ဟာလည်းပဲဒီစိတ်ကို နိုင်နေပြီဆိုတဲ့ပုဂ္ဂိုလ်မှ အောင်မြင်သူ အောင်ပွဲရသူလို့ငါဘုရားဟောတယ်ဘုန်းကြီးတို့မြတ်စွာဘုရားရှင်ရဲ့တရားပွဲကြီးတပွဲမှာ ပုံနာကြီးဧကတတကဆိုတဲ့ပုံနာကြီးတရားနာမြတ်စွာဘုရားကလည်းနေရောညရောတရားဟောတယ်အဲ့ဒီမှာနေရောညရောတရားဟောတဲ့အခါမှာသူတို့နှစ်ယောက်မှာဇနီးမောင်နှံနှစ်ယောက်မှာမှပိုင်ဆိုင်တာကအပေါ်ကခြုံနဲ့ခြုံလွာယုံယုံလေးဟာခြုံတယ်လေးတစ်ထည့်ပဲပိုင်တယ်ဒီပြင်ဝစားတော့ရှိမှာပေါ့ဒီခြုံလွာလေးသူတို့အိန္ဒိယမှာဆိုတာကယောက်ျားမိန်းမတွေအဲ့ဒီလိုခြုံသွားနေတာ အဲ့ဒီမှာကမျက်စိမဒေတာဆိုတာအိန္ဒိယဒေတာပဲအဲ့ဒီမှာအဲ့ဒီလို့ဆိုတော့ကဲဒီခြုံလွားကတခုပဲရှိတာဆိုတော့နေ့မှာဇနီးဖြစ်တဲ့ပုဂ္ဂိုလ်မြတ်စွာဘုရားထံတရားနာညကြတော့ဧကတရကပုံနာကြီးဟာညမှာတရားနာအဲ့တော့ဒီခြုံဆောင်ကြီးနဲ့အဲ့ဒီမှာမြတ်စွာဘုရားဟောတဲ့တရားတွေနာရင်းနဲ့တရားတရားတွေဖြစ်လိုက်တာလေလူချင်းလာတန်းညင်လိုက်တာကိုယ်မှလည်းဘာမှမရှိဘူးပိုင်ဆိုင်တာဆိုလို့ကောင်းမွန်တာဆိုလို့ဒီခြုံတယ်လေးတခုပဲရှိတယ် ဒီခြုံတယ်လေးကိုလူမယ်လို့စိတ်ကူးပြန်တော့လည်းပဲနှစ်ယောက်ပေါင်းမှဒီတစ်ထည်လူတော့သူတော့ထွက်ဖို့ဆိုတာလည်းပဲဒီဟာလေးခြုံထွက်ရတာဆိုတော့ဖြစ်သေးပါဘူးလေတခါတုန်းကလူမယ်လို့စိတ်ကူးလိုက်ပြန်တရားတရားကဖြစ်ပြန်နောက်ကမေ့စေတာဖြစ်ပါဘူးလေအပြင်ထွက်စရာမရှိပဲနေလိမ့်မယ်အဲ့ဒီလိုနဲ့တရားနဲ့မေ့စေတာနဲ့တိုက်ပွဲဝင်တာမြတ်စွာဘုရားကလည်းတရားရှိကဟောနေတယ်သူကတရားနဲ့မေ့စေတာနဲ့တခါနဲ့စစ်တိုက်နေတာနှစ်ယောက် အဲ့လိုစစ်တိုက်နေရင်ကနေနောက်ဆုံးမိုးတောက်ရန်ရောက်လာတယ်အဲ့ဒီမိုးတောက်ရန်ရောက်တဲ့အချိန်မှာဒီပတိနရီကောသလမင်းကြီးကလည်းပဲနေစုံနေပြန်မှာသဘုံတကန်နေထကြွတောင်းကျမ်းတဲ့အတွက်ကြောင့်မို့အဲ့ဒီသဘုံတကန်နေနှိမ်နှင်းပြီးတော့ပြန်လာတာအောင်မွေးရအောင်မွေးရပြန်လာတဲ့အခါမှာနန်းတော်မဝင်သေးပဲနဲ့မြတ်စွာဘုရားကြောင်းတော်ကိုရင်ဝင်တယ်ဒါဘုန်းကြီးတို့ဘုရားကရာသွားတဲ့ပုဂ္ဂိုလ်ကြီး ဒီဇေတဝန်ကျောင်းတော်နဲ့ဘိမတာရမင်းကြီးရဲ့နန်းတော်ကုန်းဆိုတာမဝေးဘူးဆိုတာသိချင်သိပါတယ်အဲ့ဒီမှာရောက်ဖူးတဲ့ပုံကိုသိပါမယ်တိတ်မဝေးဘူးမဝေးတော့နန်းတော်ကိုရင်မသွားအောင်မြတ်စွာဘုရားကျောင်းတော်ရင်ဝင်ပြီးမြတ်စွာဘုရားဖူးကြော့ပြီးမှနန်းတော်သွားမယ်အဲ့လိုဆိုပြီးသူကတရားပွဲအပြင်ကနေစောင့်အဲ့လိုစောင့်နေတဲ့အချိန်ဒီမိုးတောက်ရံ ရောက်တဲ့အခါဒီဧကတာတကပုံနာကြီးဟာလည်းပဲသူ့ရဲ့မစ္ဆေရနဲ့တရားနဲ့တိုက်ပွဲတွေဖြစ်နေရင်က နောက်ဆုံးအော်ငါမှမရှိလို့မလူမလူလို့မရှိငါတို့ဇနီးမောင်နှံနှစ်ယောက်မှာတခါလေဘာမှမလူတန်းခဲ့လို့ဒီအထင်လေးတထင်စင်စင်ရဲနဲ့နေရကဲဘာပဲဖြစ်ဖြစ်ငါလှူမယ်ဆိုပြီးတော့တခါလေကိုဘဝကနေခွာပြီးတော့တခါလေခောက်ပြီးတော့မြတ်စွာဘုရားခြေရင်သွားပြီးလှူလိုက်တာအဲ့ဒီလှူပြီးတဲ့အချိန်မှာပဲတခါဧကတတကပုံနာကြီးကဇီတံမီအောင်ပြီဇီတံမီအောင်ပြီဆိုပြီးတော့အဲ့ဒီမှာကြွေးကြော်လိုက်တာ အဲ့လိုကြွေးကြော်လိုက်တဲ့အခါကျတော့အပြင်မှာစောင့်နေတဲ့ပသင်နေဒီကောသလမင်းကြီးကဒါဘာလို့လဲဆိုတော့အဲ့ဒီမှာသူ့ငယ်ချုံလေးဝင်ကြည့်လိုက်တဲ့အခါကျတော့ဧကတရကပုံနာကြီးပါဒီလိုဆိုရင်သူ့ကိုခေါ်စမ်းပါသူကဘာကိုအောင်တာလဲတကယ်အောင်ပွဲရသူကငါပဲငါတိုင်းပြည်ကိုပုံကန်ထချွနေတဲ့သဘုံတကန်းလေးကိုငါတိုက်ခိုက်အောင်မြင်ခဲ့ပြီသူကဘာကိုအောင်မြင်တာလဲအဲ့ဒီမှာခေါ်ပြီးမေးတယ်သင်ကဘာကိုအောင်မြင်လဲကျွန်တော်ကမေ့စေတာကိုအောင်တာ ငါကလည်းအခုဒီမှာသဘုံတကန်နေအောင်တာအဲ့တော့တင်နဲ့ငါဘသူကအောင်ပွဲရတယ်ဆိုတာသိရအောင်မြတ်စွာဘုရားထံရှောက်မယ်ဆိုပြီးအဲ့ဒီမှာမြတ်စွာဘုရားထံဝင်ပြီးရှောက်တာဒီเจ้าကိုရှောက်တော့မြတ်စွာဘုရားကမိမိစိတ်ကိုမိမိအောင်နိုင်သူသာ အောင်ပွဲရသူလို့ငါဘုရားဟောတယ်ကဲဘုန်းကြီးတို့ယောဂီများမိမိစိတ်ကို အောင်နိုင်တဲ့ပုဂ္ဂိုလ်ဟာဘာဖြစ်တာလဲအောင်ပွဲရသူ အောင်နိုင်သူပဲ ဒီနေ့တရားအားထုတ်နေတယ်ဆိုတာစိတ်ကိုအောင်နိုင်အောင်လုပ်နေတာဘာကိုအောင်နိုင်အောင်လုပ်တာလဲမိမိကိုစိတ်ကိုအောင်နိုင်အောင်လုပ်နေတာဒီစိတ်ကလေးကိုကိုရှုမှတ်တဲ့အာယုံပေါ်မှာထားနိုင်ပြီဆိုရင်အောင်ပြီဟုတ်တယ်မလားအဲ့လိုမဟုတ်ဘဲနဲ့စိတ်တွေရောက်ရက်ခတ်ပြီးခုလိုမောပြီးရေပဲတောက်နေရရင်တော့မအောင်သေးဘူးနော်အဲ့တော့မိမိရဲ့စိတ်လေးကိုတခါနဲ့ရှုမှတ်တဲ့အာယုံပေါ်မှာကိုထားလို့ရပြီတည်ငြိမ်နေပြီဆိုတဲ့အခါကျအောင်ဝဲရတယ် အဲ့ဒါနဲ့အခုဒီမှာဝိဇ္ဇာထီတွေမှာလေးကဘလို့မှသူမတတ်နိုင်တော့သင်္ကန်းကြောင့်မောကဆင်းလိုက်လူထွက်မဲ့ပြုတ်လိုက်အောက်ပြန်ရောက်လိုက်တတိပြန်ရလိုက်ပြန်ပြီးသင်္ကန်းကြောင့်မောတက်လိုက်အားထုတ်လိုက်နောက်ဆုံးမဖြစ်တော့ပါဘူးလေငါရဲ့ဥပိ္ပစေဆရာဖြစ်တဲ့ခေမာတိတိဘေကုဏီမာဤထံသွားမယ်ဆိုပြီးအဲ့ဒီမှာသွားပြီးဒီအကြောင်းလျှောက်တော့ခေမာတိတိဘေကုဏီမာဤကတန်ဝေက ဖြစ်ပွဲအတွက်ဥပိနာဘေတေဘေစတဲ့ ဒီဘေးတွေအကြောင်းတွေကိုတခါလေခန္ဓာကိုယ်ကြီးရဲ့ဆက်စုရွှေရှားဝဲအကြောင်းတွေကိုဟောတယ်ဟောပြီးတော့မှဒီတတိပဋ္ဌာန်ရှုမှတ်နည်းတွေကိုသေချာကြာကြာနာနာသင်ပြလိုက်တာအဲ့ဒီမှာသင်ပြလိုက်တဲ့အခါကျတော့မှအဲ့ဒီခေမထေရီဘေကုဏီမကြီးထံကထားတဲ့ဥချတဲ့အချိန်ကစပြီးတတိမလွတ်တော့မတ်တထားတဲ့အချိန်ကစတတိမလွတ်တော့အဲ့ဒီမှာသွားတဲ့အချိန်ခြိလန်းနေခြိလန်းနေတတိမလွတ်တော့မိမိအဆောင်ရောက်တယ်သွားတယ်အဆောင်မောတက်တယ်တတိမလွတ်ဘူး မိမိတရားထိုင်မဲ့နေရာရောက်တယ်သတိမလို့ဘူးရက်တယ်ထိုင်တဲ့အခါမှာသတိမလို့ဘူးအဲ့ဒီမှာအာလို့သတိမြဲလာတဲ့အခါကျတော့ရှေ့သတိနောက်သတိမဆက်ဘူးလားသတိချင်းဆက်နေတဲ့အတွက်တမာတိချင်းရောမဆက်ဘူးလားအဲ့ဒီတမာတိချင်းဆက်နေတဲ့အခါကျတော့ဒီတမာတိဟာအာသေးတဲ့တမာတိဖြစ်မလားအာကောင်းတဲ့တမာတိဖြစ်မလားအဲ့ဒီမှာအာကောင်းတဲ့တမာတိဖြစ်လာတယ်အဲ့ဒီမှာပဲဒီဝိဇ္ဇာထေရီမာလေးက တရားဒုမရသေးသမျှငါဒီအထိုင်ကိုမဖြတ်တော့ဘူးဆိုပြီးတော့စိတ်ကိုခိုင်ခိုင်မာမာစောင့်တည်ပြီးတော့ကြိုးစားအားထုတ်လိုက်တာအဲ့ဒီမှာကြိုးစားအားထုတ်လိုက်တဲ့အခါကျတော့မှအဲ့ဒီမှာတတိအားတမာရီအားတွေအစင်းစင်းတက်ပြီးဝိပဿနာဉာဏ်ဤအစင်းစင်းပေါ်စောစောကပြောတဲ့တဘာဝလက္ခဏာတိကတလက္ခဏာတမညာလက္ခဏာအဲ့ဒီအစင်းစင်းအနိစ္စဒုက္ခအနတ္တသဘောတွေဉာဏ်မှာထင်လို့ဒီဉာဏ်ဤအစင်းစင်းရင့်ကျက်ပြည့်စုံတဲ့အခါကျတော့မှမဲ့အစင်းစင်း ဖိုဆင်းဆင်းဆက်ရောက်ပြီးတော့ဟောကိလေသာအာသောကုန်ခန့်ပြီးယဟန္တာထီထီမာကြီးဖြစ်သွားတယ်။ဘာဖြစ်သွားတာလဲ။တထိုင်အတွင်းမှာဘယ်နှထိုင်အတွင်းမှာလဲ။အေးတထိုင်အတွင်းမှာတရားဓုရနိုင်တယ်။ဒါဟာတတိပဋ္ဌာန်ရဲ့ဂုံကြီးပဲ။ဘာရဲ့ဂုံကြီးလဲ။ဒါကြောင့်ဒီတတိပဋ္ဌာန်တရားကိုတကယ်ရိုးရိုးသေးသေးနဲ့ရှုမယ်ပွားမယ်အထုတ်မယ်ဆိုရင် အဲ့ဒီလိုအကြာကြီးအားထုတ်ဖို့မလိုဘူးမိမိကိုယ်၌ကလည်းပဲတကယ်တဏှာအားဆန္ဒအားပြည့်စုံရမယ်တဏှာအားလည်းကောင်းရမယ်ယုံကြည်မှုဘာအားကောင်းရမှာလဲအေးယုံကြည်မှုဆိုတဲ့တရားအားကောင်းရမယ်ဒီတရားကိုအားထုတ်ရင်တကယ်ကိုဆင်းရဲငြိမ်းနိုင်တယ်တကယ်အပေကလွတ်နိုင်တယ်ဆိုတာယုံကြည်ရမယ်ယုံကြည်တဲ့အတိုင်းဒီတရားပေါ်မှာလူလူလားလားအားထုတ်လို့တဲ့ဆန္ဒရှိရမယ် အဲ့ဒီလိုချင်တဲ့ဒီတရားကိုလိုချင်တဲ့ဆန္ဒနဲ့အထုတ်ရင်ဝရိယကရောအလိုလိုအားကောင်းလာမယ်ဝရိယအားကောင်းလာတာနဲ့အမျှရှုမှတ်မှုတတိအားတွေကောင်းလာမယ်ရှုမှတ်မှုတတိအားတွေကောင်းလာတာနဲ့အမျှစူးစိုက်တည်ကြည်မှုတမာတိတွေအလုံးပြည့်စုံလာမယ်ဒီတမာတိတွေအားကောင်းပြည့်စုံပြီဆိုရင်ယုံနာဖြစ်ဖြစ်သိတဲ့ဝိပဿနာဉာဏ်တွေဖြစ်မယ်ဒီဉာဏ်တွေအစဉ်စဉ်ရင့်ကျက် ပြည့်စုံပြီဆိုရင်နောက်ဆုံးအရိယာမဉ္ဇဉ်ဖြစ်မှုပြမှုပြည့်စဲသွားတဲ့ငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်မျက်မှောက်တွေ့မယ် ဆက်လက်ပြီးတော့ရှုပွားအားထုတ်သွားလို့ပါရမီပြည့်စုံမယ်ဆိုရင်ပရဟတမညာပူညာဆက်ရောက်ပြီးတော့အခုဒီမှာဝိဇယထီဒီမှာလေးခဲ့သူတထိုင်အတွင်းနဲ့တရားအသိဉာဏ်တူတွေမရနိုင်ဘူးလားဒါကြောင့်ဒီတတိပဋ္ဌာန်တရားကိုဒီလိုအားထုတ်ရင်ဒီလိုဂုံကြီးဒီလိုအကျိုးတရားတွေရနိုင်တယ်ဆိုတာကိုဘုန်းကြီးကဒီနေ့တတိပဋ္ဌာန်ဂုံကြီးပြတရားတော်ဗာတရားတော်လေ နေအဲ့ဒီတတိပဋ္ဌာန်ဂုံကြီးပြတရားတော်ဒီတတိပဋ္ဌာန်တရားကိုအားထုတ်တဲ့အခါမှာလည်းပဲဘာဝိတာဘဟုလိကတာကျိန်ဖန်များစွာထိုင်ဣရိယာပုနဲ့ရှုမှတ်မယ်ရက်တဲ့ဣရိယာပုနဲ့လည်းရှုမှတ်မယ်သွားတဲ့ဣရိယာပုနဲ့လည်းရှုမှတ်မယ်လျှောင်းတဲ့ဣရိယာပုနဲ့လည်းရှုမှတ်မယ်ဣရိယာပုရွေးဖို့လိုသေးလားဘယ်ဣရိယာပုနဲ့ဖြစ်ဖြစ်ယောဂီရှုမှတ်နေပါရှုမှတ်မှုတတိမြဲနေအောင်ဟုတ်တယ်မို့လား အဲ့ဒီလိုရှုခိုက်မှလည်းအာယုံ द्वार စုံတိုင်းစုံတိုင်းမျက်စိနဲ့အစင်းစုံခိုက်နားနဲ့အတန်စုံခိုက်နှာခေါင်းနဲ့အနံ့စုံခိုက်လျှာနဲ့အရသာစုံခိုက်ကိုယ်အတွေ့အထိတွေ့ထိခိုက်စေကူးစဉ်းစားကြံစည်ခိုက်အဲ့ဒီ6 द्वार မှာပေါ်သမျှအာယုံတိုင်းကိုလည်းပဲတတိဥစည်းတဲ့စိတ်ကလေးနဲ့ရှုပါအဲ့ဒီလိုသာတတိထားဝရိယစိုက်ပြီးတော့ရှုမယ်ပွားမယ်အားထုတ်မယ်ဆိုရင်မိမိတို့လည်းတထိုင်အတွင်းနဲ့တရားသဘောတွေမတွေ့နိုင်ဘူးလားတရားအသိဉာဏ်တူတွေမရနိုင်ဘူးလား ပါရမီတို့ရှိမယ်ဆိုရင်ဆင်းရဲငြိမ်းတဲ့နိဗ္ဗာန်တရားမရနိုင်ဘူးလားဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီကနေ့တတိပဋ္ဌာန်ဆိုတဲ့ကာယဝေဒနာစိတ်တဓမ္မဆိုတဲ့ဒီတတိပဋ္ဌာန်တရား၄ပါးကိုမိမိတို့အကြောင်းအားလျော်စွာအချိန်ရသမျှရတိုင်းရတိုင်းပေါ့ဒီတတိပဋ္ဌာန်တရားတွေကိုဆက်လက်ပြီးတော့ရှုမှတ်ပွားများအားထုတ်ကြခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကို မဉ္ဇဉ်ဖူးဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်သတည်းကဲအဲ့ဒီသတိပဋ္ဌာန်ရဲ့အကျိုးလေးတွေကိုကိုယ်တိုင်လက်တွေ့ခံစားရအောင်ဘုန်းကြီးတို့ယောဂီများလက်တွေ့တထိုင်9မိနစ်ဘုန်းကြီးတို့သတိပဋ္ဌာန်ဝိပဿနာတရားအထုမယ်နော်အထုမယ်ဆိုတော့အထုပုံအထုနည်းလေးနားလည်ဖို့လိုတဲ့အတွက်ဘုန်းကြီးကရှေ့ကဆောင်းပုံလေးတိုင်ပေးမယ်။ ဒါလေးကိုလိုက်ဆိုအောင်နော် တင်ပလင်ခွေကထိုင်နေပါခါမှဖြောင်းမြောက်ထားဆိုလိုက်ပါ အားလုံးဟာအောက်ပိုင်းခန္ဓာကိုယ်ကိုယ်ပိုပိုင်းခန္ဓာကိုယ်လေးဖြောင်းမြောက်ထားကိုယ်ကိုယ်ကြီးမထားနဲ့ဖြောင်းမြောက်လေးကိုယ်လေးကခါလေးကဥဇုံကာယံပဏိဒါယတဲ့ထက်ပိုင်းခန္ဓာကိုယ်ဖြောင်းမြောက်လေးထားလိုက်ထားပြီးတော့ကိုယ်ခန္ဓာကိုယ်လေးကိုယ်အထိုင်လေးကိုကိုယ်စိတ်တိုင်းကြထိုင်ပြီးပြီဆိုရင်ကိုယ်လက်အင်္ဂါမလှုပ်ရှားနဲ့တော့မလှုပ်အိမ်တရေငြိမ်ငြိမ်နေစိတ်တွေမလွင့်ပါ ဆိုလိုက်ပါေးကိုလည်းအင်္ဂါမလှူရှားတော့ဘူးဆိုရင် စိတ်တွေပါတည်ငြိမ်လာပါလိမ့်မယ်အဲလိုစိတ်တွေတည်ငြိမ်လာတဲ့အခါမှာရှေးနောက်တောင်မြောက်ဘေးဝေးရာကြည်တတ်တဲ့မျက်စိလေးမှိတ်လိုက်တော့မျက်စိမိတ်ခါခေါင်းတဲ့ပါခေါင်းတဲ့ ဝမ်းမှစိတ်ကိုထားဝမ်းမှစိတ်ကိုထားဆုလိုက်ပါဖောင်းတာပိန်တာစိတ်ဆိုင်ခါမှတ်ပါယောဂီများမှတ်ပါ နောက်နာပိနာလေးစိတ်ဆိုင်ပြီးတော့ဒီတစ်ခုတည်းရှုရမှာမဟုတ်ဘူးเนาะဝိပဿနာဆိုတာထင်ရှားရာ ပေါ်ရာရှုရမှာဒါလေးကအမြဲရှိအမြဲတမ်းရှိလို့အမြဲတမ်းလေးထင်ရှားလို့သူ့ကိုပင်နိုင်ထားပြီးရှုဖို့ညွှန်ကြားတာသူ့ကိုရှုရင်းနဲ့တခြားအာယုံလေးတွေပေါ်လာရင်အတန်အာယုံလေးပေါ်လာရင်အတန်ဘက်ကိုလှည့်ပြီးကြားနေကြားနေရှုအဲ့ဒီအတန်အာယုံလေးတွေမထင်ရှားဘူးဆိုရင်ဖောင်းနာပင်နာလေးပြန်ရှုဒီလိုရှုနေရင်ကစိတ်လေးကအင်ကိုတရိယာရင်တရိယာတဲ့စိတ်လေးရှု ပြီးရင်ဖောင်းနာပင်နာလေးပြန်ရှုအောက်ပိုင်းလယ်ပိုင်းထက်ပိုင်းကဝေဒနာလေးတွေပုံရဝေဒနာရှုဒီဝေဒနာမထင်ရှားရင်ဖောင်းနာပင်နာလေးပြန်ရှုဆိုလိုက်ပေါ်ရပေါ်ရစိတ်ဆိုင်ခါမှတ်ပါယောဂီများ ရှုမှတ်ရင်ပင်နိဗ္ဗာန်ကွင်ပြေဝင်ဆက်ရောက်သွားယောဂီဒီလိုယောဂီပေါ်ရအာယုံလေးတွေရှုနေတော့ဘာအကျိုးတွေရမလဲဆိုတော့ရှုမှတ်ရအာယုံပေါ်မှာ စူးစိုက်တည်ကြည်မှုဆိုတဲ့တမာရီလေးရလိမ့်မယ်အဲဒီလိုရှုမှတ်တဲ့အာယုံပေါ်မှာစူးစိုက်တည်ကြည်မှုဆိုတဲ့တမာရီလေးဟာရလိမ့်မယ်အဲဒီတမာရီလေးဟာခဏိကတမာရီပဲတခဏလေးတခဏလေးပေါ်ရှုမှတ်တဲ့အာယုံလေးပေါ်မှာဒီကရဲမှရှုပေါ်လာအာယုံလေးပေါ်လာလိုက်မှတ်လိုက်တီးလိုက်ပေါ်လိုက်မှတ်လိုက်တီးလိုက်ပေါ်လိုက်မှတ်လိုက်တီးလိုက်နဲ့အဲဒီရှုမှတ်တဲ့အာယုံပေါ်လေးအာယုံပေါ်မှာမဆိတ်လေးခက်ခက်တီးသွားတဲ့တမာရီလေး ထက်သန်အားကောင်းစွာရလာတဲ့အခါကျတော့ယုတ်သဘောနံသဘောသိတဲ့ဝိပဿနာဉာဏ်အကြောင်းနဲ့ကျူးသိတဲ့ဉာဏ်အဖြစ်အပျက်ကိုသိတဲ့ဝိပဿနာဉာဏ်ဤဒီဉာဏ်ဤအစဉ်စဉ်ရင်းကျက်ပြည့်စုံပြီဆိုရင်နောက်ဆုံးဖြစ်မှုပြမှုတွေပြည့်စဲသွားတဲ့ငြိမ့်တန်နိဗ္ဗာန်ကိုယ်တိုင်ပဲဒီတထိုင်တွင်းနဲ့တွေ့နိုင်ပါတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများကိုအခုတထိုင်9မိနစ်ရှုမှတ်ပုံအချင်းချိုဟာတလောက်ဆိုလုံလောက်ပါပြီဒါကြောင့်မို့ဘုန်းကြီးတို့ရှုမှတ်မယ်မိမိအထိုင်လေးကိုမိမိနဲ့တက်တယ်လို့စိတ်တိုင်းကြ ပြုပြင်ပြီးထားနိုင်ပါတယ်။အောက်ပိုင်းကခွေမယ်အပေါ်ပိုင်းလေးကတော့ဖြောင်းဖြောင်းလေးထားမယ်ဘယ်လက်ပေါ်ညာလက်တင်မယ်လက်မထိတ်ချင်းထိထားမယ်။သို့မဟုတ်ဘယ်သူပေါ်ညာသူပေါ်မှာလက်ပွားလေးလှန်ပြီးထားလို့ရမယ်မှောက်ထားလို့ရမယ်နှိမ့်သက်သလိုထားပါ။နှိမ့်သက်သလိုထားပြီးမျက်စိလေးမှိတ်ပြီးတော့စိတ်ကတော့ဝမ်းပိုင်းနဲ့ချက်တိုင်နေရာကိုစိတ်လေးညှို့လိုက်။နာသီးပြားလေးလေးဝင်လာတယ်ဆိုရင်တခြားလေးစောင့်ကြည့်တင်းပြီးဝမ်းပိုင်းလေးတင်းလာလိမ့်မယ်ဒါကိုဖောင်းတယ် ဒီလေးပြန်ထွက်သွားရင်ဝမ်းဘက်ကြီးရော့သွားလိမ့်မယ်ဒါကိုဖိနေအဲ့ဒီဖောင်းမှုပိန်မှုလေးကိုစားရပြီးရှုနေအဲ့လိုရှုရင်မှတခြားပေါ်တဲ့အာယုံလေးကိုရှုကဲဒီလိုဆိုရင်လုံလောက်ပြီးဘုန်းကြီးနာရီလေးကြည်ထားမယ်9မိနစ်ဘာဝနာကုသိုလ်တွေယူကြရအောင် ချက်တိုင်းမှတ်ချက်တိုင်းတမန်မှန်ရင် တကုသိုလ်ဖြစ်တဲ့ယောဂီတချက်မှန်ရင်တကုသိုလ်တမနစ်မှာမှတ်ချက်ပေါင်းအနည်းဆုံး90ရလို့ရှိရင်9မိနစ်ဆိုရင်မှတ်ချက်ပေါင်း250ပဲကုသိုလ်စိတ်ပေါင်း250ဖြစ်သွားမယ်ယောဂီကုသိုလ်စိတ်တွေ9မိနစ်အတွင်းမှာအများကြီးဖြစ်သွားမယ် အခုလိုရှုမှတ်နေတာတကယ်တတိပဋ္ဌာန်မဲခင်တရားတွေရှုနေတာပါယောဂီောင်းနေလို့ရှုမှတ်ခိုင်ဒီမှာမဲခင်၅ပါးပိန်နေလို့ရှုမှတ်ခိုင်ဒီမှာမဲခင်၅ပါးတကယ်လို့မိမိဟာအခုသီလပါစောင့်တည်ထားလို့သီလမဲခင်၃ပါးပြည့်စုံပြီဆိုရင်မှတ်ချက်တိုင်းမဲခင်၈ပါးပဲတမ္မာဝါယမတမ္မာတတိတမ္မာတမ္မာ တမာရီမဲခင်၃ပါးဒါကရှုမှတ်တဲ့ခိုင်လေးမှာပဲဖောင်းမှုလေးကို ရှုမှတ်နိုင်အောင်အားဆိုင်မှုကိုတမာဝါယမမဲခင်ပေါ်လာတဲ့အာယုန်လေးကိုဖောင်းတာလေးကို ရှုလိုက်တာကတမာတတိမဲခင်ရှုမှတ်တဲ့အာယုန်ပေါ်မှာကတိသွားတာကတမာတမာရီမဲခင်မဲခင်၃ပါးဟိုဘက်ကတမာဒိဋ္ဌိ ဒီပုံမှာစိတ်လေးတည်နေပြီဆိုရင်စောစောကပြောတယ်ပညာတရံပြောက်ပြီးတော့ပရမတ်တင်းသဘောလေးတည်မယ်ယုတ်သဘောလေးတည်မယ်ဆိုရင်အမှန်တည်းတည်တဲ့အတွက်တမ္မာဒိဋ္ဌိမဲ့ခင်ဟိုဘက်ကတမ္မာသင်္ကပ္ပဆိုတာမှန်စွာကြံစီခြင်းသို့တော့တရားရှုမှတ်တဲ့အခါမှာကြံစီစိတ်ကူးနေတာမဟုတ်ဘူး အမှန်တဘာဝလေးကိုသိမြင်ဖို့အတွက်ဒီမှာရှုစိတ်လေးကိုရှုမှတ်မဲ့အာယုံပေါ်မှာတွန်းတင်ပေးလိုက်တဲ့သဘောကိုသမ္မာသင်္ကပ္ပမေခင်ပညာမေခင်က2ပါးစိုးစိုးကတမာရီမေခင်က3ပါးမေခင်5ပါးမှတ်ချက်တစ်ချက်တစ်ချက်မှတ်တိုင်းမေခင်5ပါးမေခင်5ပါးမိမိရဲ့တဏ္ဍာမှာတိလစောင့်ထိန်ထားလို့တိလမှာပြည့်စုံနေရင်တိလမေခင်3ပါးပါပါဝင်နေတဲ့အတွက် သီလမဲ့ခင်သုံးပါးနဲ့ပေါင်းလိုက်ရင်တစ်ချက်မှလိုက်တဲ့မဲ့ခင်၈ပါးတစ်ချက်မှလိုက်တဲ့မဲ့ခင်၈ပါးယခုမိမိတို့အားထုတ်နေတာတကယ်တတိပဌာမဲ့ခင်တရားတွေပွားနေတာပါယောဂီလမ်းဆုံးရင်ရွာတွေ့ဆိုတာလို့ရှုမှတ်မှုဖြစ်ဖြစ်ဆုံးရင်နိဗ္ဗာန်ကိုတွေ့ပါလိမ့်မယ်အဲ့ဒီဖြစ်ဖြစ်ဆုံးတရားမိမိတို့လိုက်ပြီးရှုမှတ်အားထုတ်ရမှာဖြစ်ပါတယ်ယောဂီ ပြီးပါပြီယောဂီတို့မိမိတို့ရှုမှတ်ဘဝများအထုံနေတဲ့မှတ်တရားကိုခဏရနာပြီးတော့ဒီဆက်လက်ပြီးတော့အစီအစဉ်လေးတွေဆောင်ရွက်သွားကြပါမယ်။ ကြားမှတရားပြီးတော်များထံအချိန်ပေးတော်မူပြီး၂၀၀၇ခုနှစ်ဇွန်လ၂၃ရက်နေ့တွင်ကျင်းပသောဝေလဝါယဓမ္မအသင်း၏၁၁ကြိမ်မြောက်တရားပွဲ၌မဟာသတိပဋ္ဌာန်အကျင့်မြတ်တရားတော်ကို၎င်း၊၂၀၀၉ခုမတ်လ၂၈တွင်ကျင်းပသော၂၆ကြိမ်မြောက်တရားပွဲတွင်သောတာပန်ဖြစ်ရန်လေးတန်တရားတော်ကို၎င်း ၂၀၁၃ဇွန်လ၃၀ရက်နေ့တွင်ကျင်းပသော၈၁ကြိမ်မြောက်တရားပွဲတွင်သူတော်ကောင်းတရားလက္ခဏာတရားတော်ကို၎င်း၊၂၀၁၄ခုဇွန်လ၈ရက်နေ့တွင်ကျင်းပသော၉၁ကြိမ်မြောက်တရားပွဲတွင်သတိပဋ္ဌာန်ကြွေးကြော်သံတရားတော်ကို၎င်း၊ယနေ့၁၂၃ကြိမ်မြောက်တရားပွဲတွင်သတိပဋ္ဌာန်၏ ဂုံရေပြတရားတော်ကို၎င်းရှင်မြင့်ဟောကြားပေးတော်မူသည့်အတွက်နွန်စွာမှယေရှုကြီးမားလှပါ၏ရှင်ဘုရားနောက်ခါအခါအားလျော်စွာဤဒေသသို့ကြွားရောက်ရန်ရှိခဲ့ပါလျင်လည်းတရားပြီးတော်များထေရဝါဒဓမ္မအသင်းမှတရားလိုလားသောတပည့်တော်များတို့တရားတော်များကိုရှင်းပြပေးတော်မူပါယံ ယခုကလေးကအာလုံးသောဓမ္မကုမိတ်ဆွေများကိုသာကြောက်ထားအပ်ပါသည်ရှင်ဘုရားကျေးဇူးတော်ရှင်ဆရာတော်ရှင်သူမြတ်ဘုရားတပည့်တော်တို့သည်ဘဝတန်ရာအဆက်ဆက်မှသာသည်ယနေ့ချိန်ထိတရားဓမ္မများကိုရှင်းနှင့်ပေးသနာတော်မူသောဆရာတော်ဘုရားနှင့်တကွဆရာတရားတန်ခါယရဏသုံးပါး မိဘဆရာသမားပညာရှိရိယာသူတော်ကောင်းများကိုကာယကံဝစီကံမနောကံတို့ဖြင့်ပြမပြုလုပ်မိခဲ့ပါလျင်ဆွေလွတ်ပါရန်တောင်းပန်အပ်ပါသည်ရှင်ဘုရားဓမ္မမိတ်ဆွေသူတော်စင်အပေါင်းတို့ထိုပြည့်တို့ကိုကင်းလို့ပေါင်းရောက်ပါစေခြင်းအလို့မှာကျေးဇူးတော်ရှင်ဆရာတော်ဘုရားတို့ဦးတုံးချိန်ချ၍ ဘယ်တော့ကြပါတော့လို့အားလုံးလိုက်ဆိုတော်မူကြပါရှင်တပည့်တော်များတပည့်တော်များပြုမှာပြုမှာပြောမှာပြောမှာပြမမိခဲ့သောပြမမိခဲ့သောအပြည့်များရှိခဲ့ပါရင်အပြည့်များရှိခဲ့ပါရင်သနာတော်အားဖြင့်သနာတော်အားဖြင့်ဆင်းလို့ပေးပါယံဆင်းလို့ပေးပါယံသခိုးကြော့ ပါ၏ရှင်ဘုရားသာသနာပါ၏ရှင်ဘုရားအားလုံးဥတုံးငိမ်ရှား၍ကြောကြပါကုန်သို့ေသူတော်ရှင်ဆရာတော်ရှင်သူမြတ်ဖျားတတ္တာတိလ သာကပညာလေးပြာတော်တရားညီရအောင်ကြိုးစားရရှိကြပါကုန်သောဘုရားတိတော်တို့သည်ဓမ္မသင်္นานများဓမ္မပူဇာတရားပွဲများရှင်းပ၍တရားတော်များချမ်းသာစွာနာယူတော်မူနိုင်ကြစေရန်ဝေယဝစ္စအလူရှင်များမှဝေယဝစ္စများဆောင်ရွက်၍၎င်းတရားပွဲများနှင့်အလူရှင်အပေါင်းတို့မှအသူတော်ငွေများလှူဒါန်း၍၎င်း ။အာဟာရဒါနအလှူရှင်များမှအာဟာရဒါနများလှူဒါန်း၍၎င်း၊မြတ်ဗုဒ္ဓ၏စစ်မှန်သောတရားတော်များကိုထွန်းကားပြန့်ပွားစေလိုသောအလို့ငှါကုသိုလ်ကောင်းမှုများတို့ကိုဆောင်ရွက်ခဲ့ကြပါသည်ရှင်ဘုရား။ယခုအခါဘုရားတပည့်တော်များ၏ဓမ္မိယလဒ္ဒသန့်ရှင်းစင်ကြယ်စွာဖြင့်ရရှိသောရွှေနံ့စာတို့ဖြင့်ဤအင်္ဂါ၆ပါးနှင့်ပြည့်စုံသော ဤကုသိုလ်တို့ကိုဆရာတော်ဘုရားဤပစ္စည်းလေးပါးလို့ငါ၎င်းပရမိတလုပ်ငန်းများအတွက်တော်၎င်းဓမ္မပူဇာဖြစ်ဖြစ်နဝကမ္မအတူတော်ငွေဒေါ်လာ1600တို့ကိုမဉ္ဇဉ်ကိုဉ္ဇဉ်ရရှိရန်အတွက်အထောက်ပံ့ဖြစ်ပါစေခြင်းကြိုးငါကတိယပါရကထံအနှံ့၍သူရန်ဝင်ပြုတော်မူပါရှင်ဗျာနောက်ခါအလိုရှိသောခါတွင် တတိယထံလှူခံ၍တရားပြီးတော်များအားတနာချီးမြှောက်သောအဖြစ်သုံးဆွဲပြီးတော်မူပါရှင်ဗျာအားလုံးသောလူရှင်များကိုယ်စားတရားဝရဓမ္မအသင်းမှကိုယ်စော်လေးမထင်မာယူတို့မှလူရန်ပေးပါရန်နှင့်ဆရာတော်၏ကပိယကာရကဖြင့်ယာယီဆောင်ရွက်ရရှိသောကိုမိုးကျော်စွာမှလက်ခံပေးပါရန်ဖိတ်ကြားအပ်ပါရှင် လုံးတိရဝရဓမ္မအသင်းရဲ့123ချိန်မြောက်ရှင်မင်းဝန်ဆရာတော်ရဲ့ဓမ္မသဘင်ပွဲမှာတရားပွဲဖြစ်မြအောင်ဆောင်ရွက်ချရတဲ့ဝေယဝဆကုသိုလ်နောက်တရားတော်နာကြွယ်ရောက်လာကြတဲ့တရားနာပရိသတ်များအားအာဟာရဒါနများလူတန်းကြရတဲ့ကုသိုလ် ဆရာတော်ဘုရားအာမိမိတို့စွန့်နိုင်သမျှသာသနာပြုလုပ်ငန်းများတွင်ဆောင်ရွက်နိုင်ရန်လို့ငါပရဟိတလုပ်ငန်းများတွင်ပံ့ပိုးနိုင်ရန်လို့ငါလူတန်းရတဲ့ဒါနကုသိုလ်တရားတော်ကိုဟောကြားရတဲ့ဓမ္မဒါနကုသိုလ်တရားတော်ကိုနာကြားရတဲ့ဓမ္မတာဝနာကုသိုလ်ဒီကုသိုလ်စုစုတွေကိုအားလုံးအမိဖာမှာစာပြီးတော့ဝိနည်းများကိုမျှတမ်းပေးဝေမှာဖြစ်ပါတယ်။ အဲ့ဒါကြောင့်မို့ဘုန်းကြီးကဒီကုသိုလ်စုစုတွေကိုတစ်ခုစီဖော်ပြမနေပဲနဲ့ဤသို့ပြုရာဆိုရင်ဒါဒီကနေ့ပြုတဲ့ကုသိုလ်အားလုံးကျုံးဝင်သွားပါမယ်အဲ့ဒါလေးကိုအလုံးလိုက်ဆိုပြီးတော့ဆူတောင်းမယ်ဆူတောင်းပြီးတော့အလုံးမျှဝေမယ်နော်ကဲအလုံးလိုက်ဆိုကြဤသို့ပြုရာမြတ်ဘုံညာကြောင့်ချမ်းမြအေးကြည်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 မကောင်းဟုသမျှမတွေ့ရပေမကောင်းဟုသမျှမကြားရပေတဗ္ဗဣစ္ဆာမင်္ဂလာကိုရွေကတာတိုင်ရစေတော် ယနေ့ယခုပြုပြုသမျှမြတ်ဘာကကိုမိဘဆရာမျိုးတဟာနှင့်ကိုမာဆောက်ကြံကိုဆောင်နကအရင်စ၍ ရှိသည်မြလုံးစုံဘုံ31ဖြစ်ဖြစ်သည်မြဝေနေရတို့ရကြပါစေပေငါဝေသည်မြာထွေတာတို့ ခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုမြမြမြယူတော်မူကြပါကုန်လောသာဓုသာဓု သာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓု